သတင်းကြောလာပြီနေဆိုတော့အဘိဓမ္မာအခါတော်နေ့ဖြစ်ချင်းထိမ့်မှတဲ့ဒီအမှားသားပြုပြီးတော့ထားကြတာနဲ့နေဒီထိမ့်မှဖြစ်ချင်းမြတ်စွာဘုရားအဘိဓမ္မာတရားဟောပြီးတော့လူပြည်လောကကိုပြန်ကြွလာဖို့ကြွလာတဲ့ခါကာလမြတ်စွာဘုရားဟောတော်မူတဲ့တရားအဲဒီမှာမြတ်စွာဘုရားကမေးလို့ရှင်သာရိပုတ္တရာကဖြည့်ရှင်းတဲ့တရားဒီတရားဟောရမယ်ဘယ်တော့ပုံမဲ့တော့ပြောတာဟုတ် ုံတော့တဏီရဲနဲ့ကိုညင်တာပဲကိုမကိုမလားမသိဘူးအဲဒီတော့နောက်ပိုင်းကအရေးကြီးတဲ့တရားအစာဟောရဒါဝိညာဏတိမြတ်စွာဘုရားကြွသွားတော်မူကိုညသွားပြီးတော့ဗိဓမာတရားဟောဖို့အဲ့ဒီဟာတွေကတော့နောက်ပိုင်းမှာဟောရမယ်သူကလွယ်လဲလွယ်ပါတယ်အရေးကြီးတာကအဲဒီနာပြည်ကပြန်ဆင်းလာတဲ့အခါမှာဟောတဲ့တရားကသူကလူရင်းတရား အဲ့ဒါလူရင်းတရားသူအရေးကြီးမြတ်စွာဘုရားပြန်ကြွလာတဲ့အခါသင်္ကသနဂရဆိုတဲ့မြို့သင်္ကသမြို့ပေါ့အခုဘုရားဘူးသွားတဲ့ပုဂ္ဂိုလ်တွေလည်းအဲဒီမှာအထိမ်မှလှုပ်ထားတဲ့လေကားအသေးပိုင်းတွေပါလေတွေးကြရပါတယ်ဘုန်းကြီးရတာဒီမှာမရောက်ခဲ့ဘူးအဲဒီရောက်လာတဲ့အခါမြတ်စွာဘုရားကိုမြင်သာရိပုတ္တရာကလျှောက်လို့ ဘယ်နဲ့ကြောက်တော့ဆိုတော့မြတ်စွာဘုရားကိုလူတွေကအများကြီးပဲဒိုလားကြီးညိုနေကြပါတယ်อืมဒိုလားကြီးညိုပြီးတော့နေကြပါတယ်တော့ကြောက်တော့မြတ်စွာဘုရားကလူတွေသာမဟုတ်ဘူးနတ်တွေရောဒိုလားကြကြီးညိုကြတဲ့အကြောင်းကိုဓမ္မပဒမှာဒေသနာလေးတစ်ခုဟောထားပါတယ်ကဒါလေးတဲ့ပေါ့ ရေသာနာပတုတာဒီရာနိခမှုပသမေရတာရေသာနာပတုတာဒီရာနိခမှုပသမေရတာဒေဝတိတေတံပိယန္တိဗံဗုဒ္ဓနာံတတိမတံယေဗံဗုဒ္ဓအကျင့်မြတ်စွာဘုရားတို့သည်ဒီရာ ဉာဏ်ပညာနဲ့ပြည့်စုံတော်မူကုန်သောတိရာသဗ္ဗညုတဉာဏ်စသဖြင့်သောဉာဏ်ပညာနဲ့ပြည့်စုံတော်မူကုန်သောရေသံဗုဒ္ဓအကျဉ်းမြတ်စွာဘုရားတို့သည်ဇာနပတုတာအာရဏုပနိစ္စလက္ခဏုပနိစ္စနှင့်အာရဏုပနိစ္စလက္ခဏုပနိစ္စ၌လက်ကျက်တော်မူကြလေကုန်၏မြတ်စွာဘုရားများအာရမဏုပနိစ္စလက္ခဏုပနိစ္စဇာနပါ၌ လေ့ကျင့်တော်မူရတယ်တဲ့အာရမဏုပနိစ္စအာယုံကိုကပ်ပြီးတော့ရှုတဲ့တရားပေါ့ဇာနာဆိုတာရှုတယ်လို့အဓိပ္ပာယ်ရှိတယ်ဇာနာဇာနာဆိုတာရှုတယ်တနည်းအားဖြင့်ဆန့်ကျင်မဲ့တရားတွေကိုလောင်ကျွမ်းစေတတ်တယ်မိညာမိရလောင်ကျွမ်းပြီးပြာကျသွားစေတာလိုပဲဇာနာဆိုတဲ့တရားကလည်းဆန့်ကျင်မဲ့ဖြစ်တဲ့တရားတွေ လောင်ကျွမ်းစေတာပယ်ရတယ်ဆိုတာပါပဲကာမိသနာនិဝရဏအစရှိတော့និဝရဏတရားတွေကိုပယ်ရှားရတယ်အာယုံကိုအာယုံကိုကပ်ပြီးတော့ရှုရတယ်လက္ခဏာကိုကပ်ပြီးတော့ရှုရတယ်အဲဒီတော့ရှုတဲ့တရားဟာဇန်တရားခေါ်တာပါပဲ စူဆိုင်သမှုကရွေရှုဇာဟုခေါ်သည်ဘုညာဆောင်မပေးတာဒါတချို့ကလည်းရတယ်ဇာဆိုတာဇံရတယ်ဇံရတယ်ဆိုတာဇံဆိုတာမျိုးမျိုးရှိတယ်ကောင်းတဲ့ဇံလည်းရှိတယ်မကောင်းတဲ့ဇံလည်းရှိတယ်အကုသိုလ်ကလည်းဇာနေပါတာပဲသူကလည်းသူကလည်းဝိတက်ဝိစာရတို့သူနဲ့ပီတိရှိတာသူလည်းဒုက္ခရှိတာသူလည်းဧကကတာသမာဓိလည်းပါရည်တာပဲသူကအဲလောဘစိတ်ဖြစ်တဲ့ဆိုရင် လူကျင်နှစ်သက်မှုသာမှုဖြစ်ရင်အဲဒီလူကျင်နှစ်သက်သာရတဲ့အာယုံလေးကိုကြံစီတဲ့ဝိတက်ပါတယ်အဲဒါလေးကိုသုံးသပ်ဆင်ခြင်နေတဲ့ဝိသရာလည်းပါတယ်သုတ်နေကြည့်တယ်လို့ပဲအကောင်းဆုံးသုတ်နေကြည့်တယ်လို့သူကသုံးသပ်တဲ့သဘောပါကိုရထားတဲ့အာယုံလေးနဲ့နှစ်သိမ့်ကျင်နာပြီးတော့နေတဲ့ပီတိလည်းပါတာပဲဒါကြောင့်အဲကိုလူတိုင်းပြည့်စုံနေတဲ့ခါကာလကြတဲ့မျိုးမျိုးနဲ့ဒါတဲ့လူတွေပြောနေတာပီတိတွေဖြစ်ခါလေးတွေသမီးလေးတွေစသည်ချင်းပေါ်တယ် ကိုလိုရှိတဲ့အာယုံလေးတွေနဲ့ပြည့်စုံနေတော့ရုံရုံနဲ့တခါလဲကျင်နာပြီးတော့နေတာအဲ့ဒါပီတိခေါ်တယ်အဲ့ဒီပီတိကဒါကတော့အကုသိုလ်ပီတိကောင်းတဲ့ပီတိတော့မဟုတ်ဘူးဒုက္ခတဲ့စိတ်ချမ်းသာမှုအဲ့ဒီခါမှာဖြစ်ဧကကတာတဲ့သူ့အာယုံလေးနဲ့သူစိတ်စူးစိုက်ကြီးကြီးနေတယ်ကောင်းတဲ့တည်ခြင်းတော့မဟုတ်ဘူးသိချင်းအာယုံလေးသူမရောက်ဘူးနှစ်သက်စရာအာယုံလေးနဲ့သူတခါလဲ

လက္ခဏာတွေကပ်ပြီးတော့ရှုတာကတော့လက္ခဏုပနိသံလို့ခေါ်တယ်ဇာနှမျိုးရှိတယ်အာသုသေတမှုကာယေရှုဇံဟုခေါ်သည်အဲ့ဒါလေးဆိုရမယ်သုဇိုက်တမှုသုဇိုက်တမှုကာယေရှုကာယေရှုဇံဟုခေါ်သည်သုဇိုက်တမှုသုဇိုက်တမှုကာယေရှုကာယေရှုဇံဟုခေါ်သည်သုဇိုက်တမှု သရွေရှုသံဟုခေါ်သည်အဲဒီဇာနမသမထဇာဝိပဿနာဇာနှမျိုးရှိရဲ့သမထဇာဝိပဿနာဇာ မထဇံဆိုတာကတော့အာယုံလေးတည်ငြိမ်ယုံကပ်ပြီးတော့ရှုနေတာဟာသမထဇံပါပဲတည်ငြိမ်ယုံမျှရှုနေကသမထဇံခေါ်သည်တည်ငြိမ်ယုံလေးရှုနေတာဟာကတိုင်းချင်းလည်းကတိုင်းအာယုံလေးစိတ်ကလေးငြိမ်နေတာဒါရင်ဘယ်မှမရောက်ဘူးသူရှုတဲ့အာယုံလေးတခုတည်းပဲစောစောမြဲတည်ငြိမ်နေတဲ့ဥစ္စာအဲ့ဒါကသမထဇံခေါ်သည် ဆိုရမယ်တည်ငြိမ်ယုံများတည်ငြိမ်ယုံများရှုနေကရှုနေကသမထဇံခေါ်သည်သမထဇံခေါ်သည်တည်ငြိမ်ယုံများတည်ငြိမ်ယုံများရှုနေကရှုနေကသမထဇံခေါ်သည်သမထဇံခေါ်သည်တည်ငြိမ်ယုံများတည်ငြိမ်ယုံများရှုနေကရှုနေကသမထဇံခေါ်သည်သမထဇံခေါ် စ္စဒုက္ခအနတ္တလက္ခဏာ၃ပါးကိုရှုတာကလက္ခဏုပနိစ္စတဲ့ဒါဝိပဿနာခေါ်တယ်ဝိပဿနာကုယောဂီပုဂ္ဂိုလ်တွေရှုရှုတော့ကိုရှုတိုင်းရှုတိုင်းအစာလေးပေါ်လာတာတွေ့တယ်ပျောက်ဆုံးသွားတာတွေ့တယ် မှလည်းပေါ်ပြောက်သွားပိန်သားလေးမှလည်းပေါ်ပြောက်သွားတာကိုယ်သားလေးမှလည်းရွေးလိုက်ပေါ်ပြောက်သွားတာပဲစိတ်ကူးလေးတွေမှလည်းစိတ်ကူးလေးတွေကစိတ်ကလေးဖြစ်ပြီးချက်ချင်းပေါ်ပြောက်သွားတာဝေဒနာလေးတွေမှလို့ရှိရင်လည်းအဲဒီဝေဒနာလေးတွေကဖြစ်ပြီးချက်ချင်းချက်ချင်းပျောက်ပျောက်သွားတယ်အဲဒီလိုပေါ်ပြီးပျောက်သွားတာလေးတွေတွေ့ရတာမမြဲတဲ့တရားပဲလို့ရှင်ရှင်ရင်သဘောကျဒီပြည့်ချင်းနဲ့ဆင်းရဲပဲနှိမ့်သက်တာကြာမဟုတ်ဆင်းရဲတရားပဲလို့ဒုက္ခလက္ခဏာကိုလည်းသိ သူသဘောတိုင်းသူ့အသူဖြစ်ပြနေတဲ့အနာတ္တသဘောတရားပဲလို့ရှင်ရှင်သူလိုလဲသဘောကြပြီးတော့ဒီအဲဒါအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဒီလက္ခဏာသုံးပါးကိုရှုတာတဲ့လက္ခဏာ၃ရပ်ရှုသိမှဝိပဿနာခေါ်လက္ခဏာ၃ပါးကို ရှုပြီးတော့သိနေတာကဝိပဿနာသံခေါ်သည်တဲ့ဆိုရမယ်လက္ခဏာ3ရာလက္ခဏာ3ရာရှုပြီးမှရှုပြီးမှဝိပဿနာခေါ်သည်ဝိပဿနာခေါ်သည်လက္ခဏာ3ရာလက္ခဏာ3ရာရှုပြီးမှရှုပြီးမှဝိပဿနာခေါ်သည်လက္ခဏာ3ရာရှုပြီးမှ ပဿနာဇံကတော့လက္ခဏာပြည့်သုံးပါးသိတယ်အနိစ္စမမြဲတာသိတယ်ဒုက္ခဆင်းရဲဆိုတာသိတယ်အနတ္တသဘောတရားများပဲဆိုတာသိတယ်ဒါကအခုအာထုပ်တဲ့ယောဂီတွေတောင်မှရက်ကလေးတော်တော်ရလာရင်ဒါသိတာပဲမှတ်တိုင်းမှတ်တိုင်းကဖြစ်ပြီးကြောက်သွားဖြစ်ပြီးကြောက်တာဘယ်မှမမြဲဘူးမြဲတည်နေတာမရှိဘူးအစတုန်းကတော့တစ်သလုံးတစ်ဘဝလုံးတယောက်တည်းမြဲတည်နေတယ်အောင်းမင်းအခုရှုလိုက်တော့သူကအပိုင်းပိုင်းလေးတွေဘာမှမြဲတည်နေတာမရှိဘူး အဲဒီအနိစ္စသိရင်ဒုက္ခအနတ္တတွေလည်းသိတယ်အဲဒီလိုသိနေတာရှုတိုင်းရှုနေတာလက္ခဏုပနိစ္စတဲ့ဒါဝိပဿနာဇန်ခေါ်တယ်အခုဒီဟာကိုဟောပါတယ်ဒီဇာနာပတုတာဒီကဒီရာသဗ္ဗညုတညာသရှိသောဉာဏ်ပညာတို့နှင့်ပြည့်စုံတော်မူကုန်သောရေသံဗုဒ္ဓအရှင်မြတ်စွာဘုရားတို့သည်ဇာနာပတုတာ အာရဏုပနိစ္စလက္ခဏုပနိစ္စံဒီဟုသောဇာနပ၌လေ့ကျင့်တော်မူကြလေကုန်၏အာရဏုပနိစ္စအဖြစ်သမထဇာနေလည်းလေ့လာတယ်တဲ့မြတ်စွာဘုရားတွေတော့လူလေးသေးမရှိပါဘူးသမထဇာနေမှာအကုန်လုံးပြည့်စုံတယ်ပထမဇာဒုတိယဇာတတိယဇာသုတ္ထဇာ၄ပါးလုံးအကုန်လုံးပြည့်စုံအာယုဘဇာနေလည်း၄ပါးလုံးအကုန်လုံးပြည့်စုံကတိုင်းနဲ့လည်းပြည့်စုံတာပဲ အတုပါနဲ့လည်းပြည့်စုံတာပဲအာနာပါနတို့ကာယကရာသတိတို့ဒါတွေနဲ့လည်းပြည့်စုံတာပဲဓမ္မဝိဟာရတွေနဲ့လည်းပြည့်စုံတာပဲဘယ်ဘက်ကမှလူတွေသေးမရှိဘူးသမထာနေအကုန်လုံးပြည့်စုံတယ်အဲဒီငြိမ်ုံမြရှိတဲ့သမာပတ်ဇာနေရဘယ်ကမ္မထာနဲ့ဖြစ်ဖြစ်မြတ်စွာဘုရားတွေမာလေးလာလိုက်ရင်ဘလွယ်တကူဖြစ်နေတာပေါ့ရင်မြတ်စွာဘုရားမပြောနဲ့တော့အလေးလာများနေတဲ့ရဟန္တာပုဂ္ဂိုလ်တွေတောင်မှမနာလွယ်နေတာပဲ အဲဒါကြောင့်အာရမဏုပနိစ္စအားဖြင့်လည်းပဲဇန်တရားတွေမှာလေ့လာတော်မူကြပါတယ်အခုဒီယောဂီတွေထဲမှာလည်းတချို့ဒီလိုပဲတရားအားထုတ်လို့သမာဓိဉာဏ်တွေအားကောင်းနေနိုင်နေတဲ့အခါကာလကြတော့သမထအယုံလေးနဲ့လုံတွင်ဇန်လေးတွေသူဇန်သဘောလေးတွေသူပြောကြတယ်ဆိုရတယ်ဇန်သဘောလေးတွေတစ်ပိုင်းနှလုံးသွင်းလိုက်ရင်

ကိလေသာတို့မှထွမြောက်သောနိဗ္ဗာန်တည်းဟူသောညီတဲ့သောတရား၌ရတ္တမှုလျော်တော်မူကြလေကုန်၏မြတ်စွာဘုရားရဲ့ကိလေသာတွေမှထွမြောက်တဲ့နိဗ္ဗာန်ညီတဲ့တဲ့တရားတဲ့ညီတဲ့တဲ့တရားမှာကျော်မှုကြတယ်လောကမှာလူတွေကတော့ငြိမ်းမှသဘောကြတယ်နေရတကပဲမျက်စိအမြင်အားဖြင့်လဲရှင်းနေတဲ့သဘောမကြောက်ရှုပ်တုတ်တုတ်ကလေးမှသဘောကြတယ်အဝတ်သားတွေဝတ်စားကြည့်ပါမှာပေါ့အဝတ်သားတွေ အဖြူတယ်ဆိုရင်သိတဲ့ပုံကြောက်ကြောင်ကြားတယ်ခင်းအနှီးတွေလည်းဒီလိုပဲကြောင်ကြောကြီးဆိုရင်တဲမကြိုက်အသဝူတွေလည်းဒီလိုပဲသူကအသဝူတွေလည်းကြောင်ကြောကြီးလောက်ထားတဲ့ချင်းရိုးရည်ဆိုဒီဥစ္စာအသဝူကြီးနဲ့ရှင်းကြရတာရိုးရည်ဆိုပြီးတဲသဘောမကြောက်သူကအကောက်နဲ့အကွေ့နဲ့အကျုပ်ထွေးလေးတွေနဲ့အတွန့်တက်နေဒီလိုလောက်ထားမှသဘောကျတယ်နားကကြားတယ်အသားမှလည်းအသားမကြားလို့ရှိရင်သဘောမကျဘူးအသားနေကြားမှအသားတောင်တစ်မျိုးတည်းဆိုရင်တဲသဘောမကျဘူးအသားမျိုးမျိုးတွေကြားမှဒါကြောင့် တန်ကြီးကြီးလည်းပါရဲ့သေးသေးလည်းပါရဲ့အဆုံးလို့တခါတည်းလှုပ်ထားတာသူကနားထောင်ကောင်းအောင်လှုပ်ထားအဲဒီမငြိမ်သက်တာတွေကိုပဲသဘောကျငြိမ်သက်နေလို့ရှိရင်တိတ်ဆိတ်နေရင်ပြင်းစရာကြီးလို့အောင်းမရတယ်မငြိမ်သက်မှအဲငြိမ်သက်တယ်ဆိုတာကအခုလောကညီသက်တာတော့မကဘူးကွာညီသက်တာကတော့သင်္ခါရတရားတွေလုံးဝညီသက်နေတာတဲ့အခုမြင်စရာတွေမြင်စရာဆင်းအာယုံတွေဒီလိုသင်္ခါရလည်းမရှိဘူးနိဗ္ဗာန်မှာ ကြားစရာအတန်တွေမျိုးလည်းမရှိဘူးနားစရာမျိုးလည်းမရှိဘူးစားစရာမျိုးလည်းမရှိဘူးစားစရာမရှိဘူးဆိုတော့တချို့ကသဘောကျနေမှကြားမယ်ဒါနဲ့တော်တော်ငတ်နေမှာပဲအောင်းမိနေအောင်းမိမယ်လို့သာဒါစားနေတဲ့ပုဂ္ဂိုလ်မှငတ်တာမစားတဲ့ပုဂ္ဂိုလ်ကမငတ်ပါဘူးဆိုတော့မငတ်စားတဲ့ပုဂ္ဂိုလ်တွေကငတ်တယ်လို့သာတွေးထိစရာတွေလည်းမရှိဘူးစိတ်ကူးစဉ်းစားကြံစည်စရာတွေလည်းမရှိဘူးဆိုတာအကုန်လုံး ။ဝါးကြောက်ပါကတွေ့ရတဲ့သင်္ခါရတရားမျိုးတွေအကုန်လုံးစိတ်သုံးနေတာဖြစ်မှုပြမှုတွေသင်္ခါရတရားတွေအကုန်လုံးစိတ်သုံးနေတဲ့နိဗ္ဗာန်တဲ့အဲ့ဒီနိဗ္ဗာန်မှာဘုရားမြတ်ပြောမှုရတယ်ဘုရားသမို့ရဟနာပုဂ္ဂိုလ်တွေလည်းပြောမှုဘုရုဇဉ်ပုဂ္ဂိုလ်တွေကအဲ့ဒီနိဗ္ဗာန်ဆိုလို့ရှိရင်သိမပြောမွေးနိုင်ဘူး။သောတာပန်တောင်မှမထိုက်တဲ့ဝယ်ပြောမွေးနိုင်တယ်လို့လည်းသရဂံဆိုတော်လေးပြောမွေးတာအနာဂံကြရင်ပုပ်ပြောမွေးတာဒါတောင်မှသူလည်းပဲလုံးဝကြီးမပြောမွေးနိုင်သေးဘူး။ဉာဏပုဂ္ဂိုလ်ကြမှာနိဗ္ဗာန်သာယုံကို လုံးဝပျော်မွေ့နိုင်တာသင်္ခါရအာယုန်တွေယုံမုံဆက်ဆုပ်ပြီးတော့အဲဒီမှာပျော်မွေ့။အားကြောင့်ရေတံဗုဒ္ဓအရှင်မြတ်စွာဘုရားတော်သည်နိခမုပသမေကိလေသာဆင်းရဲဝဆင်းရဲတို့ဤကိလေသာဆင်းရဲဝဆင်းရဲတို့မှထွက်မြောက်ပါဖြစ်၍ငြိမ်သက်လာစွာသောနိဗ္ဗာန်တရား၌တတမွေလျောနှစ်ချိုက်ကြော်ပိုက်တော်မူရလေကုန်၏မြတ်စွာဘုရားနိဗ္ဗာန်ကြော်မူရတယ်တတိမတံ သူမြလွန်ကဲသောတတိနှင့်ပြည့်စုံသောမူကြကုန်သောတေသံတံဗုဒ္ဓနာထိုမြတ်စွာဘုရားတို့ကိုဒေဝာပိနတ်တို့သည်တော်လီဒေဝာပိလူတို့တွင်မကနတ်တို့တွင်တော်လဲပိယံတိချစ်မြတ်နိုးကြကြီးညိုကြလေကုန်တော့ဤမြတ်စွာဘုရားဟောပါတယ်လူတွေသာမဟုတ်ပါဘူးတဲ့နတ်တွေလည်းကြီးညိုကြပါတယ်မြတ်စွာဘုရားအနပရိသတ်တွေလည်းအဲဒီမှာပါလာတာပါ ဇင်သာရိပုတ္တရာလူတွေကကြီးညိုးနေပါသိညာနိုးနေပါတယ်ဗျာသိတောင်းနေပါတယ်ဆိုတော့နောက်ကပါလာတဲ့နတ်တွေအာနာကြတော့ကောင်းတယ်လို့ကနတ်တွေကလည်းလိုက်ပို့ရတာပေါ့မြတ်စွာဘုရားကလူတွေသာမဟုတ်ပါဘူးတဲ့နတ်တွေလည်းပဲညာနိုးကြကြီးညိုကြပါတယ်လို့မြတ်စွာဘုရားအကုန်လုံးကိုသိညုံပြီးတော့ဟောတယ်အဲ့ဒီဒေသနာတော်ကြားရတာနဲ့တတ္တဝါတွေဂရေပေါင်း30တဲ့ကျွတ်တရားရတယ်ဒါက ကျွလူကျွခန္ဒီပုဂ္ဂိုလ်တွေဖြစ်နေလို့လောလောကူကူနဲ့ရသွားတာပါပဲ။ဘာဖြစ်လို့လဲဆိုတော့မြတ်စွာဘုရားဒါရင်သာမကြွခဲ့တကောဣတိပတ်တွေဓမ္မယာရီဟာတွေပြရတဲ့ကဘုရားကြီးညိုပြီးတော့နေကြတာဒီမှာလဲဝါရင်၃လကာလပါလုံးဘာဝတိဒီဘာဝတိဒီအနည်းမှာခန္ဓာများထိုးပြီးတော့ဒီမှာနေကြ နေ့စဉ်နေ့တိုင်းလည်းပဲရှင်မမောက္ကလံကတရားတွေဟောတော်သည်အဲဒီလုံးကလည်းပဲတရားတွေနှလုံးသွင်းအဲမဲ့ကိုရောက်လူရောက်ခါနေဖြစ်နေမှာပါယောဂီတွေဖြစ်နေပါလိမ့်မယ်ယောဂီတွေလို့ဖြစ်နေမှာအကုန်လုံးအဲဒီမှာပြိဿတ်တွေအဲဒါကြောင့်မြတ်စွာဘုရားဒီတက္ကတာဟောလိုက်တဲ့ခါကာလမှာနေအာယုံနေရောင်ပေါ်လာတဲ့ခါကာလကြာများပွင့်မိတဲ့ခဲလို့သစ္စာလေးပါးတရားတွေသိပြီးတော့တရားတို့တရားမြတ်တွေရကြတယ်တဲ့ဂရေပေါင်း30လို့ဂါထာလေးတော့တက္ကတာပဲဒီထဲမှာ ငါနာလေးအကျဲချဲလိုက်လို့ရှိရင်လည်းသူကအကျဲပါတယ်ဇာနာပတုတာအာရုဏုပနိစ္စလက္ခဏုပနိစ္စနိုင်မွေရောနှစ်ချိုက်ကြော်ပိုက်တော်မူကြလေကုန်၏ဒီပုဂ္ဂိုလ်လေးတစ်ပုဒ်နဲ့ပဲသူကအာရုဏုပနိစ္စနေအကြောင်းကုန်ချက်ရမှာကိုဇာသမဘာတိဖြစ်အောင်အာထုတ်ပုံဇာသမဘာတိနှလုံးသွင်းအာထုတ်တော့တမာတိရလာပုံလေးဇာပြည့်စုံတဲ့အခါကလာသမဘာဝင်စားပြီးတော့ငြိမ့်တဲ့နေပုံလေးနိဝရဏကိလေသာတွေငြိမ့်နေပုံလေးဒါတွေချက်ပြောမယ်ဆိုလို့ရှိရင်သူအကျယ်ကြီးသွားတယ် ဒါကလက္ခဏုပနိစ္စပြောလိုက်ကြတော့ဝိပဿနာတွေအကုန်ပါသွားတယ်အရဟတမေရတ်ကိုရောက်အကုန်ပါသွားတယ်ဒါကနိကမုပသမေရတကိလေသာဆင်းရဲဝဆင်းရဲတွေမှာထွက်မြောက်တဲ့နိဗ္ဗာန်ဆိုတဲ့အငိမ့်ဓာတ်မှာမြတ်စွာဘုရားများမွေရတော်မူကြသည်ဆိုတာနိဗ္ဗာန်အကြောင်းမျိုးသားလည်းညွှန်ကြားတယ်အဲဒီတော့ဒီတရားတွေကိုဟောမယ်ဆိုလို့ရှိရင်တရားတွေအမှန်ပြည့်စုံတာတဲ့ပုဂ္ဂိုလ်ကျမ်းသာကိုသစ္စာလေးပါးတရားသိရဲ့ ကြီးတရားဟောတော့တယ်အဲဒီလိုမသိသေးတယ်လို့သရပြပြီးတော့စိတ်ဆန္ဒတွေတိုးတက်ပြီးတော့သွားတာဒီကလေးဝရရသိချင်းအကြောင်းဖြစ်မှာပါပဲသာဟောပြီးတဲ့နောက်ညသာဘုရားပြိဿအမျိုးမျိုးတွေကိုမေကွန်အမျိုးမျိုးကိုထုတ်တော်ဘုသူဇင်းနဲ့ထိုက်တာနဲ့မေကွန်ထုတ်လိုက်တဲ့အခါမှာဘုသူဇင်းတွေကထူးခြားတဲ့ပုံစံတွေပါတယ်မယ်ဒါကရံပြိဿတွေကထွက်ပြေးပါလိမ့်မယ်လို့ ဇဉ်ပညာတွေမြတ်စွာဘုရားမေးတော့ပုထုဇဉ်ပြသောတာပန်နဲ့ထိုက်တန်တဲ့ပညာပြဿနာတွေမေးတဲ့အခါပုထုဇဉ်ကပြနိုင်မှုပုထုဇဉ်ကပုထုဇဉ်ကသူကသာပေကျမ်းကတတ်ပေမဲ့သာပေကျမ်းကတတ်တာလည်းတစ်မျိုးပဲဒီဘာဝနဲ့မေးလိုက်တဲ့အခါကျတော့ပြနိုင်မှုတရားတွေဟောနေပေမဲ့သာပေနဲ့ဟောနေတဲ့ပုဂ္ဂိုလ်ကသာပေတွေကသူဟောလို့ဖြစ်တယ်တရားသဘာဝနဲ့ယုံနာကလေးတွဲပုံ အနိစ္စဒုက္ခအနတ္တသိဖို့ဖြစ်ဖို့စသည်ဖြင့်ပေါ့လေဝိပဿနာဉာဏ်လေးတွေဖြစ်ပုံလေးတိတိကျကျကြတော့ဝိပဿနာလုပ်တာမလုပ်ဘူးလားဟောလို့ဖြစ်တာမဟုတ်ဘူးအဲနားထောင်လို့ကောင်းရင်ဘုံမဖြစ်တာသူကဒီအလုံးနဲ့ကပ်ပြီးတော့အဲမဖြစ်ဘူးဒီလိုသာဝေကျမ်းကတတ်တဲ့ပုဂ္ဂိုလ်ကြီးတွေအကြမ်းမြူပုဂ္ဂိုလ်ကြီးတွေပဲအနိစ္စလက္ခဏာများဟောနေတာတခါတည်းဘုံပမာတွေဥဒါယုံတွေထုတ်ပြီးတော့ဟောဒီပုဂ္ဂိုလ်အတွေ့နဲ့တော့တော့ကိုဝေးတာပဲသူကသူကနဲ့သူတော့ဟုတ်တယ်ဆိုရုပ်ကြီးတွေမှပြအနိစ္စများခင်ပုံများတခါတည်း အနိစ္စမမြဲတာထင်ပုံများခန္ဓာမစဲယုံနာနေဖြစ်ပြနေတဲ့အကြောင်းဥပမာညာပေးထားတဲ့ခါတဲ့ဂေါ်လီလုံးနေနဲ့ညာပေးထားတယ်ဂေါ်လီလုံးဂေါ်လီလုံးအကြည့်အသေးတမ်းပြီးတော့ထားတာတစ်ခုနဲ့တစ်ခုနဲ့သိမ့်မကွာရဘူးပေါ့လေနဲနဲနဲနဲတီတီတီတီကွာသားတဲ့အလုံးတွေတခါတည်းတမ်းကြီးကြီးလုံးကနေပြီးတဖြည်းဖြည်းသေးလာတာဒါလင်းက10လုံးလောက်တော့အတူတူပဲထင်ရတယ်တဲ့ပြီးသေးဘူးလေလို့ဆိုဟောအလုံးတွေတရား 150စသည်ရောက်တော့မှဟိုကပထမလုံးနဲ့အဲဒီကလုံးနဲ့ပြီးတော့တော်တော်လေးကွာနေတယ်မှအင်းငယ်တော့ပါဘောဆိုတာပြီးတာအဲ့ဒါလိုပဲတဖြည်းဖြည်းမမြဲတဲ့သဘောတွေရုပ်တွေပြောင်းလဲလာတော့အဲ့ဒါကယောဂီပုဂ္ဂိုလ်တွေနဲ့တော့ပုံပဲဝေးတာပါပဲအနာကျဲကြီးပဲအကျိုးယောဂီပုဂ္ဂိုလ်တွေအဲ့ဒီလိုတရားသွားနာတော့သူကပြောတယ်တရားကအကျဲကြီးပဲသူပြောတယ်သူကသူကသာတလို့မဟုတ်သူကယောဂီကသူကသူကမြင်နိုင်ကြတဲ့သူရှုမှနေတော့ရှုတိုင်းရှုတိုင်းအဖြစ်အပျက်တွေကသူတွေ့သိနေတာကိုမမြဲတာလေးတွေသိနေတော့ဟိုကဟောတာကအကျဲကြီးဖြစ်တယ် သာရလက်ထက်တော်တုန်းကဒေဝတာနှုတ်တော်ထွက်ပြီးတော့ဉာဏ်ပြုရဉာဏ်ပြုပြီးတပါးကတော့ငယ်ရငယ်ပါသေးတယ်ဆိုပြီးတော့သာဝေကျမ်းကဘုသူဒ္ဓတင်နဲ့သင်ပြသာဝေကျမ်းကသင်ပြတပါးကတော့အရွယ်လည်းကြီးပါပြီပရိယတော့မလုပ်နိုင်ပါဘူးပရိပါပဲအားထုတ်တော့မယ်ဆိုရင်ပရိပါတရားထုတ်အဲဒီပါတရားတရားထုတ်တဲ့ပုဂ္ဂိုလ်ကယဟနာဖြစ်ဒီအားထုတ်တဲ့ပုဂ္ဂိုလ်ကလည်းသာဝေကျမ်းကနေတက်ပြီးတော့သူကသာကြပုဂ္ဂိုလ်ကြီးချင်းဒီပရိသတ်ညောင်များစွာနဲ့သာဝေချဖို့ ရိပါအထုတဲ့ပုဂ္ဂိုလ်ကတောကြောင့်မှနေပြီသူကသူစီရောက်လာတဲ့ပုဂ္ဂိုလ်တွေကိုကပ္ပထံပေးအနာမေသူစီရောက်လာတဲ့တရားထုတ်လို့ရဟနာတွေဖြစ်မြတ်စွာဘုရားသွားပြီးကြောတဲ့အခါအဲသူကမှားလိုက်တယ်မြတ်စွာဘုရားကြောပြီးတော့သာမီးပြီးရှိတယ်အဲတော့ဒီကြားကြည့်တဲ့နေ့အဲဒီလိုလည်းပဲပြန်ပြီးတော့ကြောက်ပါတယ်မှားလိုက်တယ်ညမှာလည်းကြောက်ချမ်းသာကြောက်ဝေးလိုက်တယ် ကသာဝကမဟာသာဝကတွေကတော့ဖြစ်တဲ့အခါအဲဒီသတင်းလုံးဝဖြစ်တဲ့သာကြမထေရီထံသွားပြီးတော့ကြောကြသွားပြီးတော့ကြောတော့ကြောတာကကျဲမကြောက်နောက်ကြားမကြားတခါလဲဒီလိုတစ်လုံးတစ်လုံးညာတော်တွေကရောက်လာခဏခဏပဲသူစီကဟိုကသင်ပြသတင်းသုံးပေါ်မထေရီကဗျာတပည့်တော်တို့တရားထုတ်လာကြတယ်အဲ့ဒါသင်ပြပါလို့ တော့ပါမှာလိုက်တော့ဒါဒီလိုတော့လာပြီးတော့ကြတယ်ကြောင့်ခဏခဏပြောတော့သိနေအောင်ဒီလိုတော့ရှာတော့နာဝတ်ကသာမသိသိနေတော့တဲ့ဆက်ပြောရတာဘာမှလည်းတတ်တာသိတာမဟုတ်ပါနဲ့ဒီကနေ့ညားတာပါဆရာကြီးအထုလိုက်ညားတာပါလားလာမသူကသာလေးပါလေမေးဥမှာပဲဆိုပြီးတာဒီပါသောသောကလည်းမြတ်သာသာရဝကြတော့အဲ့ဒီ တော်တွင်မှာကြားထုတ်ပြီးတော့နေတဲ့သင်းသုံးပေါ်အရှင်ကြီးကသစ္စာပြလာပြီးကုညောကြောပြီးတော့သင်းသုံးပေါ်ကြီးရောက်တဲ့အခါကလားအဲဒီသာချနေတယ်မတရားဆိုတာသရိယာနဲ့ပတ်သက်ပြီးမေးမလို့သမိတိမေးမေးမလို့လို့တော့သစ္စာပြတာဉာဏ်တော်မူတာနဲ့မေးပြီးတော့ဟိုသာဒီပရိယာအနေနဲ့မေးလို့ရှိရင်ဖြစ်နိုင်တယ်ဆိုတာသတိပါအနေနဲ့မှသူကပြောနေတာကွာအဲ့ဒါမပြင်နိုင်လို့ရှိရင်ပြင်ရင်မယုံမသေးရင်ကြောက်ကြည့် မြတ်စွာဘုရားကကြွလာကြွလာတဲ့အခါကာလကျတော့မြတ်စွာဘုရားယတနာတွေနေတယ်သူစဉ်ပုဂ္ဂိုလ်တွေနားလေလောက်တဲ့ယတနာတွေပြီးတော့ဟိုကသာကြဆရာတော်ကသူကဖြေဖြေတာပေါ့လေသူကအကုန်လုံးဖြေတာပဲရှင်းနေတာဘာမှဝင်မဖြစ်ဘူးဟုတ်အရိယာပုဂ္ဂိုလ်နဲ့ဆိုင်တဲ့ယတနာတွေမေးတဲ့အခါကျတော့သူကဖြေလို့မဖြစ်ဘူးသာနေတာဖြေဖြေတော်ရကတရားထုတ်နေတဲ့ကိုတော်ကြီးမေးတော့မှသိတာကိုသူကသာပိတ္တတာတော့မဟုတ်ဘူးသူအတွေ့နဲ့ဖြေတာဒီလိုနဲ့သာပြရတာလည်း ဘတ်ကသတိပါဘက်ကအာထုံးပြီးတော့ထားမှမင်းမသူကသဘောသဘောပေါက်ပဲပါတယ်။ဒါကြောင့်ညဇာဘုရားကအရိယာပုဂ္ဂိုလ်နဲ့ပတ်သက်တဲ့သောတာပန်ပုဂ္ဂိုလ်နဲ့ပတ်သက်တဲ့သက်ဆိုင်တဲ့ယတနာတွေမေးတဲ့အခါမှာပုရုပုဂ္ဂိုလ်တွေကပြင်နိုင်မှုတဲ့သောတာပန်ပုဂ္ဂိုလ်တွေကထားပြီးတော့ဖြစ်။နောက်သဒ္ဒါဂံနဲ့ပတ်သက်တဲ့ယတနာမေးတဲ့အခါသောတာပန်ကမပြင်နိုင်ညာဘူး။သဒ္ဒါဂံနဲ့ပတ်သက်တဲ့ယတနာမေးတဲ့အခါလည်းသဒ္ဒါဂံကမပြင်နိုင်ညာဘူး။ဉာဏ်နာနဲ့ပတ်သက်တဲ့ယတနာမေးတဲ့အခါကလည်းကျတော့လည်းအနာဂါကမပြင် အဲ့ဒါတည်းမှလည်းအဲမဟာသာဝကတွေနဲ့ပတ်သက်တဲ့သေဒနာမေးတဲ့ကသာမသာဝကတွေကညာနာပဲမဲ့လို့အဲ့ကသာဝကတွေနဲ့ပတ်သက်တဲ့သေဒနာမေးတဲ့ကမဟာသာဝကတွေကမပြင်းနိုင်ဘူးအဲ့ကသာဝကတွေမှလည်းပဲရှင်သာရိပုတ္တရာနဲ့ပတ်သက်တဲ့သမဏေကသာဝကနဲ့သက်ဆိုင်တဲ့ယတနာမေးတဲ့ကအရှင်မောက္ခလာကမပြင်းနိုင်ဘူး။နောက်တော့နောက်ဆုံးကျတော့ဘုရားနဲ့ပတ်သက်တဲ့ယတနာကိုမေးတာကိုအဲဒီယတနာမေးတဲ့က မြတ်စွာဘုရားဂါထာလေးတစ်ပုဒ်ထုတ်ပါတယ်သာရဏဝက်မှာအဇိဒပြဿနာမှာအဇိဒအစတော့ကတော့ရေသိပေါ်တယ်နောက်တော့ယဟနာဖြစ်ပါဒါမေးတယ်တဲ့ရေသသင်္ခါတဓမ္မသေးရေသသေခာပုရိယဒေသမေနိဘကောဣရိယံဗုဒ္ဓောပယုဟိမာရိတာဟောဒီကတာလေးရှိတယ်အဲဒီကတာလေးကိုအဲအနေရိပဲအကျေအားဖြင့် ဘယ်လိုမှတ်ရမလဲသာရိပုတ္တရာလို့မြတ်စွာဘုရားကမေးပါတယ်။အဲ့ဒါကလေးပေးကြအောင်လို့သင်္ခါရဓမ္မသင်္ခါရဓမ္မသိကြီးသောတရားရှိကုန်သောဝါတရားဟူသမျှကိုသိကုန်ပြီသောဤစအကျဉ်းယန္တာပုဂ္ဂိုလ်တို့သည်၎င်းသေခါ ကျင့်လုံးကျင့်စေဖြစ်ကုန်သောပုထုမြတ်သာကုန်သောရေသာခြင်းပုဂ္ဂိုလ်တို့သည်ကျင့်အရိယာပုဂ္ဂိုလ်တို့သည်ကောင်တန်တိရှိကြကုန်၏ဧတံတို့ကျင့်ပြီးသောယာနာပုဂ္ဂိုလ်ကျင့်စေဖြစ်သောတိခအရိယာပုဂ္ဂိုလ်တို့၏ဣရိယံဣရိယံစိတ်ဖြစ်ကုန်အကျင့်ပฏิပါသိဖြစ်ပုံအကျင့်ပฏิပါအနေထားကို ဗုဒ္ဓမင်းများလျောက်ထားပါ၏ဗုဒ္ဓမင်းများလျောက်ထားသောဒွန်ရှင်ဘုရားသည်မေကျွန်းတော့အားကြတယ်ယသိကမေးတာပဲအာရဏဝတ်သင်္ခါရဓမ္မသိကြီးသောတရားရှိတဲ့ပုဂ္ဂိုလ်တဲ့တရားသိကြီးသောပုဂ္ဂိုလ်ဆိုတော့ယဟနာပုဂ္ဂိုလ်ပါပဲအဲကျင့်လုံးကျင့်စေဖြစ်တဲ့ပုဂ္ဂိုလ်တဲ့ဒီလိုပုဂ္ဂိုလ်နှမျိုးရှိပါတယ်တဲ့အဲဒီပုဂ္ဂိုလ်နှမျိုးရဲ့စိတ်နဲ့စိတ်ထား အကျင့်ပရိပါအလားအလားကဖက်နေနေပါသလဲမင်းညာနေအကျယ်ဝိထာရာအားဖြင့်အနေရိပဲဘယ်လိုမှတ်ရမလဲဗာရိပုတ္တရာလို့မြတ်စွာဘုရားမေးတာပါအဲတော့သံဃုကလေးရှိပါတယ်လားသံဃုရှိပြီးသားပြီးပြီးတော့တရားရှိတော့ပုဂ္ဂိုလ်ဒီမှာတော့သံဃုမှာတော့ကျင့်ပြီးလို့ ထည့်ထားပါတယ်ကျင့်ပြီးတော့ကျင့်ပြီးတရားကျင့်သေးတာအရိယာနှမျိုးွယ်တို့စိတ်ထားအကျင့်ကအလားပဲလို့လေဆောင်မှုထဲမှာရှိပါကျင့်ပြီးတရားကျင့်သေးတာအရိယာနှမျိုးွယ်သူတို့စိတ်ထားကအလားပဲလို့လေဒါတွေကဘုန်းကြီးများတယ်မှာကြက်ထားမှာတခါတခါမိတ်လို့ရှင်ပြန်ကြည့်ရတယ်လို့ပြီးတော့ ဒါလာကြက်ထားတော့ကြာနေကြတယ်အ내ကလည်းထင်ဦးမှာဗမာလိုဆိုတော့မထင်ကြမရှိဘူး။ဒါဆိုရမယ်။ကျင့်ပြီးတရားကျင့်စေပါအရိယာနှမျိုးွယ်ကျင့်ပြီးတရားကျင့်စေပါအရိယာနှမျိုးွယ်ကျင့်ပြီးတရားကျင့်စေပါ ရာနှမျိုးွယ်သို့ဆိုတာကျင့်ကိစ္စပြီးနေပြီတဲ့အပိခါလည်းခေါ်ပါတယ်ဒီမှာတော့ခါတဓမ္မဒီကြီးသောတရားရှိပြီတရားတွေအကုန်လုံးသိပြီးပြီဉာဏပုဂ္ဂိုလ်ပါပဲကျင့်စေဆိုတာသိက္ခာပုဂ္ဂိုလ်သိက္ခာဆိုတာကျင့်စေ ဒါတိကပုဂ္ဂိုလ်သောတာပန်သရဂံသရဂံအဲပုဂ္ဂိုလ်ရှင်သေးခေါ်တာလေအဲတော့ကိုကတော့အောက်ကိုသုံးပါအတက်ဆုံးဖြစ်တဲ့အရဟတကိုခြံထားပြီးအောက်ကိုသုံးပါယောဂီသာပုဂ္ဂိုလ်တွေသောတာပန်သရဂံအနာဂံဒါတွေရှင်သေးပုဂ္ဂိုလ်တွေဒီသာမကုန်သေးဘူးကျင်ပြီးတရားကျင်စေပါအရိယာနှမျိုးွယ်ကျင်ပြီးကလည်းပဲအရိယာတစ်မျိုးရဟနာပဲကျင်စေကလည်းအရိယာတစ်မျိုးခုနှစ်ပါးကိုတစ်မျိုးပဲထားလိုက်ကျင်စေ သူတို့စိတ်ထားအကျင့်ကလားပဲဆိုလဲသူတို့ရဲ့စိတ်နဲ့စိတ်ထားအကျင့်ကဘယ်နဲ့ဒီပါတော့နဲ့ဆိုတာမိကုန်းနဲ့ကောင်းတယ်သူတို့စိတ်ထားသူတို့စိတ်ထားအကျင့်ကအကျင့်ကအလားပဲဆိုလဲလားပဲဆိုလဲသူတို့စိတ်ထားသူတို့စိတ်ထားအကျင့်ကအကျင့်ကအလားပဲဆိုလဲလားပဲဆိုလဲသူတို့စိတ်ထားသူတို့စိတ်ထားအကျင့်ကအကျင့်ကအလားပဲဆိုလဲလားပဲ ဒေသဒေသမေနိဘကောရိယံပုထောပတိမာရိတာမာရိတာရှင်ဖျားဒေသံတို့ကျင်ပြီးကျင်သက်ဖြစ်သောရိယပုဂ္ဂိုလ်တို့ဤဤယံစိတ်နေစိတ်ထားအခြေအနေကို ဗုဒ္ဓမင်းမြတ်မာ၏ဗုဒ္ဓမင်းမြတ်အားသောတွင်ရှင်ဘုရားသည်ဗုဒ္ဓမင်းမြတ်အားသောနိဗ္ဗကောရှင်းကျက်သောပညာနှင့်ပြည့်စုံတော်မူသောဝါပညာရှင်းကျက်တော်မူပြီးသောတွင်ရှင်ဘုရားသည်မေကျွန်းတော်အပပြု၏ဟောကြားတော်မူပါရှင်ဘုရားအဲဒီရှင်ပြီးတော်ရာပုဂ္ဂိုလ်ချင်းတည်းဖြစ်တဲ့သစ္ခာပုဂ္ဂိုလ်ဖြစ်ရဲ့စိတ်နဲ့စိတ်ထားအကျင့်အခြေအနေအလားအလာကို ဟောကြားတော်မူပါလို့ဆိုတော့အဲ့ဒီမှာဟောထားတာကတော့တက္ကထာပါပဲအခုဒီမှာအဲ့ဒီလိုမဟုတ်ဘူးသူကတမျိုးပဲအဲ့ဒီမှာဟောထားတာကတော့ကာမေတုနာဘိကိစေယမနတာနာဝီလောစီယကုသလောသဗ္ဗဓမ္မာနံသတောဘိက္ခုပရိကစေဒါသာလေးတက္ကထာပါလေလို့တော့အဲ့ဒီမှာတော့အဲ့ဒီပုဂ္ဂိုလ်အတွက်အဇိဒပညာရှိပုဂ္ဂိုလ်ကြီးသူတယောက်အတွက် လူနဲ့လည်းပတ်သက်တဲ့ပုဂ္ဂိုလ်တွေတော့ပါတာပေါ့အဲ့ဒီပုဂ္ဂိုလ်တွေဆိုနားလဲရုံတကားဒါပဲဟောအခုရှင်သာရိပုတ္တရာကြီးကတော့ကာမေတုနာပိကိစေယမနတာနာဝီလောတိယကာမေတုကာမဂုဏ်တို့၌နာပိကိစေသောတာပတိမဲ့ရောက်နေတဲ့ပုဂ္ဂိုလ်လည်းကျင်စေတယ်ကိုရောက်နေတဲ့ပုဂ္ဂိုလ်လည်းကျင်စေတယ်သရာမိမဲ့ရောက်နေတဲ့ပုဂ္ဂိုလ်သရာဂံဖြစ်နေတဲ့ပုဂ္ဂိုလ်ကျင်စေတယ်အနာမိမဲ့ရောက်နေတဲ့ပုဂ္ဂိုလ်ကျင်စေတယ်အနာဂံကလည်းကျင်စေတယ်အဲဒီအနာဂံအမြင့်ဆုံးနဲ့ခြေလိုက်တယ် သောတာပန်လည်းမဖြစ်ဘူးသရဂံလည်းမဖြစ်ဘူးမြင့်ဆုံးတယ်။ကာမေသူကာမဂုဏ်နာတိကိရိယာမမောခြင်းတတ်မဲ့ခြင်းမရှိရဘူးတဲ့။မမောခြင်းတတ်မဲ့ခြင်းကင်းရမယ်ပေါ့။လုံးလုံးမကင်းလဲသောတာပန်လည်းကင်းတာတော့ကင်းတာပေါ့။သောတာပန်လည်းပဲအပယ်လေးပါးကြလာအောင်မမောတာတွေတော့မရှိဘူး။ဘုရုဇင်တွေကတော့ဘာဖြစ်ဖြစ်တုံးတိုက်တိုက်တန်တဲ့ဘာပဲဖြစ်ဖြစ်ဘုလိုရှိတာဆိုရင်ဖြင့်ကာမဂုဏ်အာယုန်တွေမရရအောင်ကာမချမ်းသာတွေ အဲသုံးဆောင်ခံစားရအောင်ကြိုးစားအထုတ်တယ်အဲ့ဒါဟာအကန့်အသတ်ကိုမရှိဘူးသောတာပန်ကသူအကန့်အသတ်ရှိပါတယ်ကာမဂုဏ်တွေကာမရာဂကိလေသာတွေမกินသေးဘူးဆိုပေမဲ့လည်းအပယ်ကြလာအောင်ကြတော့သူကအဲ့ဒါကြတော့မဘူးလုံလုံကဲကဲကြီးတော့သူကမပြုလို့ဘူးသိမ့်မတော်တာတွေတော့မပြုဘူးပြီးတော့လည်းပဲကာမရာဂဖြစ်ပြန်လဲအဲ့ဒီဥစ္စာအပြစ်ရှိမှသိတယ်မကောင်းမှသိတယ်မလွဲတာလို့ပဲဆိုတော့သူကလည်းပယ်ရအောင်ပါပဲငါမกินသေးဘူးပြောင်းတော့အထုအောင်ပဲဘယ်လိုစိတ်နှလုံးရှိတယ် ပုရုဇဉ်ကတော့အဲ့ဒီဥစ္စာပယ်ရမယ်လို့ကိုဒါသူစိတ်ထဲမှာစိတ်ဝင်စားခြင်းမရှိဘူးဘုသူရရှိတဲ့ပုဂ္ဂိုလ်နေရာချင်းတော့တခါတရံဖြစ်ခြင်းဖြစ်မှာမဟုတ်လေဒါပေမဲ့လို့သာမန်ပုရုဇဉ်ပုဂ္ဂိုလ်တွေနေရာချင်းအဲ့ဒီလိုဟာတွေကိုသဘောကျတယ်ဒီကာမရာဂတွေဖြစ်ရတာကိုကသဘောကျတယ်မဖြစ်ဘဲနေရရင်နေရာမကြောက်ဖြစ်ခြင်းနေတာပဲဆိုတာဒီလိုဖြစ်အဲ့ဒီလိုကြွားပါတယ်အဲ့ဒါကြောင့်ကာမဂုဏ်တို့၌မမဲ့မောရဆိုတာသောတာပန်နဲ့လည်းဆိုင်ပါတယ်သရဂံနဲ့လည်းဆိုင်တယ်အနာဂံကိုတည်းရိုက် ပြောပြထားပါတယ်မနတာစိတ်ဖြင့်လာဝီလောမနောက်ကျူပြီးပြရပြရစိတ်လည်းပဲမနောက်ကျူရဘူးတဲ့ဗျာပါဒနဲ့ဗျာပါဒဒေါသတွေကင်းရမယ်ဗျာပါဒဒေါသဖြင့်စိတ်ဟာမနောက်စိတ်ဟာမကြည်လင်တာပဲအဲဒါကင်းရမယ်ဒါလည်းအနာဂတ်ကိုရည်ပြီးတော့ဟောတာသောတာပန်ကတော့ဒေါသတော့မကင်းသေးဘူးမကင်းသေးပေမဲ့လို့သူလည်းအဘုရုဇင်တုန်းကတော့အကန့်အသတ်မရှိတော့မဖြစ်ဘူးသူအကန့်အသတ်ရှိတယ်ပယ်လေးပါးကြတော့ဒေါသတွေကမဖြစ်ဘူးအဲဒါတော့မှနောက်ကျူတဲ့ဟာတွေကမဖြစ်ဘူးဒါကြောင့်သူလည်းပဲ ကျင်းတာများကျင်းပါတဲ့အားကြောင့်သံဘုကကာမဂုဏ်တဲ့မတဆွဲစိတ်လဲဤလသစ္ခမှာအကျင့်စေမှာကာမဂုဏ်နဲ့မတဆွဲရင်သိလည်းပဲကြည်လင်ရင်ဒီလကျင့်စေမှာတဲ့ဒါကျင့်စေပုဂ္ဂိုလ်ပဲကာမဂုဏ်နဲ့မတဆွဲသိလည်းကြည်လကျင့်စေမှာလို့ပြောဆောင်ဖို့ပေးတာအဲဆိုတာ ကာမဂုဏ်နဲ့ကာမဂုဏ်နဲ့မတဆွဲမတဆွဲစိတ်လဲကြီးလားစိတ်လဲကြီးလားကျင့်စေမှာကျင့်စေမှာကာမဂုဏ်နဲ့ကာမဂုဏ်နဲ့မတဆွဲမတဆွဲစိတ်လဲကြီးလားစိတ်လဲကြီးလားကျင့်စေမှာကျင့်စေမှာကာမဂုဏ်နဲ့ကာမဂုဏ်နဲ့မတဆွဲမတဆွဲစိတ်လဲကြီးလားစိတ်လဲကြီးလားကျင့်စေမှာကျင့်စေ နာပိကိစေယမနတာနာဝီလောတိယကုသလောသဗ္ဗဓမ္မာနံပတောဘိက္ခုပရိဒစေသဗ္ဗဓမ္မာနံအလုံးစုံသောတရားတို့၌ကုသလောကျွမ်းကျင်လိမ္မာသည်တိယဖြစ်ရာ၏အလုံးစုံသောတရားတွေကျွမ်းကျင်လိမ္မာအလုံးစုံသောတရားတွေဒုက္ခသစ္စာထိုက်တဲ့တရားတွေကျွမ်းကျင်လိမ္မာရမယ်သမုဒယသစ္စာထိုက်တဲ့တရားတွေကျွမ်းကျင်လိမ္မာရမယ် နိရောဓသစ္စာထိုက်တဲ့နိဗ္ဗာန်နဲ့ကျွမ်းကျင်လိမ္မာရမယ်။မဂ္ဂသစ္စာထိုက်တဲ့မဂ္ဂင်7ပါးတရားတွေကျွမ်းကျင်လိမ္မာရမယ်။အကုန်လုံးသိပြီးသားဖြစ်ရမယ်။ကုသလောသဗ္ဗဓမ္မာနာသဗ္ဗဓမ္မာနာလုံးစုံသောတရားတို့၌ကုသလောကျွမ်းကျင်လိမ္မာသည်သိရဖြစ်ရ၏ဒါကကျင်ပြီးသားပုဂ္ဂိုလ်ပဲ။တရားတိုင်းတွင်ဉာဏ်သက်ဝင်တရားတိုင်းတွင်ဉာဏ်သက်ပဲဖြစ်ပြီးပြတ်သွားတဲ့သဘောတရားများပဲအနိစ္စပဲဒုက္ခပဲအနတ္တပဲ။ ဒီထဲမှာနေတဲ့သာကြမရှိဘူးပုဂ္ဂိုလ်သားတော်အကောင်းတယ်မရှိဘူးသဘောတရားများပဲလို့အကုန်လုံးကျွမ်းကျင်လိမ့်ပါရမယ်တဲ့အနိစ္စသဘောကျွမ်းကျင်လိမ့်ပါရမယ်ဒုက္ခဆင်းရဲခြင်းဆိုတဲ့လိမ့်ပါရမယ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်လည်းဒုက္ခတော့ထင်တာပဲသောတာပန်လည်းဒုက္ခပြီးတာပဲဒါပေမဲ့လို့ဒုက္ခပညာတွေကကြားနေတယ်ဒုက္ခပညာနဲ့ဒုက္ခစိတ်ဓာတ်နဲ့ဒါကကြံတယ်တိတိတော့မရှိပါဘူး ဒါကြောင့်မို့သူချမ်းသာတယ်ဆိုတော့တာယာမူလေးတွေရှိသေးတာအနာဂါလည်းပဲဒုက္ခပညာလေးရှိသေးတာပဲချမ်းသာတယ်သူကသင်သေးတာဒါကြောင့်မို့လို့ဒါပြိဋိဘာမစမ်းဘူးဉာဏ်နာကြတော့ဒုက္ခပညာဘုံဒုက္ခရှိတယ်အဲဒါဒုက္ခရှိဘုံလုံးကြည့်သိရမယ်အနတ္တကိုယ်ကိုယ်သာတာမဟုတ်တဲ့သဘောတရားမျှပဲဆိုတာလေအကုန်လုံးကြွကျင်သိရမယ်။သဗ္ဗဓမ္မနာလုံးစုံသောတရားတို့နဲ့ကုသလောကြွကျင်လိမ္မာရိသိရာဖြစ်ရာဤကုတရားထုတ်ရတာအဲ့ဒါတွေပဲ။အကုန်လုံးတရားတွေကြွကျင်အောင်လုပ်နေရတာ ပနာတပဲဆိုတာဗမင်းနေနေပြီးပြီးလေပြီးလေကောင်းနေတာတို့ကိုယ်ရာကအဆန့်ရာကသူရှားရာကဒီကုသနာကြာစီရာကဝေဒနာတွေဖြစ်ရတဲ့အိစ္ဆာပဲဖြစ်ဖြစ်ချင်းတဲ့ဒုက္ခပဲသူတို့ရတဲ့သူဖြစ်နေတဲ့အနာတ္တသဘောတရားပဲပုဂ္ဂိုလ်သတ္တဝါတွေထဲမှာဘာမှမရှိဘူးဆိုတာနေရာတကာကဒီလိုရှင်းနေတာအဲ့ဒါရေးကြည့်ပါလေရေးကြည့်တယ်ဒါကတော့သိမချရဘူးဒီဥစ္စာကတော့ဒါသိမချရဘူးလေဒီတရားဒီပေါက်တဲ့တရားကသိမချရဘူးဒါနဲ့ဥစ္စာ နိစ္စရူပနာတဆိုတာယုတ်တရားနာတရားနိစ္စရူပနာတသိတာမညာတာသိပါမှာဟောလို့ဒါမှမသိလို့ရှိရင်ကိလေသာမငြိမ်းဘူးကိလေသာကကိလေသာငြိမ်းမှုတာတော့ဝိပဿနာတရားတော့ဆက်ကိလေသာငြိမ်းမှုတာအထောက်အလုံးစုံသောတရားတွေသိရမယ်တဲ့အလုံးစုံသောတရားတွေသိလို့သောတာပန်လည်းပဲသိတာမညာတာသိတာကလားမယ်အကုန်လုံးမသိဘာသာလေးရှိနေကြတဲ့ကအဲ့ဒီဥစ္စာမသိသေးတာပဲဘာသာထင်တဲ့ဥစ္စာမသိတဲ့ခါကမဟာနာ မာဂိဝေမေမဟာနာကမြတ်စွာဘုရားမေးတယ်သူကနဂရာကနဂရာကမှာပဲသူကတတိတော်ဗျာတဲ့တခါတခါကျတော့လောဘတွေဒေါသတွေမောဟတွေကသွမ်းမှုလာတယ်ဗျအဲဒီလိုခါကာလကျရင်ဘုရားတရားတန်ခါနဲ့စပြီးတော့မှု့သွားတယ်တဲ့ဘယ်လိုဖြစ်သွားလဲဒါဘာကြောင့်လို့မြတ်စွာဘုရားမြတ်စွာဘုရားကလွယ်လွယ်ပဲဖြေတယ်လို့အဲ့ဒါဟာ အဲဒီလောဘဒေါသမောဟတွေကြောင့်မမိတာပဲဒါကြောင့်ဒါကြောင့်ပဲဒါကသာမေဘတစ်ခုမှာညာဆရာတော်လူတွေကြီးကသူသားသာမွေးမအောင်လို့သာမေဘကြီးကြတဲ့ပုဂ္ဂိုလ်တွေပေးရုပ်သားပါသူတို့သာမွေးမဝလဲကြဒီမကျင်လာလို့သူသားအောင်နိုင်တဲ့အရေးချင်းလည်းရှိတော့ရှိတယ်လားကိုအစင်မသိတော့ဘုရားသားမအောင်ခြင်းကြောင့်မအောင်တာပါပဲ ကရတဲ့လက်သာသာလောဘဒေါသမောဟတွေခါခါပြီးတော့ကောက်မှုလာတာဘာကြောင့်လဲဒါပဲရမပယ်ရတယ်လို့အဲ့ဒီသမ်းမိုးတဲ့လောဘဒေါသမောဟတွေပယ်ရတယ်သမ်းမိုးလာတာဒါဆိုဆရာရှိခဲ့အဲ့ဒါပဲစိတ်သက်သာယာမှုလေးရှိလို့ရှိရင်ဒါလည်းအကျဉ်းနေသေးတယ်လို့အောက်မြတ်ပဲကအကုန်လုံးတရားတွေမသိသေးဘူးလို့စိတ်သက်သာယာသာယာကြာလေးအားယခုဒီကိုယ်တော်သာနာငါဖြစ်ဖြစ်ရှင်ငါပဲဖြစ်ဖြစ်မောဘဝကြောင့်ဖြစ်ဖြစ်နောက်သံဃာဘဝတွေပဲဖြစ်ဖြစ် ။ဘာယာစရာလေးတစ်ခုရှိနေသေးတယ်ဆိုရင်တော့အဲ့ဒါဟာမကုန်သေးဘူးလားအသိမကုန်သေးဘူး။အဲနောက်နောက်ခါကာလတွေနောက်เจ้าရာတွေသိကျင်ပါသေးတယ်ဆိုတာလေးရှိသေးရင်လည်းအဲ့ဒီဥစ္စာလေးရတယ်ပဲသူက။ဒါလေးလည်းဘာယာမှုလေးတစ်ခုပဲ။အဲလူလောကနာလောကတွေဖြစ်ပြီးတော့လောကအကြောင်းအရာလေးသိကျင်သေးရဲ့ဆိုတာလေဒါလေးကလည်းပဲသူကအကျွင်းကြံလေးတစ်ခုပဲ။သူကအကုန်လုံးသိပြီးသားဖြစ်ရမယ်။ ဘုံလုံးသိပြီးသားမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းနေရာဖြစ်ပြီးကြောက်သွားတယ်ဘာမှနှိမ့်သက်စရာသားကြံဖြစ်တဲ့တရားတွေကြီးတယ်ပဲလို့ဆိုတာတခါတည်းပိုင်းပိုင်းနဲ့နဲ့သိရမှာဒီလိုသိတာကတရားတိုင်းနဲ့ညာတဲ့ဝင်ကျွမ်းကျင်သိတာကျင်ပြီးမှတဲ့ကျွမ်းကျင်ပြီးလို့ချင်းကျင်ပြီးကိစ္စပြီးပါပြီတဲ့အဲ့ဒါမပြီးဘူးလားပြီးသလားကိုယ့်ကိုချိန်ထွက်ကြည့်အောင်သူကကောင်းပါတယ်တော်တော်ကောင်းတဲ့ကာထာလေးပဲတူတူလေးနဲ့အဲသွားမယ်

ပုဂ္ဂိုလ်ကခုနကဉာဏ်သေးပုဂ္ဂိုလ်ဉာဏ်သေးပုဂ္ဂိုလ်ကတော့ ကာမဂုဏ်နဲ့မတဆွဲကာမဂုဏ်နဲ့မတဆွဲစိတ်လည်းကြည်လာကျင်စေမှာဒါစိတ်ကြည်လင်တယ်ဒေါသတွေကာမကာမရာဂပြာပါဒတွေမရှိဘူးပေါ့လေအဲ့ဒီထိအောင်ဟာကျင်စေပဲအဲ့ဒီမရောက်ခင်လည်းကျင်စေပါအဲ့ဒီထိအောင်လားနောက်ဆုံးနောက်ဆုံးနောက်ဆုံးပိုက်ကလေးကိုကြရတာလေနောက်ဆုံးဆင့်အခုတရားတိုင်းနဲ့ညာသက်ဝင်ပြီတဲ့မြင်တိုင်းကြားတိုင်း အဲအကုန်လုံးဖြစ်ပြတဲ့တရားတွေအိစ္ဆဒုက္ခနာတရားတွေပဲဘာမှနှစ်သက်စရာသာရာချင်းမရှိဘူးလို့နှစ်သက်ဘွယ်သာယာဝယ်တွေအကုန်လုံးကုန်းနေပြီဘယ်ဟာမှကောင်းသေးရဲ့လို့ပြောစရာမရှိတော့ဘူးကိုတွင်တဏ္ဍာငါကိုဘတဏ္ဍာငါရောဒီခုမျက်မှောက်ရောနောင်ဘဝတွေရောလူလောကနာလောကဇမလောကဘယ်ဟာမှကောင်းတာမရှိတော့ဘူးအကုန်လုံးဖြစ်ရင်ဒုက္ခကြီးတယ်ပဲထင်းနေပြီဆိုရင်ကျင်အဲ့ဒါပြီးတဲ့ဉာဏ်သာဖြစ်ပြီဒုက္ခအဲ နှစ်ပါးလုံးနဲ့ဆိုင်တာကတော့ကိုသတောဘိက္ခုပရိပစေဘိက္ခုယဟန်ဒီဘိက္ခုသံဃာဘိက္ခုရှုမြင်သောပုဂ္ဂိုလ်သည်သတောအမှတ်ရသည့်ဖြစ်၍ပရိပစေဖြစ်သွားမယ်နောက်မဆိုးရဘူးဖြစ်တာတူရနောက်မဆိုးရဘူးသွားနေတော့သွားအဲ့ဒါအမှားရပြီးတော့သွားရမယ်။ဘာတွေအမှားရရမလဲဆိုလို့ရှိရင်သွားကြောက်ပါကဖြစ်တိုင်းတရားတွေအမှားရမှာပါပဲ။မျက်စိကမြင်နေ၊နားကကြားနေ၊နှာခေါင်းကနားနေ၊လျှာကရတာ ကျင်စေပုဂ္ဂိုလ်လည်းပဲဖြစ်တိုင်းမှရှုပြီးတော့တတိလေးရှိရမှာပဲကျင်စည်းကျင်ကျင့်ပြီးပြီးယန္တာဖြစ်ပြီးတော့ကောယန္တာဖြစ်ပြီးလည်းပဲဒီဖြစ်တိုင်းတရားတွေမှာအမှတ်တတိလေးရှိရမှာအမှတ်မေ့နေရမှာမဟုတ်ဘူးအာငါတရားတွေပြီးသွားမယ်ပဲဆိုပြီးတော့အဲမေ့ပြောက်ပြရမှာမဟုတ်ဘူးသူကဉာဏ်နဲ့ကြားတဲ့သူကအမှတ်တတိသူကတောင်းကြမဆက်ရပါဘူးယန္တာကြတော့အကုန်လုံးထင်နေပါတယ်ဉာဏ်နဲ့ကြားတဲ့မရှုလည်းပဲဖြစ်ပြနေတဲ့တရားအနိစ္စဒုက္ခအနတ္တတရားတွေထင်နေပါတယ်အဲဒါကြောင့်ဖြစ်တိုင်းမှရှုတတိပြုရှေးရှုသွားတာ နှစ်ပါးလုံးမှနှစ်ဦးလုံးမှနှစ်ပါးလုံးမှနှစ်ပါးလုံးပဲဆိုမှနှစ်ပါးလုံးပဲကျင်စေပုဂ္ဂိုလ်လည်းပဲခြေတိုင်းမှရှုပြီးတော့အာထုံနေရမှာကျင်ပြီးပုဂ္ဂိုလ်လည်းခြေတိုင်းမှရှုရမှာဆိုရမယ်ခြေတိုင်းမှရှုခြေတိုင်းမှရှုသတိပြုသတိပြုရှေ့ရှုသွားတာရှေ့ရှုသွားတာနှစ်ပါးလုံးမှနှစ်ပါးလုံးမှခြေတိုင်းမှရှုခြေတိုင်းမှရှုသတိပြုသ ကျေကျူသွားတာကျေကျူသွားတာနှစ်ပါးလုံးမှာနှစ်ပါးလုံးမှာစိတ်တိုင်းမှယူစိတ်တိုင်းမှယူတတိပြုတတိပြုကျေကျူသွားတာကျေကျူသွားတာနှစ်ပါးလုံးမှာနှစ်ပါးလုံးမှာစိတ်တိုင်းမှယူတတိပြုကျေကျူသွားတာနှစ်ပါးလုံးမှာစိတ်တိုင်းမှယူတတိပြုကျေကျူသွားတာနှစ်ပါးလုံးမှာ ခုနကမေးတဲ့မေခွန်းဒါပါပဲကျင်ပြီးတပြားကျင်သေးပါအရိယာနှမျိုးကွယ်သူတို့စိတ်ထားကျင်ကအလားပဲတို့လဲဆိုပြီးသားလေးအဲ့ဒါမြတ်စွာဘုရားကိုယ်တိုင်ဖြေထားတာကတော့အဲ့ဒါအခုမြတ်စွာဘုရားကပဲတစ်ခါပြန်မေးတယ်သီတာယသိမေးတယ်မေခွန်းကို ပြန်ပြီးတော့မေးတယ်ဒီကထာဘယ်လိုအ ਨੇ ရိပဲကျေမှတ်ရမလဲလို့မေးတော့ရှင်သာရိပုတ္တရာကစဉ်းစားတယ်အ ਨੇ ရိပဲတော့သဘောတော့ပေါက်ဒါပေမဲ့လို့ဒါခန္ဓာနဲ့ဖြေရမလားအာယရဏနဲ့ဖြေရမလားဓာတ်နဲ့ဖြေရမလားအဲတစ္ဆာနဲ့ဖြေရမလားဘုရားကဘယ်လိုဖြေစီခြင်းမှမသိဘူးတူတူပဲခန္ဓာနဲ့ဖြေလည်းပဲဒီကြတနာဖြေတာပဲအာယရဏနဲ့ဖြေလည်းဖြေတာပဲဓာတ်နဲ့ဖြေလည်းဖြေတာပဲဝိပဿနာရှုရမယ့်တရားတွေပဲတရားနဲ့ဖြေတာဖြေတယ်သူက ဒါမှားတာမဟုတ်ဘူးဒါပဲမဲ့လို့မြတ်စွာဘုရားအလိုကဘာလို့ရှိပါလိမ့်တော့စဉ်းစားလို့မရဘူးစဉ်းစားလို့မရတော့ဒီလိုက်ဘုရားမဖြေဘူးမဖြေတော့တကဒုတိယတစ်ချိန်မြတ်စွာဘုရားထမေးမဖြေဘူးတတိယတစ်ချိန်ထမေးလည်းမဖြေဘူးသူကသူကဘာဘာဘာကြီးပဲမင်းမမသိတော့သူကအဲ့လိုမဖြေပဲဒီတော့မြတ်စွာဘုရားအဲသာရိပုတ္တရာလည်းယသနာအနေနဲ့ပဲတော့သူသိတယ်သိပေမဲ့လည်းပဲ ခန္ဓာနဲ့ဖြေရမလားအာယရဏနဲ့ဓာတ်နဲ့ဖြေရမလားကဝေခွဲမရလို့သူမဖြေပဲနေတာပဲငါအရင်ညွက်ကလေးပေးဦးမှာပဲဆိုပြီးတော့ဗုဒ္ဓမိဒါနိသာရိပုတ္တပတ္တိဒါလေးအရင်ညွက်ပေးတာသာရိပုတ္တသာရိပုတ္တရာဣဒံဣတရားတိဗုဒ္ဓံတိဖြစ်သောတရားဟု၍တွင်တင်ဒီပတ္တိရှုသည်မဟုတ်လောမြင်သည်မဟုတ်လောဒီလိုမေးတာဒါဖြစ်တဲ့တရားပဲလို့သိမြင်နေတာမဟုတ်လားသိနေတာမဟုတ်လားလည်းမေးတော့ ဒီဘုဒ္ဓဖြစ်တယ်ဆိုတဲ့တရားကလည်းခန္ဓာ၅ပါးကိုခန္ဓာ၅ပါးဝဟာရလို့ပါဠိလိုတော့ဘုဒ္ဓဖြစ်ပြီဒီလောက်ပဲရှိတာပဲဒါပဲမလို့အဲဒီပိဋကသုံးကတော့ဘုဒ္ဓဆိုရင်ခန္ဓာ၅ပါးပဲခန္ဓာ၅ပါးနဲ့မြတ်စွာဘုရားဖြစ်ခြင်းနဲ့ဆိုတာသဘောပေါက်လာတော့ဉာဏ်သာရိပုတ္တရာချက်ချင်းထပြည့်တယ်သူကအဆိုင်မရှိဘူးတကယ်ဟိုကမိမိသားနဲ့ဘုရားမေတ္တာနဲ့သာရိပုတ္တပတ္တိသာရိပုတ္တသာရိပုတ္တရာ ဣဒံဣတရားတွေဘူတန်တိဣဒံဣတရားတွေဘူတန်တိဖြစ်ပြီးဟူ၍ဖြစ်သောတရားဟူ၍တောတင်ဒီပါတတိမြင်နေမဟုတ်ပါလောဆိုတော့ဒါဆိုမြတ်စွာဘုရားကဟောအမေးဆုံးတာနဲ့ရှင်လိုက်ပုတ္တရာဖြစ်တယ်ဘူတာမိဒာနိဗန္တိယထာဘူတံသမ္မပညာယပတတိဘူတာမိဒာတိယထာဘူတံသမ္မပညာယဒိဋ္ဌဝါဘူတတာနိဗ္ဗိဓာယဝိရာဂာနိရောဓာယပฏิပန္နောတိဗန္တိမြတ်စွာဘုရား ဘိက္ခုသံတရားတွေကိုရှုမြင်သောပုဂ္ဂိုလ်သည်ဣရန်ဤတရားတွေဘုဒ္ဓံဖြစ်သောတရားတွေဤတည်းသောပတ္တတိရှုမြင်ပါသည်တွေ့မြင်ပါသည် ရှင်ဖျားတဲ့ဒီတရားကဖြစ်တဲ့တရားပဲဆိုတာတွေ့မြင်ပါတယ်အခုယောဂီပုဂ္ဂိုလ်တွေကမြင်နိုင်ကြတဲ့ဓဝါ၆ပါးကရှုမှတ်နေတော့တမာရိညာအားကောင်းလာတဲ့အခါဒါတွေကခဏမစက်ဖြစ်နေတဲ့တရားတွေပဲအသိသိတရားတွေပဲဆိုတာပေါ်လာရှင်းနေတာပဲမြင်တယ်မှလည်းအသိဖြစ်လာကြားတယ်မှသိပဂတိပုဂ္ဂိုလ်တွေကတော့အဲ့ဒီလိုမဟုတ်ဘူး မြင်တာဟာလည်းအရင်ကရှိနေတယ်ငါကမြင်သွားတယ်ဒီလိုထင်နေတာအဲ့ဒါအဲ့ဒီဟာကွဲပြားနေတာပဂရိပုဂ္ဂိုလ်တွေအတိနဲ့ယောဂီပုဂ္ဂိုလ်တွေအတိဒီမှာကွဲနေတာပဂရိပုဂ္ဂိုလ်တွေလည်းမြင်တာတော့မြင်မှသီလာပေါ့သူကဒါပေမဲ့ပဂရိပုဂ္ဂိုလ်တွေသိတာကတော့အရင်ကရှိနေတဲ့ငါကပဲမြင်သွားတယ်ဒီလိုထင်တယ်အရင်ကရှိနေတဲ့ငါကပဲကြားသွားတယ်အခုမှအသိဖြစ်လာတယ်လို့ဒီလိုမသိဘူးယောဂီပုဂ္ဂိုလ်ကဖြစ်တိုင်းဖြစ်တိုင်းနဲ့မှတ်နေတော့သမာဓိညာအားကောင်းလာတဲ့ခါပေါ့လေမှတ်ခါသားတော့လည်းမသိသေးပါဘူး သမာဓိညာအားကောင်းလာတဲ့ခါကျတော့မှတ်တိုင်းမှတ်တိုင်းအသိကြီးတယ်ပဲသူကအသိကြီးတယ်ဖြစ်တဲ့တရားကြီးတယ်ပဲအဲဒီဖြစ်တဲ့တရားတွေကခန္ဓာဖွဲ့လိုက်ရင်ခန္ဓာ၅ပါးဖြစ်တယ်ဒီနေ့ကလည်းဟိုဟိုဟိုဟိုဟိုကရင်ဟိုကရင်တွေကဟောခဲ့တာတော်တော်များပါပြီခန္ဓာ၅ပါးအကြောင်းဉာဏ်ခန္ဓာ၅ပါးဖြစ်တယ်အဲမျက်စိနဲ့အခြင်းကရုပ်ခန္ဓာမြင်တဲ့ဆိုရင်မျက်စိမပါဘဲနဲ့မမြင်နိုင်ဘူးအခြင်းမပါဘဲနဲ့မမြင်နိုင်ဘူးမျက်စိနဲ့အခြင်းကရုပ်ခန္ဓာအဲမြင်သိတာကနာမ်ခန္ဓာမြင်သိတာမှာ သိုံများလေဆိုလို့ရှိရင်ဒါဝိညာဉ်နဲ့ခန္ဓာခေါ်တယ်မြင်လို့ကောင်းတာမကောင်းတဲ့သဘောကဒါဝေဒနာခန္ဓာခေါ်တယ်ဝေဒနာခန္ဓာကမြင်ရတဲ့အာယုံမှတ်သားတာသင်ရဲ့ခန္ဓာမြင်မှုဖြစ်အောင်လို့စူးစိုက်မှုနှလုံးသွင်းမှုကသင်္ခါရခန္ဓာခန္ဓာ၄ပါးရှိတယ်ပြီးတော့မြင်တိုင်းမြင်တိုင်းကသူခန္ဓာ၄ပါးအသိခန္ဓာ၅ပါးအသိဖြစ်တယ်ခန္ဓာ၅ပါးအသိဖြစ်တယ်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 ရေဟာပြီးသွားတာအသေးသေးကြီးတဲ့ဖြစ်နေတယ်လို့ပဲမယုံစားကြည့်ဟောလားရေစီးကြောင်းနဲ့များရေစီးကြောင်းခုဟောသေးရေပိုက်ကလေးတွေမှစမ်းလို့လည်းရပါတယ်ရေပိုက်မှာရေတွေထွက်နေတယ်အသေးကြီးတယ်ပဲလက်တိုက်လက်နဲ့စမ်းထားလိုက်ရင်အသေးကြီးတယ်ဟိုနောက်တစ်ခါတိုက်ရင်အသေးပဲနောက်တစ်ခါတိုက်ရင်အသေးပဲဟိုကြာပြီးတဲ့ရေတွေကခါပြန်တိုက်တာမဟုတ်အသေးကြီးတယ်အဲ့ဒါလည်းပဲယောဂီပုဂ္ဂိုလ်မှာခါတယ်မှတိုက်မှတိုက်ရင်အသေးကြီးတယ်ပဲအဟောင်းမရှိဘူးအဲ့ဒါဘာနေမြတ်စွာဘုရားဘိက္ခုတန်ရာဘိက္ခုရှင်မြတ်ယောဂီပုဂ္ဂိုလ်သည်ဣဒံဣတရားသည်ဣဒံရှုမှတ်ရသောဣတရားသည်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 မှားသိတဲ့စိတ်ကလေးရောပျောက်လိုက်မြင်တာလေးမှားလိုက်မြင်တာလေးလည်းပျောက်သွားသိတာလေးလည်းပျောက်သွားကြားတာမှားလိုက်ကြားတာလည်းပျောက်သိတာလည်းပျောက်နာတာလေးမှားလိုက်နာတာလည်းပျောက်သိတာလည်းပျောက်ကိုယ်ကလှုပ်တာလေးမှားလိုက်လှုပ်တာလည်းပျောက်သိတာလည်းပျောက်ဘယ်ဟာမှတီးနေတာမရှိဘူးသူခိုင်တာနဲ့သူဖြစ်ပြီးပျောက်နေတာတွေတွေ့ရတယ်အဲဒီလိုတွေ့တော့ဘုဒ္ဓတာနေဗီရာယဘုဒ္ဓတာအသစ်အသစ်ဖြစ်ပေါ်သောတရားဤနေဗီရာယ အသစ်သစ်ဖြစ်ပေါ်သောတရားဤဝါတရား၌နေပိဒါယညီငွေခြင်းဟာဝိရာဂာယတတ်မဲ့ကင်းခြင်းဟာနိရောဓာယချုပ်ငြိမ်းခြင်းဟာပฏิပန်သောအကျင့်ဒီဟောဒီဖြစ်ပါသည်ရှင်ဗျာအဲ့ဒီတရားညီငွေအောင်တဲ့ဒီတရားတတ်မဲ့မှုဘာယာမှုကင်းသွားအောင်လို့ဒီတရားချုပ်ငြိမ်းသွားအောင်လို့အားထုတ်ပါတယ်တဲ့ဆက်ပြီးဒီကရအဲညီငွေတဲ့ဝိပဿနာဉာဏ်နဲ့ဖြစ်အောင်အားထုတ်တယ်ညီငွေပြီးတော့ တတ်မဲ့ကင်းတဲ့အရိယာမဲ့ညာပြောင်းမဲ့မဲ့ရောက်အောင်အားထုတ်အဲမဲ့ပြီးတော့ကိုရောက်အောင်လည်းအားထုတ်ချုပ်ငိမ့်တဲ့တရားရောက်အားထုတ်အားထုတ်သွားပါတယ်တရားဟာရသံဝန္တိယထာဘုဒ္ဓသမ္မပညာယပတ္တိတရားဟာရသံဝန္တိယထာဘုဒ္ဓသမ္မပညာဒိဋ္ဌဝါတရားဟာရသံဝန္တိထာဘုဒ္ဓသမ္မပညာဒိဋ္ဌဝါတရားဟာရသံဘဝတ္တ နေဝိရာယဝိရာဂာနိရောဓယပฏิပန္နောဟောတိဗာနေမြတ်စွာဘုရားတန်ထိုဖြစ်ပေါ်သောတရားသည်အာဟာရသံဘုံသက်ဆိုင်ရာအကြောင်းတရားကြောင့်ဖြစ်ပေါ်ဤတိဤသောကထာဥတ္တဟိုတိုင်းမှာသာသာပညာယမင်္ဂသာတိသဝိပဒနာပညာပဲပညာဖြင့်ပတ္တတိတွေ့မြင်ပါသည်ရှင်ဗျာယောဂီပုဂ္ဂိုလ်ကအဲ့ဒီဖြစ်ပေါ်တဲ့တရားလေးသိုံမကပါဘူးတဲ့ဒီဖြစ်ပေါ်တဲ့တရားလေးကအကြောင်းလေးနဲ့ပဲသူအကြောင်းရှိလို့သူအကျိုးလေးဖြစ်လာတယ် ဟိုမှမြင်တယ်ဆိုလို့ရှိရင်မြင်စရာအသင်လေးရှိလို့မျက်စိကလည်းရှိလို့မြင်တယ်နှလုံးလည်းသွင်းပြီးတော့မြင်တယ်အကြောင်းရှိလို့မြင်တာပဲကိုယ်တယ်ဆိုလို့ရှိရင်ကိုယ်ကျင်တဲ့စိတ်ကလေးရှိလို့ကိုယ်မှုကလေးရှိတယ်ဆန်းတယ်ဆိုရင်ဆန်းကျင်တဲ့စိတ်ကလေးရှိလို့ဆန်းမှုဖြစ်တယ်ဘယ်သူမှလုပ်ပေးနေတာမဟုတ်ဘူးသူဆံရအကြောင်းလေးရှိလို့ကျိုးတရားတွေဖြစ်တာပဲလို့ဒီလိုလဲတွေ့ပါတယ်တန်ထိုးဖြစ်ပေါ်သောတရားတွေအာဟာရသမော ဆံရဆံရအကြောင်းတရားကြောင့်ဖြစ်ပေါ်သည်ဟူ၍အာဟာရတံပေါ်ဆံရဆံရအကြောင်းတရားကြောင့်ဖြစ်ပေါ်သည်ဟူယထာသမူတာဟိုတိုင်းမှာသာသမပညာယမှာသာသဥပဒနာပညာမဲ့ပညာဖြင့်ဒိဋ္ဌဝါမြင်ပြီး၍တရာဟာရတံဘောသာ ထိုအကြောင်းတရားကြောင့်ဖြစ်ပေါ်သောခန္ဓာ၅ပါးတရား၌နိဗ္ဗိဒါယညီငွေခြင်းကဝိရာဂယတမေကင်းခြင်းကဝါတမေကင်းတော်ရိယာမဖြစ်ပေါ်ခြင်းကនិရောဓာယချုပ်ငြိမ်းခြင်းက တိပန်တော်ကျင့်သည်ဟောသည်ဖြစ်ပါသည်ရှင်ဘုရားအဲ့ဒီဟာနင်းအောင်လို့ကျင့်တယ်ခုယောဂီပုဂ္ဂိုလ်တွေလည်းဒီလိုပဲအစတော့မတိုင်းမတိုင်းအာယုံလေးအဖြစ်ပြက်ပဲဒီလိုပဲဒီခန္ဓာ၅ပါးဖြစ်ပြနောက်တော့အဲ့ဒီဖြစ်ပေါ်လာတဲ့တရားလေးအကြောင်းလေးပါတခါတွဲပြီးတော့သိတာအဲ့ဒီအကြောင်းတရားရောအကျိုးတရားရောဒီတရားတွေကိုနှစ်သက်သာယာမှုကင်းအောင်ညီငွေအောင်အဲညီငွေတဲ့ဝိပဿနာဉာဏ်လေးတိုးတက်တယ်တိုးတက်သွားမှကျင့်ရတာကို စင်စင်တက်ပါအောင်ညာတက်ပါအောင်ကျင့်ရနောက်ဆုံးအရိယာမညာဖြစ်ရအရိယာမညာဖြစ်ပြီးဖူညာရောက်အောင်လို့ကျင့်နေရအဲဒီလိုကျင့်ပါတယ်တဲ့တရားဟာရသံဗုဒ္ဓယံဗုဒ္ဓံတန်နိရောဓဓမ္မံတိယထာဗုဒ္ဓသမပညာယပတ္တိဘာလိညာသာဝေယသောဘိက္ခုထောတန်ရာဘေကိုရှုနေတဲ့ယောဂီပုဂ္ဂိုလ်သည်တရားဟာရသံဗုဒ္ဓတရားဟာရသံဗုဒ္ဓံ ထိုဆိုင်ရာအကြောင်းတရားကြောင့်ဖြစ်သောတရားသည်ဒါဟာရသမှုတန်ထိုဆိုင်ရာအကြောင်းတရားကြောင့်ဖြစ်သောတရားသည်အဲဒါဟာရနိရောဓထိုဆိုင်ရာအကြောင်းတရားရေးထုတ်ခြင်းကြောင့်ရကျင်တရားသည်အာရသမှုတံဆိုင်ရာအကြောင်းတရားကြောင့်ဖြစ်ပေါ်၏တန်ထိုဆိုင်ရာအကြောင်းတရားကြောင့်ဖြစ်သောတရားသည်နိရောဓဓမ္မချုပ်ခြင်းသဘောရှိဤတည်သောယထာဝတ္တဟောတိုင်းမှာသာသမပညာယမှန်ငါးစွာတည်တော်ဥပါဒနာပညာပညာချင်း မတတိတွေ့မြင်ပါလေရှင်ဗျာတဲ့ဆရာအကြောင်းတရားကြောင့်ဖြစ်ပေါ်တဲ့တရားဟာသူ့ဆရာအကြောင်းတရားချုပ်သွားရင်မရှိတော့ဘူးမဖြစ်နိုင်ဘူးဆိုတာဒါလည်းတွေ့ပါတယ်ဒီအကြောင်းလေးရှိလို့ဒါဖြစ်တာပဲအဲမျက်စိရှိလို့မြင်တယ်အဆင်းရှိလို့မြင်တယ်မျက်စိမရှိအဆင်းမရှိရင်မမြင်နိုင်ဘူးနှလုံးသွင်းမှုရှိလို့လည်းမြင်တယ်နှလုံးသွင်းမှုမရှိရင်မမြင်နိုင်ဘူးစသည်ဖြင့်သူဆရာအကြောင်းလေးတွေအကြောင်းရှိလို့အကျိုးဖြစ်တယ်၊ကိုယ်ကျင်တဲ့စိတ်ရှိလို့ကိုယ်မှုဖြစ်တယ်၊ကိုယ်ကျင်တဲ့စိတ်မရှိရင်ကိုယ်မှုမဖြစ်ဘူးဒါလည်းသိပါတယ်တဲ့ ဒီတရားလေးတွေမသိလို့ဖြစ်ပြနေတဲ့တရားတွေအနိစ္စဒုက္ခနာတရားတွေပဲမသိလို့ဒီတရားတွေကိုသာယာနှစ်သက်တယ်ဒီတရားတွေသာယာနှစ်သက်လို့ဒီတရားတွေအလိုရှိနေတယ်အလိုရှိနေလို့ဒီတရားတွေထပ်ထပ်ဖြစ်နေရတယ်သူဆိုင်ရာအကြောင်းတရားလေးရှိလို့ပဲအကြောင်းတရားတွေမရှိရင်ဒီအကျိုးတရားတွေဟာမဖြစ်ဘူးချုပ်သွားတယ်ဆိုတာဒီလိုလည်းပဲတွေ့ပါတယ်တဲ့ရွှင်းရွှင်းနဲ့တွေ့တာညာညာပညာထက်ရင်ထက်တဲ့လောက်တွေ့တာပေါ့ဒါဟာရနိရောဓဒါဟာရနိရောဓ ယံဘုဒ္ဓံယံဘုဒ္ဓံဒါနိရောဓဓမ္မံတိယထာဝရသမပညာယပတ္တိသမပညာယယထာဝရသမပညာဒိဋ္ဌဝါနိရောဓဓမ္မသာနိဗ္ဗိရာယဝိရာဂာနိရောဓယပฏิပန္နောဟောတိနိရောဓဓမ္မသာချုပ်ခြင်းသဘောရှိသောတရား၏ ဝါချုပ်ခြင်းသဘောရှိသောတရား၌နေရောနိဗ္ဗိဒာယညီငွေခြင်းဟာဝိရာဂာယတမဲ့ကင်းခြင်းဟာနေရောဓာယချုပ်ငင်းခြင်းဟာပฏิပန်တော်ကျင့်သည်ဟောဒီဖြစ်ပါ၏ရှင်ဗျာအဲ့ဒါလိုလည်းကျင့်ပါတယ်ဒီတရားတွေအဲအကြောင်းတရားကြောင့်ဖြစ်တဲ့အကျိုးတရားအကြောင်းမရှိရင်ချုပ်ငင်းတတ်တဲ့တရားဒီချုပ်ငင်းတတ်တဲ့တရားလေးညီငွေပြီးတော့တမဲ့ကင်းတဲ့အရိယာမဲ့ဖြစ်အောင်အရိယာဖို့ဖြစ်အောင်လည်းကျင့်ပါတယ်ရှင်ဗျာတဲ့ဧဝံခောဗန္တိ သေခောဟောတိဗာနေမြစွာဘုရားဧဝံဤသို့ဤသို့ကျင်သောပုဂ္ဂိုလ်သည်ဗာနေမြစွာဘုရားဧဝံပฏิပန္နောဧဝံပฏิပန္နောဗန္တိဧဝံပฏิပန္နောဗန္တိသေခောဟောတိဗာနေမြစွာဘုရားဧဝံပฏิပန္နောဤသို့ကျင်သောပုဂ္ဂိုလ်သည်သေခောကျင်စေဖြစ်သောသိက္ခာပုဂ္ဂိုလ်သည်ဟောတိဖြစ်ပါသည်ရှင်ဘုရားတဲ့ဒါကျင်စေပုဂ္ဂိုလ်ပါဗျာတဲ့ခေါင်းငါဘုဂါထာလေးနဲ့တူတူလေးဖြေတာနဲ့တော့တော့ကွာနေတယ်ဒါအကျယ်ကြီးဖြေတာလေဒါအကျယ်ချင်းရင်ကြည်ရမှာလေခေါင်းငါဥစ္စာလေခေါင်းငါတော့ ခုနကအကျဉ်းလေးကတော့ကာမေတုနာဘိကေစီယမနတာနာဘီလို့သိရကာမဂုဏ်တဲ့မတဆွဲညာကာမဂုဏ်နဲ့မတဆွဲစိတ်လဲကြည်လက်ကျင်စဲမှာတဲ့ကာမဂုဏ်နဲ့မတဆွဲရဘူးစိတ်လဲကြည်နေရစိတ်ကြည်နေအောင်ကျင့်နေတဲ့ပုဂ္ဂိုလ်ဟာဒါဟာတိခပုဂ္ဂိုလ်ပဲဆိုတော့တို့တို့လေးအခုဒီမှာအကျယ်ကြီးဖြစ်လာတယ်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 ရှိရှိမယ်မဟုတ်ဘူးလေဒါကျင်စဲပုဂ္ဂိုလ်လို့ဆိုရမှာပဲအဲကျင်စဲပုဂ္ဂိုလ်တွေကျင်စဲပုဂ္ဂိုလ်ကျင့်နေတဲ့ပုဂ္ဂိုလ်တွေပဲဆိုအဲတော့အဲဒီမြင်နိုင်ကြတဲ့ဓဝါ၆ပါးဖြစ်နေတဲ့တရားတွေဟာလည်းအကြောင်းရှိပါတယ်အဲဒီအကြောင်းရှိတာလည်းမြင်ပြီးတော့အကြောင်းရှိတဲ့အကြောင်းကြောင့်ဖြစ်တဲ့ကျိုးတရားတွေညုံမုန်းသက်ဆုံးပြီးတော့ညှင်းငွေပြီးတော့ဒီတရားတွေဆွန့်လွတ်ပြီး အရိယာမဲ့ဖို့ဖြစ်အောင်လဲအားထုတ်နေပါတယ်တဲ့ဒါကုအားထုတ်နေတာဒါအားထုတ်နေတာပြီးတော့ဒီတရားတွေဟာအကြောင်းရှိလို့ဖြစ်နေတဲ့အကျိုးတရားတွေအကြောင်းမရှိလို့ရှိရင်သူတို့ချုပ်သွားတာပဲတဲ့ကုမီးထွန်းစီနဲ့မီးထွန်းထားတယ်ဆိုရင်စီကုံရင်မီးငိမ့်တာပဲอืมအရောက်နိုင်မီးထွန်းထားရင်လည်းဒီဖျောင်းနဲ့မိသားနဲ့ကုံသွားရင်မီးငိမ့်တာပဲဓာမီတွေဟိုတဲ့လက်ဆွဲဓာမီတို့ဘာလို့ထွန်းထားလဲဒီလိုပဲအဲဒီဓာတ်စီတွေဘာတွေပုံလို့ရှိရင်ငိမ့်တာပဲအဲအကြောင်းအကြောင်းကုံလို့ရှိရင်ငိမ့်တာကြီးတယ် မိဘထဲမှာထင်းနဲ့မိထဲ့တာချင်းကုန်ရင်ဖြစ်ရင်ဒါငိမ့်တာပဲမိရအဲ့ဒါတော့ဆရာအကြောင်းတရားတွေရှိလို့သူအကျိုးတွေဖြစ်နေတာတဲ့မြင်မှုကြားမှုတွေ၊ကိုယ်မှုစားမှုတွေအကြောင်းလေးတွေရှိလို့ဖြစ်ရင်ဒီအကြောင်းတရားတွေဖြစ်ရင်ဖြစ်ရင်အကျိုးမရှိတော့ဘူးဒီအကြောင်းချုပ်တယ်အဲ့ဒီချုပ်ငိမ့်တတ်တဲ့အကြောင်းအကျိုးတရားတွေပေါ့လေမြင်တိုင်းကြားတိုင်းဓဝါ၆ပါးဖြစ်ပေါ်နေတဲ့ခန္ဓာ၅ပါးတရားတွေဒီတရားတွေလည်းပဲယုံမုန်းသက်ဆုပ်အောင်ဒီတရားတွေညီးငွေအောင်လို့လည်းအားထုတ်ပါတယ်ညီးငွေပြီးတော့အရိယာမေဖို့လေးဖြစ်အောင်လည်းအားထုတ်နေပါတယ်အဲ့ဒီလိုအားထုတ်နေတာဟာ သစ္ခာပုဂ္ဂိုလ်ပါပဲသစ္ခာပုဂ္ဂိုလ်ဤစိတ်နဲ့စိတ်ဓာတ်အကျင့်ကဒီလိုပါပဲလို့ဖြေပါတယ်သူကဟောအဲယ ahanan ပုဂ္ဂိုလ်ဤအဖြေကြတော့လေသိတော့မထူဘူးဒီလိုလိုပဲလားပဲချင်းချင်းပြောရရင်ကြတော့ကထင်စာဘိကဝေကထင်စာဗန္တိသင်္ခါတဓမ္မောဟောတိဗာနေမြစွာပြသင်္ခါတဓမ္မော သိပြီးသောတရားရှိသောပုဂ္ဂိုလ်သည်တရားလုံးစုံကိုသိပြီးသောဉာဏပုဂ္ဂိုလ်သည်ကတင်းစာပဲသို့လင်ဟောဒီဖြစ်ပါသနည်းတရားသိပြီးသားပုဂ္ဂိုလ်ကဘယ်လိုပါလဲဆိုလို့ရှိရင်တဲ့ဘုဒ္ဓမိဒာနိဗန္တေယထာဘုဒ္ဓသမပညာယပတ္တိဘုဒ္ဓမိဒာနိယထာဘုဒ္ဓသမပညာယဒိဋ္ဌဝါ ဘုဒ္ဓတ္တနိဗ္ဗိဒာဝိရာဂနိရောဓာအနုပါရဝိမု ക്ത ဟောတိဗန္တိမြတ်စွာဘုရားဘိက္ခုတန်ရာဘိကိုရှုမြင်သောပုဂ္ဂိုလ်သည်ဣဒံဣတရားသည်ဣဒံမြင်မှုကြားမှုအစရှိသောဤတရားသည်ဘုဒ္ဓံဖြစ်ပေါ်သောတရားသည်ဣတိဤသို့တထာဘုဒ္ဓံဟူတိုင်းမဟာသသမပညာယ မင်္ဂလာသီလဝိပဿနာပညာမဲ့ပညာရှင်ပတ္တိတွေ့မြင်ပါသည်ရှင်ဘုရားဒါကသောသောဘင်းကတွေ့ဖို့ယထာဘုဒ္ဓဟောတိုင်းမှာစွာဒိဋ္ဌဝမြင်ကြည့်၍ဘုဒ္ဓတ္တမြင်တိုင်းကြားတိုင်းတော်၆ပါးဖြစ်ပေါ်သောတရား၌နိဗ္ဗိဒာညှိငွေခြင်းကြောင့်ဝိရာဂာတမကင်းခြင်းကြောင့်និရောဓာချုပ်ခြင်းကြောင့်အနုပါဒာဝိမု ക്ത ောဆွဲလာခြင်းမရှိမူ၍လွတ်မြောက်သည်ဟောသည်ဖြစ်ပါသည်ရှင်ဘုရား မြင်နိုင်ကြတဲ့ဓဝါ၆ပါးကဖြစ်နေတဲ့တရားတွေကိုတွေ့ပြီးတော့အဲဒီဖြစ်နေတဲ့တရားတွေကိုညီငွေအောင်အဲယုံမသက်ဆုပ်အောင်ဝိပဿနာဉာဏ်နဲ့တစ်ဆင့်တစ်ဆင့်မြင်အောင်လို့အားထုတ်တော့ပဲဒီမှာညီငွေသွားတယ်လုံးလုံးညီငွေသွားတယ်နိဗ္ဗာန်ဉာဏ်နဲ့ဖြစ်နိဗ္ဗာန်ဉာဏ်ဖြစ်ပြီးတော့ဝိရာဂဆိုတဲ့အရိယာမဉာဏ်နဲ့ဖြစ်တယ်အရိယာမဉာဏ်နဲ့ဖြစ်နိဗ္ဗာန်ညီငွေခြင်းကြောင့်ဝိရာဂတတ်မဲ့ခြင်း တတ်မဲ့မှုကင်းခြင်းကြောင့်និရောဓချုပ်ငြိမ်းခြင်းကြောင့်အနုပါဒဆွဲလာခြင်းမရှိမှု၍ဝိမု ക്ത ောလွတ်မြောက်သွားပါတယ်တဲ့ဘယ်ဟာလေးတစ်ခုမှဘာယာစရာအနေနဲ့မရှိတော့ဘူးတဲ့အကုန်လုံးတစ်ခါလဲလွတ်မြောက်သွားတယ်ဘာယာမရှိလွတ်မြောက်သွားအရဟတကိုရောက်သွားတယ်အဲ့ဒါချင်းဒါအေဝံခောအေဝံခောဗန္တိပฏิပန္နောသင်္ခါရဓမ္မဟောတိဗန္တိမြတ်စွာဘုရားအေဝံခောဤသို့လည်းပฏิပန္နောကျင့်သောပုဂ္ဂိုလ်သည်သင်္ခါရဓမ္မဟော သိရပြီးသောတရားရှိသောပုဂ္ဂိုလ်သည်ဝါတရားလုံးစုံအကုန်သိပြီးသောပုဂ္ဂိုလ်သည်ဟောဒီဖြစ်ပါတော့သည်ရှင်ဘုရားဖြေကြတယ်သူလည်းသုံးသုံးပိုက်ရှိတယ်ခွန်ကြီးအခုတို့လိုပဲပြောရတယ်တော်တော့ပါပြီညာနာပုဂ္ဂိုလ်ကညာနာပုဂ္ဂိုလ်တရားလုံးစုံအကုန်သိတာပဲတို့လိုညင်လာပါပဲအဲဒီလိုဖြေကြတယ်အဲဒါကိုအဲဒါရှင်သာရိပုတ္တရာအခုလိုဝါဇိုလာပြင်းနေပေါ့မြတ်စွာဘုရားတာဝရဏကဆင်းလာတဲ့အခါသင်္ကသမြို့ ရောက်ရောက်ချင်းအဲခေါင်းကပထမကာထာဟောပြီးတော့ပြဿနာတွေမေးတဲ့အခါအဲရှင်သာရိပုတ္တရာကနောက်ဆုံးဒီပြဿနာကိုဖြေကြားမနာကောင်းပါလေလို့တရားတရားကျင့်မှုရယောဂီပုဂ္ဂိုလ်တွေလည်းဆိုင်နေဒါကအသုံးကျတယ်ဒီဒီနေရာတော့အဘိဓမ္မာခါတော်နေ့ဆိုပြီးတော့ဒါရင်္ဒနာပြေကဆင်းရင်ဆင်းတဲ့အကြောင်းတွေတက်တဲ့အကြောင်းတွေတက်တဲ့အကြောင်းတွေဆင်းတဲ့အကြောင်းတွေဒါတွေကျေချက်ပြီးတော့ဟောမှာပဲ တရားထုတ်တဲ့ဘိုင်းကတော့ပါညင်မပါမယ်အဲဘုန်းကြီးကတော့တရားထုတ်တဲ့ဘိုင်းကိုဗရဏပြုဟောရတယ်ဒီမှာအရေးကြီးတာကဒါကအရေးကြီးအဲသူသားရင်ပြောရဟိုကနောက်ပါရှင်းရှင်းရှိသလောက်ကလေးဟိုကတော့သူချုံပြီးတော့ပြောရမှာပေါ့ဟိုကလည်းပြောမယ်ဆိုလို့ရှိရင်2နာရီ3နာရီဆိုလို့လည်းမကုန်ဘူးဟိုအချက်အကျယ်ကြီးပဲသူကအဲဒီဟာညစာပြရ6ဝါပြည့်လို့9ဝါမြောက်9ဝါမြောက်ဝါမဆုခင်ပေါ့လေဝါမဆုခင်တပေါင်းလာတော့စီကဖြစ်ပါလိမ့်မယ်တပေါင်းလာတော့စီက ရာဇဂျိုမြို့မှာသတင်းသုံးနေတဲ့အခါရာဇဂျိုကတထေးတူကငင်းငါမြင့်မှာရေချိုးတယ်တဲ့ရေချိုးတော့ဘေးရန်အန္တရာယ်လည်းကင်းအောင်ပစ္စည်းတို့ဘာလို့လည်းပဲမပြောက်ပြအောင်လို့သူကလည်းပိုက်နဲ့ကာပြီးတော့ရေချိုးတယ်ဆိုတာကိုဟုတ်တယ်ရေချိုးတဲ့ဥစ္စာဘုန်းကြီးလည်းစဉ်းစားကြည့်တယ်ဒီဒီချောင်းနဲ့မြောင်းနဲ့ရေတွေသင်ချိုးတာကြောက်ကြတော်ကောင်းတယ်ဘုံတော့မွေးတွေပါတွေပါခြင်းပါလာမယ်ဒီထဲမှာအဲဒီပါလာတဲ့မွေတွေနဲ့သွားတိုက်ကြိုက်ရင်ဒီလိုဒုက္ခပဲလို့တော့ ပြီးတော့စူးညောင်ခလုတ်တွေလည်းစူးမယ်ဆိုစူးနိုင်တယ်ဟုတ်ရေထဲရေထဲကပါလာတဲ့အဲဒီစစ်တုံးတို့ဘာတို့ဓာကြီးတွေညာဝင်တိုက်သွားရင်လည်းဒုက္ခသုသာဘေးအန္တရာယ်အများကြီးရှိပါတယ်အဲ့ဒါကြောင့်ဒီဟာတစ်သေးလဲဆိုတော့တလက်တနဲ့တော့ပေါ်တယ်ဒီပိုက်ကြီးတွေကပြီးတော့သူတယောက်တည်းမဟုတ်ဘူးသူကအပေါ်ပေါင်းနေအများကြီးနဲ့ရေချိုးကုန်ရတယ်အဲရေချိုးအဲ့ဒါပိုက်တင်တဲ့ကားကြီးရေချိုးသေးတယ်ငင်းငါမြင့်တဲ့ရာဇုံနဲ့ဆိုတာနီးနီးတော့မဟုတ်ဘူးတော်တော်ဝေးတယ်တမင်တကာသူတို့ငင်းငါမြင့်ကိုမင်္ဂလာဖြစ်နေသွားရေချိုးဟာတူပါတယ် ဟိုအဲ့လိုသွားရေးချူတာတော့မဟုတ်ပြီဘူးသူကကိုတော့ကခက်ဆိုရင်ဒီနေ့တည်းနဲ့ရောက်ပုံတော့မရဘူးတော်တော်ဝေးပါတယ်သူကနီးလေးတော့မဟုတ်ဘူးအဲ့ဒါဒီနေ့ဟိုတော့ကတော့မြင်ထားနေပါတယ်သွားရမယ်အဲ15ယူဇနာလားမသိဘူးရှိတယ်15ယူဇနာလောက်ဆင်းနေဝေးတယ်15ယူဇနာဆိုတော့ဒီယူဇနာကိုရှင်းမိုင်ဆိုလို့ရှိရင်မိုင်စစ်တယ်ကျော်ဟာ15ယူဇနာ မိုင်ရှိတယ်ရှိတယ်တော့မကဘူးမိုင်တရားကျော်ကျင့်တယ်อืมတရားနဲ့ဆယ်ကျင့်တယ်အဝေးကြီးအဲ့ဒါမြင်ထားနဲ့သွားရင်တကယ်ထဲတော့ရောက်မှရောက်ပါမလားမသိဘူးမိုင်တရားကျော်ရောက်ဘူးနဲ့တူတယ်ဒါတမင်တကာသူတို့ခင်းကမြေမှာမင်္ဂလာဖြစ်နေချိုးပါလိမ့်မယ်အိန္ဒိယမှာခင်းကမြေကသူတို့ကမနာမင်္ဂလာရှိတာပဲဒီထဲမှာဒီချိုးလိုက်ရင်မကောင်းမှုတွေညာအကုန်လုံးစင်ကြယ်သွားတယ်လို့သူကယူဆတာကိုသူကဒီလိုယူဆတယ်လည်းရှိတယ်ဒီတစ်သေးကတော့ဒီယူရှိသလားမရှိသလားတော့မပြောတာဘူးသူကသိယူရှိပုံတော့မရဘူးဒါပေမဲ့လို့ အယူသိမ့်မရှိပေမဲ့လောကအများပါဝင်ရင်လိုက်ပြီးတော့လောက်တန်တာလေးတွေကလောက်ရတယ်ကိုယ်စိတ်ထဲကတဲမယုံဝင်ပဲလည်းလောက်ရတယ်ဘေးကအိန္ဒာနီးချင်းတွေကကြက်ရမယ်ဆိုတော့ဒီလိုလည်းလောက်ရတယ်သူကဒါကလောက်ရတယ်သူကအဲအယိုးအစင်လာတွေကသူကလောက်ရအဲ့ဒါမင်္ဂလာချင်းနဲ့သွားရေချိုးအောင်တူပါတယ်ပိုက်တင်နဲ့ကာပြီးတော့ရေချိုးသေးတယ်ရေချိုးတော့အဲ့ဒီမှာငင်းကမြေအထက်ကနေပြီးတော့ကြီးမွန်တာကနေပြီးတော့ကြာလာတာနေမှာပေါ့အဲ့ဒီမှာသန္တကူသန္တကူ စံတကူပင်ကလဲပြီးတော့ကြလာတယ်တဖြည်းဖြည်းနဲ့မြစ်ဆိုတာအဲဒီရေပုံနဲ့ဟိုတဲ့အောက်ကနေလိုက်တဲ့လိုက်တဲ့သာဒီရာရင်းကြီးတဲ့ဘုအထက်မှာကြောက်တွင်းဆိုတာရှိတယ်ဗမောအထက်မှာဒီကြီးနားနဲ့ဗမောနဲ့ကြားထဲမှာကြောက်တွင်းတစ်ခုရှိတယ်သိဆိုးတယ်ဆိုတယ်ဒီမှာမိုးတွင်းဆိုလို့ရှိရင်မသွားနိုင်ဘူးတဲ့ လေမပြောနဲ့တော့သင်္ဘောလည်းမသွားနိုင်ဘူးလည်းမသွားရဘူးလေမြုပ်ရေတွေကထားတဲ့သမီးဘုပွက်တယ်လို့ဖြစ်နေတယ်ဆိုတာပါနည်းနည်းဟုတ်ဒီကကြောက်တောင်တွေကကြောက်တောင်နေတဲ့ခန္ဓာတွေကြားထဲမှာကျဉ်းချင်းလေးကိုကျဉ်းချင်းလေးဖြစ်နေတော့ရေတွေကအဲဒါတိုးဝှေ့ပြီးတော့စီးကြတာကိုပြီးတော့လည်းပဲနေမြင်နေလည်းရှိပုံပေါ်ပါတယ်သမီးဘုပွက်တယ်လို့ဖြစ်နေတာပဲလေအဒီရောနဲ့ကြောက်ကြကောင်းတယ်လို့ပြောတယ်ဘယ်လောက်ဆိုးတယ်လဲဆိုလို့ချင်းသစ်ပင်ကြီးတပင်များအဲ့ဒီတည်းကျသွားလို့ရှိရင်ဖြင့်မြုပ်သွားတဲ့ခါတည်းပေါ်လာတော့ ဂိုင်းနေမရှိတော့ဘူးအလုံးမရှိဘူးအကုန်လုံးတခါတည်းဂိုင်းနေတခါတည်းတိုက်ပြီးတော့ကြို့ကြည်ပြီးတော့သွားရအလုံးအလုံးမကြံတော့တယ်ဟုတ်လားအဲ့ဒီလိုပဲအခုသာနကုသားကလည်းပဲမြေကြီးဟုံနဲ့ကြောက်ဆောင်တွေကြောက်ကဘာတွေလျှောက်ပြီးတော့တိုက်ခိုက်လာလိုက်တာတခါတည်းအနှစ်အသားတွေအတုံးကြီးနေသားတုံးကြီးတခုအဲ့ဒါကြီးဖြစ်ပြီးအပိုင်းဖြစ်ပြီးတော့သူမျောအဲ့ဒါကြီးကပိုက်လာပြီးတော့တိုက် တိုက်လာတိုက်တော့ဘာတော့မှဘာတော့မှဆိုတော့ဒီမှာဒီမှာပုံကြည့်ကြတော့အာလေတုံးကြီးပဲလေတုံးကြီးဆိုတော့ဘာတုံးတော့ဟာဥစ္စာဆိုတော့တို့တခါတည်းပဲကုန်းနေမှာလည်းပေါက်ကြည့်ပေါက်ကြည့်တော့မှလည်းဒီမှာသံတကူမှပြီးအာသံတကူပဲအမနာဖို့တန်တယ်ဒါတော့တထေးကစဉ်းစားငါ့အိမ်နဲ့သံတကူတွေပေါ်တယ်ဖို့တန်နေရှိပါရဲ့ဒါကြီးကတော့အလုံးကြီးတဲကောင်းတယ်တဲ့ဥစ္စာကြီးဒါကြီးတပိတ်ထွင်းတပိတ်ထွင်းလို့ချင်းအဲ့ဒီကထွင်းလို့အစာတွေရတာတွေကလည်းပဲ နဂါဖြစ်နေသုံးဖို့ပေါ်လေသေးသုံးပါသုံးသုံးဖို့ရရမယ်ဒီတပိတ်ကြီးကလည်းပဲသံတကူတပိတ်ဆိုတော့မုံမြတ်မြတ်ဒါသုံးကြတယ်အခုလောကမှာရဟနာတွေပေါ်တယ်တဲ့ဟိုကလည်းပဲရဟနာဒီကလည်းရဟနာရဟနာတွေတည်းပေါ်တယ်ငါလည်းပဲဘယ်သူရဟနာဟုတ်တယ်မဟုတ်တယ်မသိဘူးတဲ့ဒါတော့ရဟနာအစ်စ်ကိုသိရအောင်ဒီသံတကူတပိတ်နဲ့စုံစမ်းအောင်ပါပဲဆိုပြီးတော့သံတကူတပိတ်ကိုဝါလုံးအဆင့်ဆင့်ဆိုဘယ်နဲ့ဆင့်လည်းမသိပါဘူးဝါလုံးဝါလုံးတစ်လုံးဆိုတော့မှတော်တော်မြင့်နေပါပြီ ဝါလုံးပဲနဲ့ဆင်းလည်းမသိဘူးအဲ့ဒါဝါလုံးတွေဆင်းနေတဲ့တခါလဲကောင်းငင်မှာရှင်းတဲ့ဝါလုံးဝါလုံးရမှာဆွဲတာလောကမှာယဟနာပုဂ္ဂိုလ်တွေဆိုတာရှိတယ်အဲ့ဒီယဟနာပုဂ္ဂိုလ်တွေဟာလူပါဤဒီတပိတ်အဲယဟနာပုဂ္ဂိုလ်တွေတကိုးရှိတဲ့ယဟနာပုဂ္ဂိုလ်တွေဟာကောင်းငင်ကပြန်ပြီးဒီတပိတ်အထူးခံကြပါဆိုပြီးတော့သူကဒီလိုလုပ်တာပေါ့ ဟိုတုန်းကရဟန္တာကတာမန်ရဟန္တာမဟုတ်ဘူးဟိုခိုင်းဆရာကြီးတွေကိုခိုင်းဆရာကြီးတွေဆိုတော့ဒါကောင်းနေပြန်နေရမှာတာမန်ရဟန္တာဆိုရင်တော့မပြန်နိုင်တဲ့ရဟန္တာတွေလည်းရှိပါတယ်သကုပါလာမထေရတို့ဘာလို့ဒီလိုရဟန္တာတွေကရှိပါတယ်ဒါတွေကဟိုတင်းဟိုတင်းမရှိဘူးသူအပင်းကြီးမရှိဘူးမင်းကြီးမရှိတဲ့ရဟန္တာတွေတော့မပြန်နိုင်ပါဘူးသူကတော့အဲတုန်းကအမနာသင်္ချာကြော်ကြားနဲ့ခိုင်းဆရာကြီးတွေကိုပူရဏကသဘာအစရှိသောခိုင်းဆရာကြီးတွေက6ဦးရှိတယ်ဟိုတုန်းကကြော်စောဆုံးပေါ့လေဖရားတွေပေါ့လေအလုံးစုံသိတယ်လို့သူတို့ကဝန်ခံထားတာပဲ။ အဲအခုဂေါရဝညသာပြသူတို့နောက်မှာပွင့်ရတာသူတို့အရင်ပွင့်နေတာဟောမှာရာဇုံမှာသူတို့ဘုရားကြီးတွေဟောင်းဘုရားကြီးတွေနေပွင့်အဲ့တော့အဲ့ဒါနဲ့သူကဒီလိုကျင်ညာပြီးတော့ထားတော့ဇာတဲ့ပါတယ်လည်းပြောမှာပဲအဲ့ဒီပုရဏကသဘာစာကြီးတော့ဆရာကြီးတွေကလာပြီးတော့သပိတ်ထူခါညာသူတို့စိတ်ထဲတော့အောင်းမြင်မှာပေါ့လေဒီသပိတ်ကြရင်တော့တို့ယဟန္တာသာအဲ လောကနာနာထင်ရှားကြော်ကြော်သောသွားမယ်ဆိုပြီးတော့သပိတ်ကသပိတ်ကိုဖို့တာလို့လိုချင်လို့မဟုတ်ပါဘူးသူဂုံရအောင်လို့ပေါ့ဒီသပိတ်ရတယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ရဟန္တာပဲဆိုတာအများအတိမပြုမှာပေါ့ဒါနဲ့သူတို့သပိတ်တာဒုက္ခကြတယ်အဟာဟိခဗတိအရဟစေဝဣတိမာသာဒေယိမေပတ္တံတပါဠိတော်ကတည်းရိုက်တာကတော့ပါဠိတော်လားဂဟဗတိတထေကြီးအဟံငါသည်အရဟစေဝယဟနာလည်းဟုတ်ပါ၏ ဒေဂီမအသာတကိုးနဲ့လည်းပြည့်စုံပါ၏မေငါအာပတ္တန်သင်ဤတပိတ်ကိုတေရှိထူလိုက်ပါလောတပိတ်တာတူပါလားပုရဏကတော့ဆရာကြီးကလာတူပါနဲ့ပုရဏကသဘာလာတူမက္ကိကောသာလာတူပါတူသကုဒကိစ္စနာတူပါတူအဇိဒကေတကမလာတူပါတူနိကန္ဓနာတပုဒ္ဒါတူပါတူသင်္ဇယဗေလာတိပုဒ္ဒါတဲ့ သူကသူအလုံး6ဦးရှိတယ်သူကဂိုင်းဆရာကြီးသူတို့အကုန်လုံးဟိုခိုင်ဟိုချိန်တုန်းကတော့အလုံးစုံသိတဲ့ဘုရားတွေဆိုပြီးဝန်ခံနေကြတာသူတို့တကြီးတွေကလည်းပဲဘုရားတွေပဲကိုယ်ဝင်နေကြတယ်ပြီးတော့ဘုခေတုံကဘုရားတွေပေါ်တဲ့ခေတ်ကိုအဲ့ဒီခေတ်နောက်တော့မှလည်းပဲအဲနောက်လည်းပဲဒီဘုရားတွေပေါ်တာပါပဲဟိုကဟိုတင်အနောက်ပိုင်းတွေကနေဒီဘုရားတွေအပိပိတွေပေါ်သေးတာပဲလို့သာဘုခေတုံကဘုရားပေါ်တဲ့ခေတ်အခုခေတ်တောင်မှလည်းပဲ လူတွေကသိစိတ်ဝင်စားလို့ဘုရားကတော့ပေါ်သေးတာပဲကိုတချို့ကပေါ်သေးတာလူတွေကတဲဝင်စားတယ်ဒါပေမဲ့သူနည်းနည်းပါးပါးဝင်စားတဲ့ပုံပဲရှိသေးတယ်သူသူတက်တကြည်နေတယ်သူကလည်းဘုရားဆိုပြီးတော့အဲဘုရားဘသူဘာညာနဲ့ပေါ်လေသူစားတယ်အဲ့ဒီလိုပါလေတောက်တိတော့တဲ့လုပ်တဲ့တွေရှိသေးတာပဲဂိုင်းဆရာကြီးတွေရှိတာပဲဂိုင်းနေနဲ့လို့စားသူဘုရားတရားသံဃာယရဏသုံးကအမှန်ထုံးကားနေတဲ့အဲဘုရားသာသနာတော်တွင်ကြီးမှာ ဂိုင်းဆရာကြီးတယောက်ကိုကိုယ်ဝယ်နေတဲ့လူကလည်းကြီးတာအာဝတ်ကြတော်တော်ကောင်းတာလူတွေအမျိုးမျိုးပါဘူးလို့ဒါအကြိုက်ကမျိုးမျိုးဖြစ်အာဝတ်ကြတော်တော်ကောင်းတယ်ဒါဝင်ရှိကဒီဖရာတွေဖရာတွေနဲ့ဘာသာဝါဒတွေဟာလောကထုံးကနေတာအဘာမဟုတ်ညာမဟုတ်အဲ့ဒါပုရဏကသဘာကြီးရလားဒေကြီးတဲ့ငါကတော့ညာနာလည်းဟုတ်ပါတယ်ညာနာအစ်စ်ပါတယ်တကိုးလည်းပဲပြည့်စုံပါတယ်တကိုးလည်းရှိပါတယ်ဒါပဲမဲ့လို့ဒီသပိတ်ကလေးတစ်လုံးအတွက်နဲ့တကိုးပြလိုက်တယ်ဆိုရင်ဒါ တပိတ်ကဘာမှဖုတာလာမဟုတ်ဘူးတကောကအဲလျှော့ဝဲရတဲ့တရားပဲလူသီးသူသီးပညာကောင်းတဲ့တရားမဟုတ်ဘူးပြီးတော့တကောအိရိပတ်မြင့်မြတ်တဲ့တရားတွေတန်ဖိုးရော့သွားလိမ့်မယ်ပြီးတော့ဒေကြီးတကူတော့မပြပြသေးနဲ့တပိတ်ကတွေ့ပါတော့သူကဒီလိုလိုလို့ဒေကြီးကဘယ်နဲ့ပြောတော့သစေဗန္တေတွံအရဟစေဝဣတိမာသဒိဏယေဝပတ္တံ ဩဟရတုဗန္တေအရှင်ဆရာကြီးတွန်ရှင်ဆရာကြီးသည်အရဟစေဝယဟနာသည်၎င်းအိဒီမာသာတကောအိဒီပါနဲ့ပြည့်စုံသောပုဂ္ဂိုလ်သည်၎င်းစေအတကရေရှင်ညာမေကျွန်ုပ်သည်ပတ္တန်တပိတ်ကိုဒိဏယေဝလူအပြည့်ဖြစ်ပါတော့သည်ဩဟရတုချ၍ယူတော်မူပါလောဟာအရှင်ဆရာကြီးဟာ တကောဣတိပါနဲ့ပြည်စုံတဲ့ယဟနာလည်းဟုတ်တယ်တကောဣတိပါနဲ့ပြည်စုံတာဟုတ်လို့ရှိရင်တဲ့တပိတ်ကတော့လှူရတယ်ဒီကမတားမြစ်ပါဘူးတဲ့အဲတကောနဲ့သာချပြီးတော့ယူတော်မူပါတော့ဟိုကပြောတာသူကယူတော်မူပါတော့ဆိုတော့ဟိုကဆရာကြီးကဒီလိုမလုပ်ပြတင်နဲ့ဟိုမှာတကောပြလိုက်လို့ရှိရင်တကောရဲ့ခုံခုံတွေဟာငဲသွားမယ်ဒီတပိတ်ကလေးတစ်လုံးနဲ့တကောပြတယ်နာမည်ပြက်သွားသူကလိုက်ပါတော့ပြောမသိကြတယ်မလှူသူကမူတိုင်းသုံးမူတိုင်းမဲ့သူချတာလည်းမူတိုင်းအဲ ကိုအရှင်ပြတကိုးနဲ့သာတက်ပြီးတော့ယူပါသေးလားတကိုးနဲ့သာတက်ယူပါဒါပတပြစ်ပါဘူးဆိုတော့ဒါနဲ့ဒီဆရာကြီးကညံပြဘူးဆိုပြီးတော့ညံတော့နောက်ဆရာကြီးတွေကလည်းဒီလိုဒီလိုလာကြတာကိုသူကဆရာကြီး၆အောင်လို့ဒီထဲမှာနိဂာနနာသာဗုဒ္ဓကြီးအကြောင်းကတော့သူကပို့ပြီးတော့ထင်ရှားကျမ်းဂန်ကပြတာနိဂာနနာသာဗုဒ္ဓဆိုတာကိုအိန္ဒိယနိုင်ငံမှာဂျိန်းဂျိန်းဘာသာဝင်တွေပုတ်ခဲ့တဲ့မဟာဝီရဆိုတဲ့ပုဂ္ဂိုလ်ကြီးပါပဲနာတဗုဒ္ဓ ညာတိဗုဒ္ဓလို့လဲတက္ကတတက္ကတဟိုဒေဇဝရဏကျမ်းနေရတာညာတိဗုဒ္ဓလို့ဆိုတယ်အဲနာတဗုဒ္ဓလို့လဲခေါ်တယ်ညာတဗုဒ္ဓလို့လဲခေါ်တယ်အဲဒီနိဂါနဆရာကြီးကသူကလည်းဒီလိုလားသူကမကြတော့တပည့်တွေနဲ့သူကတော့တိုင်းမင်းလာတယ်ဆိုတာကိုချိန်တယ်ဟေးငါဟိုကြလို့ကျင်တော့ဒီတထေးကြီးကလှူရင်လည်းလှူမယ်လှူလို့ကျင်ကကောင်းငင်တက်တော့မယ်အနေမျိုးငါလုပ်မယ် အာမင်းတို့ကဝိုင်းပြီးတော့ဆွဲကြပြီးတော့ဒီဥစ္စာဒီသပိတ်ကလေးဖုံးမတန်တဲ့ဆရာကြီးရှင်ဖရာဒီကိုမပြလိုက်ပါနဲ့ဒီကိုတွေဂုံသိငယ်သွားမယ်ဆိုပြီးတော့ဝိုင်းလာဆွဲကြပြီးတော့လည်းပြောတာချိန်ရကြတယ်ဥစ္စာချိန်ရကြတော့အဲ့ဒီမှာလာပြီးတော့ပြောခုနကအတိုင်းပဲဆရာကြီးငါကရဟန္တာလည်းစစ်ပါပဲဒီကိုလည်းပဲပြည့်စုံပါလေဒေကြီးတပိတ်သူသာလိုလိုက်ပါတော့အရှင်ဘုရားရဟန္တာဟုတ်လို့ရှိရင်ဒီကိုလည်းပြည့်စုံရင် တူပြီးသားပါပဲအရှင်ပြတကိုးနဲ့သာကြွပြီးတော့ယူတော်မူပါဟောပြောတာမဟုတ်ဘူးတထေကြီးတကိုးဆိုတာတရားကကြတာမဟုတ်ဘူးဒီတပိတ်ကဖုံးမတန်တဲ့တပိတ်ကလေးနဲ့တကိုးပြတယ်တကိုးဂုံသိက္ခာတွေကြာသင်းသွားနိုင်မယ်ဒါတော့သူကလိုက်ပါတော့ခက်ခက်တတလုံမနေပါနဲ့တော့အာတပိတော့မူတိုက်မယ်ဥစ္စာတကိုးနဲ့သာကြွပြီးတော့ယူပြီးတော့အဲ့ဒါပဲဆိုတော့အဲဒါပြင်နဲ့ငါတကိုးနဲ့ပဲကြွပြီးတော့ယူလိုက်တော့မယ်ဆိုပြီးလက်ကလေးခြေကလေးမြှောက်လိုက်တယ်ဆိုတာပဲဆို တကြီးတွေကဝိုင်းပြီးတော့ဆွဲကြတာအာရှင်ဗျာဖုံးတာနဲ့သတိကလေးတစ်ခုနဲ့တကယ်တော့တကောပြတာဘုံဘာနဲ့ဆိုဝိုင်းဆွဲကြတာဘုံနဲ့ဆိုလဲတော့ဆိုတာလဲတော့ပါသေးပါသူကပြောတတိကြီးကြည့်သူတို့ကမလောက်အောင်တကောမပြအောင်တကောကတော့ရှိတယ်သူတို့ကမပြအောင်မပြလို့သူကလိုက်ပါတော့သူကပြောတယ်သူကဒါပေမဲ့လို့တတိကြီးကမလျှော့ဘူးသူကတော့ရှင်ဗျာတကြီးတော့မူတိုက်မယ်တဲ့ဆိုတာအောင်းရင်ဖွားကူတာတကောနဲ့သာကြွပြီးတော့ယူပါလှူပါတယ်ဆိုတော့ဒါတော့ ဒါနဲ့သူတို့အထေးကြီးကိုလူအောင်သူတို့မပြောနိုင်ဘူးဒါနဲ့ပြန်သွားကြဆိုတာပဲပြန်သွားတော့တရက်နှစ်ရက်သုံးရက်လေးရက်ငါးရက်၆ရက်ခုနှစ်ရက်ရှိသွားဘယ်သူမှမယူနိုင်ဘူးဘုရားလည်းရှိပါတယ်ရဟနာပုဂ္ဂိုလ်တွေလည်းရှိပါတယ်အဲဒီမှာရှင်မဟာမောဂလာနဲ့ရှင်ပိန်တော်လာဘာရဘာသာရှင်ပိန်တော်လာနဲ့ရာဇိုမြို့ဆုံးကဝင်လိုက်ရှင်မောဂလာနဲ့ အဲအခြာညာဖြစ်တဲ့ပုဂ္ဂိုလ်တွေကတကောဣရိပါယာမှာကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေပါပဲစင်္သာရိပုတ္တရာနဲ့အခြာညာဖြစ်တဲ့ပုဂ္ဂိုလ်တွေဉာဏ်ပညာသက်ကထူးချွန်တဲ့ပုဂ္ဂိုလ်တွေသူကမျိုးတူတာတူတာပေါင်းတာရှင်နုရုဒ္ဓာနဲ့အချွေရန်ပရိသတ်တွေဆိုရင်ဒိဗ္ဗစကုဘက်ကထူးချွန်တဲ့ပုဂ္ဂိုလ်တွေရှင်အနာနာနဲ့အချွေရန်ပုဂ္ဂိုလ်တွေဆိုရင်လည်းဘုသူတာဘက်ကထူးချွန်တဲ့ပုဂ္ဂိုလ်သူကတူရတူရပေါင်းဖြစ်တယ်လို့အဲ့ဒါရှင်မမောက္ကလာနဲ့နောက်ကပါလာတယ်ဘိန္ဒုလရှင်ဘိန္ဒုလဆိုတာလေသူကတကူကြီးတဲ့ပုဂ္ဂိုလ်အဲ့ဒီမှာအဆုံးကဝင်လာတော့သေတော်ကျူးတွေဆိုတာပေါ့ဘုကလား အမှုယူသမားတွေညှို့နေမှာပေါ့လေဒါတော့ကျူးတွေကအချင်းချင်းပြောကြတယ်သူမူယူပြီးတော့ပြောတာနေမှာမဟုတ်တယ်တော့ဟေးလောကမှာယဟနာတွေဆိုတာဘာမှမဟုတ်ဘူးကွာမယ်ဒီပါလားဟိုတစ်ထဲကြည့်မယ်သပိတ်တင်တော့တာခုနှစ်ရက်ရှိပြီဒီသပိတ်ဘယ်သူမှမယူနိုင်ဘူးယဟနာလောကရှိပါဘူးကွာတကားလားဟိုကယဟနာဒီကယဟနာတကားလားလို့မှန်ဒီသပိတ်ကစံချိန်ပဲဒီဥစ္စာတော့ယဟနာဆိုတာလောကမရှိဘူးကွာအေးကွာဟုတ်တယ်ယဟနာမရှိဘူး သူတို့ကတခါလဲသဘောတူနေကြတော့သူကအဲ့ဒါကိုရှင်မမောကလာနဲ့ရှင်ပိနောကလာကြားတဲ့ခါကလာကျအဲရှင်ပိန်တော်လာကရှင်မမောကလာကိုလျှောက်ထားတောင်းပါတယ်ရှင်ဗျာဒီလူတွေတော့ပြင်အချင်းချင်းလွဲကုန်ပြီလောကရဟန္တာမရှိဘူးလို့ထင်ကုန်ပြီလူတွေပြစ်ဖြစ်ကုန်နေမယ်ဒါတော့ဒီတပိတ်ကိုအရှင်ပြတကိုးလည်းကြည်တာပဲအရှင်ပြတပိတ်ကိုသွားပြီးတော့ဒုက္ခမှာ ပိန်တော်လားသင်လည်းတကူကြည့်တာပဲသင်ကိုယ်တိုင်ပဲသွားပြီးဒုက္ခမှာဆိုတော့ဒါရှင်ပြလူကလို့ချင်းတတိတော်ဒုက္ခရမှာပဲဆိုပြီးရှင်ပိန်တော်လားကတခါလဲပိန်ညင်နဲ့သရုပ်ဇံဝင်စားပြီးပိန်ညင်နဲ့တခါလဲကောင်းငင်ကြွတာကောင်းငင်ကြွတယ်တဏီယာကကြောက်ဖြာကြီးတစ်ခုလည်းယူလာတယ်ဆိုဘယ်ကတည်းကယူလာလဲဒီလိုကြောက်ဖြာကြီးရတယ်အဲ့ဒီရာဇုံမျိုးလောက်ပဲရှိတယ်သုံးကာဝရှိတယ်လို့ဆိုတယ်သုံးကာဝဆိုတော့ဘယ်တော့ရှိမှာပေါ့လေ6မိုင်လောက်ရှိမှာပေါ့ ရာဇီမြို့ကလည်းဟုတ်တယ်9မိုင်6မိုင်လောက်ပဲရှိဘူးတော့ပေါ်ပါတယ်3မိုင်လောက်ရှိတယ်လို့လည်းသူကပြောကြတယ်အမြင်တော့ရှိကျင်နေကြည့်မှာပါသူကပေးဆုံးထွက်နေတာပါအဲ့ဒါနဲ့သုံးခါသုံးခါဟုတ်ရှိတဲ့ကြောက်ဖြာကြီးကိုသူက6လောက်နဲ့ညှပ်ပြီးယူလာဆိုတာကိုယူလာပြီးတော့တခါရာဇီမြို့ကအထက်ကနေပြီးဝဲမဲပြီးတော့ညိုပြီးမှောင်တော့တာပဲတခါနဲ့လူတွေအောက်ကနေဘာပါလိမ့်ဟာဒုက္ခပဲဟာဒါတခါကြောက်ဖြာကြီးတော့မိုးနေတာကြီးပြုတ်ကြနေတဲ့ဒုက္ခဘယ်ကရောက်လာမှမသိဘူးဆိုပြီးလူတွေအလန့်ကြအော်ဟစ်ပြင်းကြ နောက်မှရှင်ပိန်လောလကသူ့ကိုမြင်အောင်လို့ဒါလည်းအဋ္ဌာနဲ့ပြလိုက်တဲ့ခါကျတော့မှကျောက်ဖြာကြီးရှင်ပိန်လောလခြေထောက်နဲ့ညှပ်ပြီးတော့ယူလာတာမြင်တာကိုမြင်တော့အောက်ကလူတွေကអော်ကြတယ်အမျိုးသားတွေလားအမျိုးသမီးတွေလားတော့မပြောတာဘူးမျိုးသမီးတွေနေလိမ့်မယ်လို့ထင်တယ်သူတို့ကိုကြောက်တတ်တယ်ဥစ္စာအရှင်ဘုရားအရှင်ဘုရားကြောက်ဖြာကြီးခြေတော့ကမြင်းမြင်းညှပ်ပါဖရာတတိတော်တော့ပေါ်ကြကုန်တော့မှာပဲဒီသာမြင်းမြင်းညှပ်တော့ဖရာလည်းကြောက်တယ်အဲဒီတော့မှရှင်ပိန်ဒေါ်လာကတခါတည်းအဋ္ဌာနဲ့တခါတည်း ခြေထောက်နဲ့ကန်ပြီးတော့ကြောက်ဖြာကြီးကိုပြိတ်တာအဲဒီမှာအဲကြောက်ဖြာကြီးကသူ့နေရာသူပြန်ကြသွားဆိုတာကိုလူရင်းတော့တကူဆိုတာကတော့သူ့လိုရှိတဲ့တိုင်ကြပါတယ်သူ့လိုရှိတဲ့တိုင်ဖြစ်အဲဒီမှာတခါလဲတထေးကြီးကရာဇယောတထေးကြီးကတခါလဲသူ့သားရောသမီးရောတခါလဲအောက်ကနေပြီးတော့ကြားကြားဝှစ်ခိုးပြီးတော့အရှင်ဘုရားကြွတော်ဘုရားဘုရားကြွတော်ဘုရားတပိတ်လူကန်းတော်ဘုရားဟိုကတခါလဲအကုန်လုံးဆွေတွေမျိုးတွေရောတခါလဲပင့်ပြီးတော့ ဒီမောက်အရှင်ပိန်တော်လာရှင်ပိန်တော်လာလည်းပဲထေကြီးရင်ကျွတ်ကျွတ်တော်မှာဝတ်တယ်တပိတ်ကိုဒီစားကြသုံးစရာတွေထည့်ပြီးတော့ဘာကြီးတော်မှာတော့ခဲဝယ်တွေဆိုတာအဲသက္ကတာမှာတော့ကိုသတုမတူတွေတို့ပါတယ်ခဲဝယ်ဟုတ်ပါလိမ့်မယ်မနေ့ပိုင်းမယ်ဆိုတော့ဆုံးခံခြင်းဘာကြီးတော်တိုင်းဟုတ်ပါလိမ့်မယ်ဆိုခဲဝယ်တွေစားဝယ်တော့ခွေတွေအကောင်းမွန်တွေထည့်ပြီးတော့လိုက်တယ်ဆိုတာကိုလူလိုက်တော့ရှင်ပိန်တော်လာလည်းအဲ့ဒီသပိတ်ကိုပိုက်ပြီးတော့ကြောင်းပြန်သွားတာ ကြောင်းပြန်သွားတဲ့လူတွေကတကယ်တကားတွေနေပါလိမ့်မယ်ဒါတော့ဒကမတွေဟုတ်မှာမဟုတ်ဘူးကွာအိန္ဒိယကဒကမတွေအပြင်းမဲ့တဲမထွက်ရဘူးအဲ့တော့တကားတွေနေနေမယ်လို့နောက်ကလိုက်ရစေပိန်တော်လားတတိတော်တို့တကိုးလေးပြပါအောင်ဗျာဟိုကတကိုးတတိတော်ပြသမှာဗျာဟိုကစောစောကမမြင်လိုက်ရဘူးတတိတော်ဘယ်လိုဖြစ်လို့ဘယ်သွားတယ်လို့ဒါတော့သွားတယ်လို့ဘယ်သွားတတိတော်ကမမြင်လိုက်ရဒါကိုတော်တွေကလာကြတဲ့တတိတော်တို့လည်းပဲဗျာဟိုဆုံးကကြွနေလို့တတိတော်ကမမြင်လိုက်ရဘူး ကိစ္စလေးတွေခုပဲကြောင်းကြဆိုင်လို့ရှင်ပြတကောပြတာပြပါအောင်ပြတပည့်တော်တို့ပြဟောဆူဆူဆူဆူနဲ့တခါလဲကြောင်းနဲ့ရောက်လာကြတာဝေလို့ကြောင်းနဲ့ညသောဘုရားကကြားညသောဘုရားကကြားတော့အာနန္ဒာတဲ့ဆူဆူနဲ့တန်ညလာပါလားပြီးတော့သိပါတယ်ဘုရားဆိုတာမယ်ကိုမေးရတယ်မမေးပဲနဲ့ဒီနေ့ဆိုတော့သူဟာအဆက်အဆံမရှိရင်မဖြစ်လို့မေးရတယ်ဆူဆူနဲ့ပဲအတန်နေဘယ်ကအတန်နေတော့ဘာလို့တော့ကြားမဟုတ်ပါဘူးဗျာတဲ့ရှင်ပိန်တော်လား သံတကုသပိတ်အတွက်နဲ့အဲဒီမှာဝါပြမှာချိတ်ထားသံတကုသပိတ်အတွက်နဲ့ရှင်ပိန်တော်လာတကိုးပြတယ်ဗျာတဲ့အဲဒီဥစားအတွက်လူတွေကတခါတဲ့နောက်ကလိုက်လာကြတာတဲ့သူတို့တကိုးပြပါအောင်တကိုးပြပါအောင်နဲ့ဒါတော့မှမြတ်စွာဘုရားရှင်ပိန်တော်လာခေါ်ပြီးတော့မင်းများစီစေမင်းများစီစေတော့ဟုတ်မှလည်းအကြောင်းပြောတာမြတ်စွာဘုရားကအဲကဲ့ရပါတယ်သပိတ်အတွက်နဲ့တကိုးပြရမလားဆိုပြီးတော့အဲတကိုးမပြလိုက်ဘူးဆိုတကိုးပြလို့ရှင်ရှင် ဟောပြလို့ရှိရင်ဒုက္ခအပါသင်စေဆိုတဲ့သိက္ခာပုံနဲ့ရှင်းရတယ်။ပြီးတော့ဒီသဘိကလည်းသံဃုသဘိဒေသသဘိဆိုတာရဟန်းများမသုံးဆောင်ပါဘူး။အဲပရဝိတ်တွေသုံးဆောင်တဲ့ဥစ္စာပဲဒိဋ္ဌိတွေသုံးဆောင်တဲ့ပစ္စည်းအဲဒါရဟန်းများဒေသသဘိမသုံးဆောင်ရဘူး။ဒါကြောင့်ဒေသကွက်တွေပဲဆိုတာ။ရဟန်းများဒေသကွက်နဲ့ထည့်မစားရဘူး။ကျုပ်တရားဓမ္မတွေအသိမရှိဘူးကိုဒေသကွက်တွေပါတယ်နဲ့ကိုကျုပ်ကများလေးတွေပါတယ်ဒေသနဲ့လောက်ထတာလေးတွေပြီးပြီးကွက်တွေပါတယ်ပေါ့။အဲဒါတွေနဲ့လက်ဖက်တို့ပါတော့ဒါတွေကကြမသိတဲ့ပုဂ္ဂိုလ်တွေ။ဒါဘုန်းကြီးကပကံများနဲ့အလဲခိုင်းရတယ် လက်လက်ပြီးတော့ထုတ်ရတယ်ဒါတွေကသို့တော်လည်းတခုတော့ရှိပါရဲ့ဖက်ခွက်တို့ပါတော့ဒီကြိမ်တော့စားကောင်းတယ်ဒီကြိမ်စားပြီးပြက်လိုက်တာကိုဒီဥစ္စာအဲဒီလိုပါတော့ပြင်ပြတာရှိအဲ့ဒါသစ္စာကွက်ဆိုတာတရားခွင့်မပြုပန်ရင်လည်းဖြစ်ရမယ်မြေရင်လည်းဖြစ်ရမယ်ပန်ကွက်မြေကွက်ပန်ဆိုတော့ကိုတတ္တုတွေလည်းအကုန်လုံးပါတာပေါ့အဲတတ္တုကွက်တွေဒီလိုပါတွေသုံးဆောင်ဒါပေမဲ့ရွှေကွက်ငွေကွက်တော့မပါဘူးရွှေငွေကြတော့လည်းမကင်ရကြအဲ့တော့အဲ့ဒီသစ္စာတပိတ်လည်းမသုံးဆောင်ကောင်းတော့ဒီတပိတ်ကို အစိတ်စိတ်မော်မှာဖွဲ့ပြီးတော့ဝေလိုက်မျက်စင်းစာသည်ချင်းသုံးဆောင်ဆေးဖြစ်နေသုံးဆောင်ရအောင်လည်းမျက်စိကွင်းသားတို့မျက်စင်းတို့ကတော့သုံးဆောင်ရအောင်ဆေးဖြစ်သုံးဆောင်ရအောင်ဝေလိုက်ဆိုရင်သာဘုရားအမိန့်ထုတ်လိုက်အဲ့ဒါကိုဒိဋ္ဌိတွေကကြားသွားတာကိုဒိဋ္ဌိတွေကဖွင့်ကောင်းရသွားတယ်อืมတို့ကတကိုးရှိပေမဲ့လို့ဒီဖုံးမတန်တဲ့တပိတ်ကလေးနဲ့တကိုးမပြတိုက်လို့တို့ကမပြတာအင်း ဒီရှင်ပိန်တော်လာသွားပြီးတော့တကောပြတာသူမစင်ញင်လို့ဖုံးမတန်တဲ့ဥစ္စာလေးသွားတကောပြရှင်ဂေါရမကတော့သူကညာလေးရှိတယ်ဒါကြောင့်မို့သူကဒီလူနောက်တကောမပြဘူးဆိုပြီးဒီတကောပြပြီးသပိတ်လူကနာရှင်ဂေါရမကဲ့ရဲ့ကဲ့ရဲ့ပြီးတော့တကောမပြဘူးလို့ပြိတ်ပင်လိုက်တို့ကစောစောကတည်းကတရားပြင်းနေတာဟောဒီလိုကိုသူစားလူတွေဆိုတာမဟုတ်တဲ့လူတွေကဒီလိုပါလေခွင့်ရည်တွေယူရတယ်သူစားအခုဒီခါကာလဂိုင်းဆရာကြီးတွေညာသိယူတာသူတို့ဘာဘာဖြစ်ထူးထူးဆန်းဆန်းဖြစ်လာရင်သူတို့ဆရာကြီးမေးဒီလိုကိုသူ အထက်ဆရာကြီးအမိတ်ဒီလိုကိုဒီလိုပဲလုပ်တာပဲဘုန်းကြီးကတခါဟိုဟိုတင်တကောင်းတကောင်းမှာဗမာစတကောင်းကဆိုတဲ့မြို့ပေါ့အဲဒီမှာသေရီကြီးတခါတူကသူကဟိုဌာနဥပ္ပါပဲသူကတရားဝါဒနာပါတယ်ဟွတရားတရားသူကဝါဒနာပါအခုဒီရေဘက်ကသူကဝါဒနာပါအဲ့ဒါနဲ့သူကဒီသေရီကြီးပြင်အောင်လေလို့ဆိုပြီးဘုန်းကြီးများတော့ကိုတရားဟောဖို့ဆိုပြီးပြင်ပါတယ်ဘုန်းကြီးကလည်းဗမာစတကောင်းကဆိုတော့ဒီတကောင်းမြို့ရောက်ချင်တယ် ဒါနဲ့တရားဟောရင်သွားဦးမှာပဲလို့နော်အဲဒီသွားတော့ဘိုးတော်ကခဲခဲချင်းချင်းမှာဟိုအင်္ဂလိပ်အမေရိကန်နဲ့ပြန်ဝင်ခါစားကဆိုတော့သင်္ဘောတော်ကလည်းကောင်းမှရှိသေးပါဘူးမော်တော်ဘုတ်ကလေးတစ်ခုနဲ့ဆက်ကျင်တာကြီးသွားရတယ်ဟိုသူကြောင်ပြောင်းကနေပြီးတယ်ဒုက္ခတွေရောက်တာပါမပြောပါနဲ့သူစားအဲဒီမှာရောက်ရောက်တော့ဟိုရောက်တော့တခါတည်းအဲဒီမှာဘုရားကိုပြုစုမဲ့လူတွေပေါ့လေတခါတည်းဘယ်လိုလူတွေတုံးဆိုတော့ဝိဇ္ဇာတွေကို အဇော်ကြီးတွေဝိဇ္ဇာတွေတန်တွင်းတွေဘာတွေနဲ့တခါတည်းသူတို့ကမှပနဲ့ရိုက်ယူပြီးတော့ဘုရားအုံမြင့်ချမဲ့ပုံကိုယ်တွေပေါ့ဝိဇ္ဇာဇော်ကြီးခိုင်းဆရာတွေပါပဲဟိုမလဲဘူးသူကမဆုတာမလဲဘူးအာဝဇာလူတွေပဲလူတွေလူတွေဘုန်းကြီးကတော့တရားဟောတာပါပဲတရားဟောပြီးတော့ကြားလာတော့ဘုန်းကြီးကဟိုရှင်ကမထေကြီးတစ်ပါးဆရာတော်ကြီးတစ်ပါးပါပါတယ်ဟိုတုန်းကတည်းကအသက်80 80ကျော်ပါလားမသိပါဘူးအခုတော့ပြန်တော်မူတာမရှိပါဘူး အဲဒီဆရာတော်ကြီးလည်းပါညာညတော့ဘုန်းကြီးကကြောက်တယ်ဆရာတော်ကြီးတပည့်တော်တို့ဒီမှာလာပြီးတရားဟောတာခိုးလူတွေကဘယ်နဲ့ပြောမယ်မှားတယ်တဲ့ခိုးလူတွေကသူတို့ဆရာကြီးအမိတ်ရနဲ့တပည့်တော်တို့လာတယ်ဒီလိုပြောမှာဗျာအာမဟုတ်တာပဲကိုယ့်ဟာကိုယ်လာတာမဟုတ်ပါဘူးတဲ့ဆရာတော်ကြီးကရိုးရိုးကိုဆရာတော်ကြီးကသာမဟုတ်တာလေဒီလူတွေကဒီလိုပြောနေတာတတိတော်တို့နာမည်ကျော်ကြတဲ့မထေရကြီးတွေဆရာတော်ကြီးတွေကသူတို့ဆရာကြီးအမိတ်နဲ့လာတယ်ဒီလိုပြောမှာဗျာတဲ့ ဟုတ်ကဲ့လားဟုတ်တယ်ဆရာဒီလိုပြောနေတာပဲလေအကုန်လုံးဒီဂျပန်နေရောက်လာတာလေသူတို့ဆရာကြီးအမိတ်လို့ဒီလိုပြောတာအမေရိကန်တွေဝင်လာသူတို့ဆရာကြီးအမိတ်ဒီလိုပြောတာပဲလို့ဒီလိုတည်းကဒီလိုလုပ်တယ်မိုက်တဲ့ကောင်တွေမဟုတ်တာတွေပြန်ပြောတဲ့ကောင်တွေကိုဆရာတော်ကြီးကတကယ်ညီးတယ်အဲဒီလိုပဲခိုင်းဆရာကြီးကဒီလိုလုပ်တယ်အခုလည်းပဲဒီဒိဋ္ဌိဆရာကြီးတွေကသူကဒီလိုပြောတယ်သူတို့စောစောကတည်းကဒါမြင်နေတာပဲဒါဘုမတန်တဲ့သတိကလေးနဲ့တကူကိုမနာလျှော့ရမယ်ဖုတ်တန်တဲ့တကူတွေပြိုက်မှားသွားတာ ဒါသူဆရာကသိလို့ဒီဥစ္စာပြန်ပိတ်ဒီကဒီကရှိတော့တို့ရှင်ဂေါရမနဲ့ဟိုတင်စီချင်းထိုးသလိုပေါ်တယ်လို့ကိုယ်တိုင်းကိုတကုတ်ပြမယ်ရှင်ဂေါရမနဲ့တကုတ်ပြိုင်မယ်လို့ကိုသူကျင်းကြတာကိုရှင်ဂေါရမတကုတ်တစ်ခုပြရင်တို့ကနှစ်ခုပြရှင်ဂေါရမနှစ်ခုပြရင်တို့ကလေးခုပြရှင်ဂေါရမလေးခုပြရင်တို့ရှစ်ခုပြရှင်ဂေါရမရှစ်ခုပြရင်တို့က၁၆ခုပြဒီလိုကိုသူကနှစ်စားနှစ်စားတက်ပြီးတို့ကတကုတ်ပြမှာ သူတို့လျှောက်ကျင်ညာတာကိုကျင်ညာတော့တော့ဒိဋ္ဌိတာရမင်းကြီးကကြားတော့မြတ်စွာဘုရားရှောက်မြတ်စွာဘုရားတဲ့ဟောဒီလိုတော့ဖြစ်နေပြီကြတဲ့င်းကမြတ်စွာဘုရားလည်းပဲလူများတကောဣတိပါမပြဘူးလို့သိခါကိုပြညတ်တယ်ဆိုတာဟုတ်ပါသလားဟုတ်တယ်သိခါကိုပြညတ်ဟောဒိဋ္ဌိတွေကသူကအခွင့်ကောင်းယူပြီးတော့ဒီလိုလုပ်နေတယ်ဖျားတဲ့အဲ့ဒါဘုရားတကောမပြဘူးပြညတ်ရင်ဘယ်သူမှပြမှာမဟုတ်ဘူးဘုရားလည်းပဲသူသူပြညတ်တဲ့သိခါပေါ်သူကသူလည်းယူသေးရစောင့်ရှောက်ရမှာပဲဒီတော့တကောကတို့ကတကောပြမယ်ဆိုလို့ရှိရင် တို့လည်းပြမှာမဟုတ်မပြတော့တို့အနိုင်ရမှာဒီလိုအနေနဲ့တို့ကအခုကြီးညာနေတယ်အဲ့ပြအရှင်ဘုရားဘယ်နဲ့လုပ်မလဲဆိုတော့မြတ်စွာဘုရားအာတို့ပြမယ်ဆိုရင်ငါဘုရားလည်းပြမှာပေါ့တကူတို့ဗျာအရှင်ဘုရားသိက္ခာပုပညာတယ်လားကိုပညာတဲ့သိက္ခာပုဖောက်ပြရမရောက်ပြီဘူးလားလုံးကြောက်တာပေါ့မရောက်ပါဘူးတဲ့သိက္ခာပုကတတိတွေအတွက်ပညာတာပဲဟုတ်ပါမလားဗျာကြီးလဲပါမလားကြီးလဲပါတယ်မင်းကြီးစဉ်းစားပါ ရှင်မင်းကြီးသုံးယူဇနာရှိတဲ့ယူဇနာသုံးပါရှိတဲ့နိုင်ငံထဲမှာရှင်မင်းကြီးဥယျာဉ်တွေရှိတယ်မို့လားအဲမင်းမင်းမင်းပိုင်ဥယျာဉ်တွေရှိတယ်မို့လားရှိပါဗျအဲ့ဒီဥယျာဉ်တွေမှာဒီရှင်မင်းကြီးကအမိတ်မပေးဘဲနဲ့ဒီထဲကအသီးတို့အပွင့်တို့ဒါတွေကိုသုံးသုံးလို့ရှိရင်ဖြင့်အဲ့ဒီလူဘာဘာလုပ်တယ်လဲအပြစ်ပေးသလားမပေးဘူးလားအပြစ်ပေးတယ်ဗျာဒီရှင်မင်းကြီးယူသုံးတဲ့အခါကအပြစ်ပေးသေးလားအာဒါပေးကြမရှိဘူးတပည့်တော်ပိုင်းနေတာမပေးရဘူးအဲဒါလိုပါပဲတဲ့ဒီ ဒိဋ္ဌာဗုဒ္ဓငါဖျားပညာသာသာသနာမှာရှိတဲ့ပုဂ္ဂိုလ်တွေအတွက်ပညာသာပဲတဲ့ငါဖျားပိုင်းနေတာတဲ့ဒီဥစ္စာကငါဖျားအတွက်ပညာသာမဟုတ်ဘူးဒါငါဖျားတကိုးပြနိုင်တယ်ဒီလိုကိုဖြေတာကိုဖြေတော့အဲ့ဒီသတင်းကြားတော့တိတ်ရှိတွေကအဲဒါမှခက်တော့တာပဲဒီကဘုရားသူ့အတွက်မဟုတ်ပြဘူးတဲ့ခက်တာပဲဒီကသူလည်းတကိုးပြအောင်ပဲဆိုတာကောဒီတော့တို့လည်းပြပြတကိုးကမရှိခက်တာပဲဒီကပါအဲဒါပဲလေတို့လျှော့လို့တော့မဖြစ်ဘူးဒီလိုတော့လောက်ကြတယ်ဆိုပြီးတော့သင်္ကောဓမဘယ်သွားတာတို့နောက်ကလိုက်ရမယ် နောက်ကလိုက်ပြီးတော့လူတွေပြောင်းထင်မှပြောင်းပညာအာတို့တကောပြမလို့ရှင်ကောရမနဲ့ပြိုင်မလို့အခုရှင်ကောရမကရှာထွက်သွားမှဆိုလို့တခါလေသူ့မပြောက်အောင်လို့လိုက်ပြီးတော့နေရတယ်ဒီလိုလုပ်ရမယ်ဒါမြတ်စွာဘုရားမြတ်စွာဘုရားဗိညာရမညာချောက်ရှင်ပြဘယ်တော့မှပြမလဲဟောဒီကနေပြီးတော့လေးလာကြော်တဲ့အခါမှာပြမယ်ဘယ်မှာပြမလဲဗျာတပည့်တော်တကောပြမယ်နေရာကိုမန္တတို့ပါတစ်ဆောက်အောင်အာဒီမှာမဟုတ်ဘူးတဲ့သာဝတိဒီမှာပြမယ်ပြောတော့အဲ့ဒီမှာ တဖြည်းဖြည်းညစာပြဒေစာကြီးလှည့်ပြီးတော့ကြွသွားတာကိုကြွသွားတော့တိတိတွေကလည်းသူတို့ကလည်းဖျားနောက်ကပြီးတော့လိုက်ကြတာခုနကအတိုင်းပဲသူတို့ကလည်းမူချတာပြီးတော့သူတို့ကလည်းလူတွေတယောက်ချင်းမကြောက်လောက်တာအဲတို့တကောပြမယ်လို့ရှင်ဂေါရမနဲ့ပြိုင်မလို့အခုရှင်ဂေါရမကထွက်ပြေးမလို့တို့တခါတည်းမပြောက်အောင်လို့လိုက်နေရတယ်ဒီလိုလူတွေကိုဝါဒပြတယ်ပြောလူတွေကသူတို့သူတို့ညှိုးတဲ့လူကဟုတ်လိမ့်မယ်အောင်းမိမှာပါဆိုတာဟုတ်လိမ့်မယ်အောင်းမိမှာအဲ့ဒါနဲ့ဒီလိုလုပ်ပြီးတော့ဘုရားကလည်းပဲအဲ့ဒီလိုလူတွေသုံးမိအောင်လို့တမန်က အဝေးအဝေးလည်းပဲပို့ပြီးတော့လည်းအကြောင်းကလည်းရှင်းရှင်းကာလကလည်းပဲတကူပြတဲ့နေရာကဒီသာဝတိပြည်မှာဒီလိုအကြောင်းတော်ကြီးဒီနေရာပဲလို့ဆိုပါတယ်အဲဒါနဲ့နောက်ဆုံးကြတော့တကူပြတဲ့အချိန်ရောက်ရောက်ဆိုပါတော့သာဝတိပြည်ရောက်အဲဒီဘယ်မှာပြမလဲလို့ဆိုတော့ဝိညာဉ်အဒီမှာကောသလမင်းကြီးကပတိရိကောသလမင်းကြီးကမေးတယ်ဟိုတိဋ္ဌိတွေကတော့သူတို့ဒကာဓမ္မတွေနဲ့စုဆောင်းပြီးတော့ဒကာဓမ္မန္တတွေပါလေထောက်ကြတာကိုခန္ဓာတွေ တကောပြမယ်နေရာခန္ဓာတွေထောက်ကြအဲတော့ပတိတိကောသလမင်းကြီးကလည်းပဲမြတ်စွာဘုရားကြောက်သူတို့တော့ဆောက်ဘူးတွေဆောက်ကုန်ပြီဗျအဲတတိတော်တော့ဆောက်ဘူးဆောက်ပြစေဘယ်မှာဆောက်ရမလဲအာဆောက်ဘူးဆောက်ဖို့မလိုပါဘူးဒီတရက်တရက်ပင်ရင်မှာကန္တကန္တမြည်တဲ့တရက်ပင်ရင်မှာအဲ့ဒီမှာတကောပြမယ်ဆောက်ဖို့မလိုပါဘူးဒါနဲ့ဒိဋ္ဌိတွေကသူတို့ တတိတကာတွေနဲ့သူ့ယုံပြီးတော့အဲဒီသာဝတိပြည်အနီးပတ်ဝန်းကျင်မှာတရက်ပင်တွေအကုန်လုံးထုတ်ပြည့်တယ်ဆိုတာကိုခုတ်ပြည့်တရက်ပင်တွေတကောပြတဲ့ဘုရားတကောပြတဲ့နေရာမရှိအောင်လို့တခါတဲ့တရက်ပင်ဟူတဲ့ကြားတွေအကုန်လုံးခုတ်ပြည့်အပင်လေးပေါက်ခါစားကစပြီးနှုတ်ပြည့်တယ်ဆိုတာကိုတရက်ပင်တွေမှာကာတဲ့တရက်ပင်တွေအကုန်ပြောင်းရောတယ်ဆိုတာလောက်ကြတာနေတော့မှတကောပြမယ်နေကြတော့မှကန္တဆိုတဲ့ပသိဏီကောသလမင်းကြီးရဲ့ဥယျာဉ်တွေကတရက်ဥယျာဉ်တွေကဥယျာဉ်ဆောင်ကန္တဥယျာဉ်ကအရင်မှာ အတိပိန်လိကဒီပင်လိကဆိုတာခါချင်းခါချင်းလက်ဖြစ်နိုင်တယ်ပွဲစိတ်အောင်လက်ဖြစ်နိုင်တယ်ခါချင်းအောင်နဲ့ပဲထူပါတယ်ပွဲစိတ်အောင်နဲ့တော့ဇေတိနေစရာအကြောင်းတော့မရှိဘူးအဲ့ဒီမှာခါချင်းအောင်တဲ့ကဇေတိတစ်လုံးကကြားနေဆိုတာကိုဇေတိကြီးတရားပြီပြီအဲ့ဒါကြားနေတော့အခါမဟုတ်ဘဲနဲ့ဇေတိကြီးကအဲ့ဒီမှာတွေ့တော့ကန္နတရားကုရင်မှုကအဲ့ဒီဇေတိခုပြီးတော့ ပင်မင်းမြအခါမဟုတ်ဘဲနဲ့အခါမဲ့တည်းတည်းသွားပြီးတော့ဆက်အောင်မှာပဲငါစုပြီးတော့ရမှာပဲကြည့်ကြလို့တော့ရမှာစဉ်းစားပြီးတော့လာဒါတော့အဲ့ဒီနေ့မှာမြတ်စွာဘုရားကြွလာတာနဲ့လမ်းမှာတွေ့လမ်းမှာတွေ့တော့သူကစဉ်းစားကြည့်တော့ဩဒီတည်းတည်းငါပင်မင်းမြဆက်ရင်ကြည့်ကြလို့ရမယ်ကြည့်ကြဖို့ဆိုတော့သုံးဆွဲမယ်ဆိုရင်ဒီနေ့တကြဆိုရင်ရှိရလောက်သုံးရမှာပဲဟိုဟိုကိတုံကတော့တော့သူကသုံးနိုင်ပါလေအခုပြင်တယ်ဆိုရင်တည့်ရတောင်သုံးတော့မှာမဟုတ်ဘူး ရှင်းကြဆိုတော့ရှင်းရတော့သုံးရမှာပဲဒါဘာလို့မှအကျိုးမမြဘူးမြတ်စွာဘုရားကိုလှူဒန်းလိုက်လို့ရှိရင်ဘဝတရားမကတစ်ထောင်မကတစ်သောင်းမကတစ်သိန်းမကအကျိုးတွေရသွားမယ်ပြီးတော့ငါမြတ်စွာဘုရားဒီပြည့်ပြီးလှူဒန်းဆက်ကမှပဲလို့ဆိုပြီးမြတ်စွာဘုရားပြည့်ပြီးလှူတာကိုလှူတော့အဲမြတ်စွာဘုရားအဲဒီမှာလှူကားအလှူကားပြီးတော့အဲဒီပြည့်ပြီးကိုအဖျော်လုပ်ပြီးတကလားကားခိုင်းကျော်ရီလုပ်ပြီးတော့မြတ်စွာဘုရားက စပြီးတော့ဒီပြည့်စည်သိကိုအဲဒီကန္တဥယျာဉ်မှုကိုဇာစိုက်လိုက်ဒီနေရာမှာစိုက်လိုက်ဆိုတော့ဒီတဲ့ဒီကြီးတဲ့သူကသူ့ရက်ပြူပြီးတကလားစိုက်တော့လေပြည့်စည်အဲဒီကနေပြီးတော့အဲမြတ်စွာဘုရားလက်သေးကြီးတို့ဘာတွေမှာလောက်ပြီးတော့ခြိုက်တရားပင်ကချက်ချင်းပေါက်လာတယ်ဆိုတာပေါ့ဘုကာရသိပ္ပံနေပါတယ်နဲ့တွေ့လို့တော့ဖြစ်ပြီဘူးလားတကိုးအရာတွေပေါ့သူကတကိုးကတကိုးနဲ့လုံးဝဆင်မှာဟောသိပ္ပံကြီးနဲ့ဆိုရင်တော့အင်း သိပင်ဆိုင်လို့နေချင်းတော့အပင်တော့မပေါက်ဘူးဆိုတာအပင်ကြီးဖြစ်နိုင်ဘူးဒါတော့ဒါတော့လူတိုင်းလူတိုင်းလည်းသိနေတာပါပဲကျန်းစရာတွေလည်းသိမသိဘဲနဲ့ရေးထားတာတော့မဟုတ်ဘူးသူကတကယ်ဖြစ်တဲ့ဥစ္စာဟိုတကောပင်ကြီးနဲ့ဖြစ်တဲ့ဥစ္စာတွေသူကရေးထားတာအဲဒီမှာတရားပင်ကြီးချက်ချင်းပေါက်လာအပင်ကြီးဖြစ်ပင်ကြီးတခါတည်းအထက်အမြင်လည်းပဲအတောင်90ဘေးပဝန်းကျင်လည်းပဲအဲဒီလိုအတောင်90အလုံးအတောင်တရားတရားပင်ကြီးအကြီးကြီးတခဏနာကြီးဖြစ်ဗျာချက်ချင်းနေချင်းပဲအသိအပွင့်နေတယ်နောက်ပိုင်းကလာတဲ့ပုံကိုယ်တွေမှာချက်ချင်းတရားသီးတွေမှဲ့နေတော့တရားသီးတွေဖုံးမရတယ်ဆိုတာကို အဲ့ဒါခုနပြောတဲ့အတိုင်းသိပ္ပံကြီးတော့သွားစဉ်းစားလို့မဖြစ်ဘူးဒီဥစ္စာတော့ဒါတော့ချွတ်ကြတာမှဖြစ်မှာအဲသူကထူးဆန်းတဲ့ဥစ္စာတခုကိုအဲ့ဒီမှာအဲ့ဒီတော့မှတရားသီးတွေတကယ်တည်းသံဃာတွေဖုံးဝေးလို့မကုံဘူးလူတွေလည်းစားရဒီတဲကနေပြီးတော့အဲဒေသောကျူးတွေဒေသောကျူးတွေကလာလေဆိုတာကိုဒေသောကျူးတွေကလာတော့တရားသီးတွေသူတို့စားအဲသူတို့တရားသီးတွေကောက်စားယူပြီးတော့မှတရားသီးတွေတရားစီတွေပါနေနဲ့ဒိဋ္ဌိတွေလိုက်ပြီးပေါက်လိုက်သေးဆိုတာကိုဟေးမင်းတို့ဒိဋ္ဌိတွေအင်းမြတ်စွာဘုရားက ရံဂေါရမကဒီမှာကာဏတရပင်ချင်းမှာတကိုးပြမယ်ဆိုတော့မင်းတို့ဒီသာဝတိပြည်အန္တိကတရပင်တွေလိုက်ပြီးတော့ဖြက်စီးပြတဲ့တရပင်တွေကုန်ပြီမင်းတို့ဖြက်တာတရပင်တွေကုန်သွားပြီအဲဒီတရပင်ကအရာတကိုးပြမယ်တရပင်ကအဲ့ဒီပင်မဟုတ်ဘူးကွာဟောဒီတရပင်ဆိုပြီးတော့ဒါတရစီတွေနဲ့လိုက်ပေါက်တယ်ဆိုတာကိုသူသာတယ်ပါတယ်အဲဒီလုံးပါပဲအရင်ဘူးဖြစ်ဆိုတာဒီလိုလောက်တာဟိုကက်တကလည်းလို့ဒီကက်လည်းဒီလိုပဲသူတို့အခွင့်ရရရလို့အဲဒီမှာ တရားမင်းရဲ့အမိတ်အရနဲ့တကိုးနဲ့နတ်တွေကတခါလဲလေတွေတိုက်မိုးတွေရွာလှုပ်လိုက်တာတခါလဲဒိဋ္ဌိတွေမာနတွေလည်းပြိုပြက်ကုန်လိုက်တာဘာမှနေစရာမရှိဘူးလေမိုးတွေပါလေရွာဒုက္ခတွေရောက်တကိုးကလည်းပြစရာမရှိတော့အဲဒီဒိဋ္ဌိတွေဟိုပြည့်စီတွေတောင်ပြည့်ရောက်ကြီးပြေးကုန်တယ်ဆိုတာကိုဒီတဲ့ပူရဏကသဘဆိုတဲ့သူကကောင်းအကြီးဆုံးအကြီးဆုံးကြီးပါပဲပထမဆုံးပုဂ္ဂိုလ်ကြီးသူကတော့သူကတခါလဲရစ်ပါဘူးဒါ လောကတို့မျက်နှာပြကြရမရှိဘူးတကိုယ်လည်းပြကြရမရှိလူလည်းပဲမိုးတွေပါလေရွာလို့အဲရွှွန့်နေကြီးတွေနဲ့တောက်တိပြောက်ကြတယ်ဖြစ်ရက်ကျက်တည်းမရှိဘူးနေရာမကြတော့ဘူးပြေးမှဖြစ်တော့မှာပဲဆိုပြီးတော့သူကခြိဝုတရားကြီးရဲ့ပြီးတော့သူကိုယ်ဝယ်နေတဲ့တကာကဒီနေ့တကာတဲ့တို့ဆရာတွေဘုရားတွေလို့ဆိုမှပေါ့လေသူတို့နေရတာအဲတကိုးပြမလို့ဆိုတယ်တကိုးလာပြီးတော့ကြည်အောင်မညိုအောင်မပဲဆိုတကိုးကြည်ညိုမလို့သူကရာကူအိုးလေးနဲ့လာတာကိုက ဒါတော့လမ်းမှာတွေ့ရှင်ဆရာကြီးဘယ်သွားမလို့တော့ဟာမမင်းနဲ့ဘယ်သွားမလို့မမင်းနဲ့အဲ့ဒီအိုးလေးပဲငါလှူပြီးတော့အတူစားအိုးနဲ့ကျိုးနဲ့ငါလှူပြီးဆိုပြီးတော့အတင်းတခါလေအဲ့ဒီကလှူကားပြီးတော့ခြေဥတရားပြည့်ပြီးဒီအိုင်ထဲမှာအဲ့ဒီအိုးနဲ့ကိုကိုလည်းပဲကျိုးနဲ့ချီပြီးတော့ရေထဲခုံချပြီးတော့သေသွားတယ်လို့ဆိုတာပဲသူစတာတဲ့ပါတယ်လို့ဒါကသေရဝါဒနဲ့မဟာယာနနဲ့ကညီညွတ်တယ်သေရဝါဒကျမ်းပါတယ်ဒီလိုပါတယ်မဟာယာနကလည်းဒီလိုပဲသူလည်းပဲအဲ့ဒီလိုပဲ ိုးလေးနဲ့တူတယ်ရေကြီးတဲ့ခုံချသေးတယ်လို့ပါတယ်ဒါနှစ်ခုညီညွတ်နေတယ်ပြင်ရတယ်မညီတာတွေလည်းပါတယ်ဒါနှစ်ခုကတော့ညီညွတ်နေတယ်ဟုတ်ပုံပေါ်တယ်သူကအဲ့ဒီမှာညစာပြားကတကိုးပြတာကိုတကိုးပြတော့မှတကိုးနဲ့ကောင်းငင်မှာတခါလဲစဉ္ညာကြီးဖန်နေအဲရှင်းတော့စဉ္ညာကြီးမျက်စိတစ်ဆုံးပေါ်လေစာရင်ပါတဲ့တိုင်းကတော့ဟောစကြဝဠာတိုင်းထီတော်ပါတယ်ဆိုတယ်ဒါကတော့မျက်စိတစ်ဆုံးဆိုရင်တော်တော့ပါပြီမျက်စိတစ်ဆုံးတခါလဲအောက်ကလူတွေကြည့်လို့ချင်းမျက်စိတစ်ဆုံးအဲ့ဒါ စဉ္ညာကြီးဖန်ဆင်းပြီးတော့အဲဒီစဉ္ညာကြီးမှာလက်စွာဆရာစဉ္ညာကြွပြီးတကောပြယမကပါတိရှိတာတကောတဲ့ကတမန္တထာဂတသယမကပါတိရှိရေညာနံဒါရဒါသာမြတ်စွာဘုရားယမကပါတိရှိရေအဆုံးစုံသောတကောဗျာတိဟာ၌ညာနံအပိညာဏိကတမံပဲဘယ်လိုပါနည်းဘယ်ပါနည်းရသဗျာကြီးအဆုံးစုံသောတကောဗျာတိဟာပြတယ်ဆိုတော့ဘယ်လိုပါပါလဲလို့ဆိုတော့ ဣဒတထာဂတောဓမ္မကပါတိဟာရိယံကရောတိဣဒဤသာသနာတော်၌ဣဒဤလောက၌တထာဂရမြတ်စွာဘုရားဓမ္မကပါတိဟာရိယံဆုံးဆုံးသောတကောပြာရိဟာကရောတိပြုတော်မူ၏ကရောတိပြုတော်မူ၏ဥပိမာကာယတော်အနေပဲပေးကြတော့ပါဠိတွေရှိရှိဒါလည်းနည်းနည်းပဲညီညွယ်ပြအောင်လို့ပါဠိတွေယူတာဥပိမာကာယတော်ထပ်ပိုင်းကိုရောမှအိခန္တော်မိလျံ မိတောင်မိလျံမိတိုင်းသည်မိတိုင်းကဲ့သို့ဟောတိဖြစ်၏ဣတိမာကာယတော အောက်ပိုင်းကိုတော်မှဥဒကဓာရာရေရင်သည်ဘုဒ္ဓတိဖြစ်၏ဣတိမာကာယတောအောက်ပိုင်းကိုတော်မှအကိခံသောမိဘုံမိလျံသည်ဘုဒ္ဓတိဖြစ်၏ဥပရိမာကာယတောအထပိုင်းကိုတော်မှဥဒကဓာရာရေရင်သည်ဘုဒ္ဓတိဖြစ်၏အထက်ပိုင်းကိုတော်က မိတွေတဟွန်းတောက်နေသလိုမြတ်စွာဘုရားအောက်ပိုင်းကိုတော်ကရေရင်တွေခါရေတွေစီးပြီးတော့နေသလိုရေနဲ့မီးနဲ့ဆန့်ကျင်တယ်ဒီကြိမ်နဲ့တော့ဖန်ဆင်းလို့မဖြစ်ဘူးဟိုတချို့လောလောကူဆိုလို့ရှိရင်တော့ဟာဘုရားပဲလူရှိတိုင်းဘာမှမဖြစ်တာပဲဒီလိုမဟုတ်ဘူးဆိုတာတခုချင်းဖန်ဆင်းရအဲမိဖြစ်အောင်ဖန်ဆင်းတဲ့အခါမှာသရုပ်ဇာဝင်စားရတယ်ဝင်စားပြီးတော့မိဖြစ်စေနှလုံးသွင်းရတယ်ပြန်ပြီးတော့သရုပ်ဇာဝင်စားရတယ်မိဖြစ်စေအဲ့ဒီကြတော့မှသူကမိတွေဖြစ်တာ တခါရေဖြစ်အောင်လို့တခါဇံဝင်စားနှလုံးသွင်းဇံဝင်စားပြီးတော့သောက်တည်းအဋ္ဌံပြုလိုက်မှရေဖြစ်တာသူကတစ်ချင်းစီတစ်ချင်းစီပဲဒါပေမဲ့မြတ်စွာဘုရားမြန်နေတယ်မြတ်စွာဘုရားစိတ်စဉ်တွေကမြန်တော့တပြိုင်နဲ့လို့ထင်ရဘေးကကြည့်တဲ့ပုဂ္ဂိုလ်တွေကတော့ရှင်းတော့မထင်ရဘူးတပြိုင်နဲ့ပဲထင်ရတယ်။တစ်ပိုင်းကမိတွေတခါတည်းဒုံဟုံးနဲ့တောက်နေတဲ့ဘုံမိအောင်အဲမိလျာနေအောက်ပိုင်းကနေပြီးတော့ရေတွေတခါတည်းစီးကြနေတယ်လို့အောက်ပိုင်းကနေပြီးအဲဒီလိုအောက်ပိုင်းကရေတွေပဲလို့ဒီကနှလုံးသွင်းလို့အောက်ပိုင်းကမိတွေဖြစ်လာအဲဒီပိုင်းကရေတွေဖြစ်လာဒီလို ဒီကစိတ်ကတည်းကအထက်ပိုင်းကမိတွေပဲအောက်ပိုင်းကရေတွေပဲနှလုံးသွင်းလို့ရှိတာအောက်ပိုင်းကမိတွေထက်ပိုင်းကရေတွေတခါပြန်ဖြစ်လာလို့ဒဲနဲ့ဒဲနဲ့တခါလေအဲ့ဒါအမနာလှင်းမြန်သွားတခါလေတကုတ်ဖန်နေတာလေယာဘက်ကမိတွေထတောက်နေသလိုလေဝဲဘက်ကရေတွေကျနေသလိုအဲလေဝဲဘက်ကရေတွေလေယာဘက်ကမိတွေအဲမျက်စိမှလည်းပဲလေယာမျက်စိကမိမိတော့တွေထနေသလိုလေဝဲဘက်ကရေတွေထွက်နေသလိုအတ္တိရှင်ပေါ်လေလေယာလေဝဲတွေမျက်စိတို့နားတို့အာအဲဒီပခုံးစွန်းတို့ ဟိုဘက်ဒီဘက်ဘေးနံပါဟိုဘက်ဒီဘက်အဲခြေထောက်တွေလက်ရဘက်လက်ဝဲဘက်ဒါရေတွေရေရေတွေတသွင်းနဲ့အဲမီးတွေတဟုံးတောင်းနေသလိုရေတွေတသွင်းနဲ့စီးနေသလိုဒါကအဲ့ဒီရေတွေကနေပြီးမီးတွေတခါတည်းတဟုံးတောင်းလို့ရေတွေတသွင်းနဲ့စီးနေသလိုအဲ့ဒီလိုတကောဖန်ဆင်းတာပေါ့လက်ချောင်းလေးတွေကရေတွေအဲလက်ချောင်းလေးတွေကမီးတွေအနေအချင်းထွက်နေလို့ရှိရင်လက်ချောင်းလေးတွေကြားတွေကရေတွေကျနေသလိုလက်ချောင်းလေးတွေကြားတွေကမီးတွေတခါဖြစ်လာပြီးလက်ချောင်းလေးတွေကရေတွေဖြစ်နေသလိုအဲဒီလိုလဲဖန်ဆင်းတယ် အယောင်မျိုးစုံနဲ့အယောင်စုံနဲ့တူတာရောင်ရောင်ကြီးတော့6တွယ်နဲ့အကုန်လုံးအဲဟိုအထက်ပိုင်းကနေပြီးတော့နီလအညိုပြအောက်ပိုင်းကနေပြီးတော့ပီတအဝါရောင်တွေလောဟိတအဲအနီရောင်တွေနီလပီတလောဟိတဩရတအဖြူရောင်တွေမင်းစိဋ္ဌအဲမောင်းတဲ့အရောင်တွေမောင်းတဲ့ရောင်ဆိုတာအနီနုလေးပါပဲအနီနုရောင်တွေပပတရစာကျိုးပြက်ပြက်တလက်လက်နဲ့ဖြစ်နေတဲ့အရောင်တွေဝင်းဝင်းလက်ပြီးတော့နေတဲ့အရောင်တွေဟိုပိုင်းကဒီပိုင်းက ဒါလည်းပြောင်းပြောင်းပြီးတော့မြတ်စွာဘုရားဒီလိုတကိုးတွေပြတယ်မြတ်စွာဘုရားကိုယ်တော်လည်းမကောင်းနေမိတာဘုရားတဆူလည်းဖန်ဆင်းပြီးတော့ဘုရားကိုယ်တော်လည်းစဉ္ညာလျှောက်နေတဲ့အခါနေမိတာဘုရားကထိုင်နေပုံရနေပုံလဲလျောက်နေပုံอืมမြတ်စွာဘုရားကရနေတဲ့အခါနေမိတာကလည်းလမ်းလျှောက်နေပုံစဉ္ညာကြွနေပုံထိုင်နေပုံလဲလျောက်နေပုံစသည်ဖြင့်တကယ်တရားနဲ့ဆိုအဲဒီလိုလည်းပဲတကူတွေပြတယ်တဲ့သိကျင်ညိုစရာကောင်းမှာပေါ့ဘုရားဆင်စေကပြအဲပါလေ မြင်ရတဲ့ပုံကိုယ်တွေကကြီးညိုလုံးမဆုံးဘူးပေါ့တခါတည်းဗျာအဲဒီလိုတကိုယ်တွေပြပြီးတဲ့ခါကျတော့ညစွာဗျာတာဝရင်သာကြွသွားတာကိုတာဝရင်သာရောက်ဟုတ်လားရှင်ကတော်တော်ကုံသွားရောက်ပြီးတော့မြန်ပြီးမှဖြစ်တော့တာဝရင်သာရောက်တာဝရင်သာရောက်တဲ့ခါကျတော့ဗန္ဓုကဗလာကြောက်ကြကြီးဆိုတာရှိတယ်အရာကယူနာ60ရှိတယ်တဲ့အနန္ကယူနာ90ရှိတယ်ဗကြမ်းနဲ့ကစဉ်းစားဟောမြတ်စွာဘုရားဒီဗန္ဓုကလာကြောက်ကြဘောတော့ထိုင်တော့မှာပဲ မြတ်စွာဘုရားထိုင်နေမြတ်စွာဘုရားကိုယ်လေးကသေးသေးလေးပဲဒီနေရာတွေအများကြီးကွက်လိုက်ပြီးကျင့်နေတယ်ဒီပြင်ဒီပြင်ပုဂ္ဂိုလ်တွေလည်းတက်ထိုင်တော့မဖြစ်ဘူးနေရာတွေတော့ပိုးနေမှာပဲလို့စဉ်းစားဘုရားကဒီမှာဒုက္ခသင်္ကန်းကြီးဗန္ဓသင်္ကန်းကြီးအဲ့ဒီပုံမှာဖြတ်ပြီးတော့ခင်းတကိုးနဲ့ဆိုတော့သူကယူနာ60ယူနာ60 50ရှိတယ်ကြောက်ဖြာကြီးနဲ့သင်္ကန်းနဲ့ဟာသင်္ကန်းကဘေးကိုပုံမဲ့ကြနေတယ်ဆိုတော့ဟွန်းကျေကြီးပါလားဘုရားသင်္ကန်းခင်းတော့ကျေဒါပေမဲ့ဘုရားထိုင်တဲ့နေရာတော့ နည်းနည်းနေမှာပါပဲဆိုပြီးအောင်းမေ့ဘုရားကထိုင်လိုက်တော့လိုက်သူကနေသာယုံရှိနည်းနည်းတောင်မှကျင့်နေတယ်လို့ဖြစ်နေဆိုတော့ဘုရားထိုင်တာသူကတကိုးနဲ့အာဟုသူကတကိုးဆိုတာလုံးလို့ရတယ်အဲ့ဒီမှာနတ်တွေလာပြီးတော့တရားနာကြတာကိုမြတ်စွာဘုရားကြီးမဲတော်မဲတော်မာယာကဖြစ်နေတဲ့မတုပိဒါနာပြင်မှာဖြစ်နေသံတုပိဒါနာပါလည်းရပဲကလာတယ်တဲ့ဒီပြင်နတ်တွေလည်းလာပြီးတော့တရားနာကြပြမာတွေလည်းလာပြီးတော့နာကြတယ်ဒီမှာအတူတူခေါ်ရမယ်အချင်းကုန်သွားတယ် မြတ်စွာဘုရားကအဘိဓမ္မာဒေသနာဟောတယ်ကုသလာဓမ္မအကုသလာဓမ္မအပြာကတာဓမ္မမာတိကခေါ်တယ်ခေါင်းစဉ်လေးပေါ့ကိုစာအုပ်များမာတိကလို့ပဲခေါင်းစဉ်ဒီကုသလာဓမ္မတွေကိုအသေးစိတ်ဝေဖန်မယ်အဲနောက်ကိုဒီကုသလာဓမ္မတွေခန္ဓာနဲ့အာယတနာနဲ့ဓာတ်နဲ့ဒါတွေလည်းဝေဖန်မယ်နောက်ကိုဟိုဖြစ်ပုံပြက်ပုံနဲ့လည်းဝေဖန်မယ်နောက်ကိုပဋ္ဌာန်းပစ္စည်းနဲ့လည်း24ပစ္စည်းနဲ့လည်းဝေဖန်မယ်ဒါခေါင်းစဉ်လေးစဉ်းတာကုသလာဓမ္မအကုသလာဓမ္မအပြာကတာဓမ္မ ကုသလာအနဝိဇ္ဇဒုက္ခဥပါလက္ခဏာပြည့်မရှိခြင်းကောင်းသောအကျိုးပေးခြင်းသဘောလက္ခဏာရှိကုန်သောဓမ္မသဘောတရားတို့သည်ဓမ္မတတ္တဝါလည်းမဟုတ်အသက်ရှင်တဲ့ကောင်းလည်းမဟုတ်သောသဘောတရားများတို့သည်သံဝေဇံကြီးရှိကြကုန်၏ဒီကစားဟောတာလောကမှာလောကမှာတတ္တဝါတွေနေကတော့လူရယ်နတ်ရယ်မြမရယ်ယောက်ျားမိန်းမစသဖြင့်အကောင်းထဲတွေသက်ရှင်နေတဲ့အကောင်းတွေလို့ဒီလိုထင်ကြတယ် လူလိမ္မာတွေလူမိုက်တွေစသည်ဖြင့်သူတို့ထင်ကြတယ်အမှန်အားဖြင့်တော့ဒါတွေကလောကဝဟာရကခွာတာတဲ့ပရမတ္ထအားဖြင့်တော့ဒါတွေမဟုတ်ဘူးတဲ့အမှန်စင်စစ်ဟုတ်တာကဘာတုံးဆိုတော့အဲကုသလဓမ္မအကုသလဓမ္မဗျာကတဓမ္မတွေပဲကုသိုလ်တရားအကုသိုလ်တရားဗျာကတတရားတွေဒါနသီလအစရှိသောကောင်းသောမှုတွေပြုနေတဲ့အခါမှာကုသလဓမ္မတွေဖြစ်နေတာပဲခုလိုတရားနာတရားဟောနေတဲ့အခါတွေကုသလဓမ္မတွေဖြစ်တယ် အဲဒီကုသလဓမ္မတွေကဘယ်လိုသဘောရှိသလဲဆိုကုသလအနဝိဇ္ဇဒုက္ခဥပါလက္ခဏာပြည့်မရှိခြင်းကောင်းသောအကျိုးကိုပေးခြင်းလက္ခဏာရှိကုန်သောဓမ္မတတ္တဝလည်းမဟုတ်အသက်ရှင်နေတဲ့ဇီဝကောင်းလည်းမဟုတ်သောသဘောတရားတို့သည်သံဝိဇ္ဇနှင့်ရှိကြကုန်၏အာကုသလသာဝိဇ္ဇဒုက္ခဥပါလက္ခဏာအပြည့်ရှိခြင်းမကောင်းသောအကျိုးကိုပေးခြင်းလက္ခဏာရှိကုန်သောဓမ္မသဘောတရားတို့သံဝိဇ္ဇနှင့်ရှိကုန်၏အပြာရတာကောင်းသောအကျိုးကိုပေးတတ်သည်ဟု၍၎င်းမကောင်းသောအကျိုးကိုပေးတတ်သည်ဟု၍၎င်းမဆိုအမဆိုတတ်သော သဘောတရားတော့မစွာမဆိုလိုက်ကုန်တော့ဓမ္မတတ္တဝါလည်းမဟုတ်အသက်ကောင်းလည်းမဟုတ်အဲအတ္တကောင်းလည်းမဟုတ်သောသဘောတရားတို့သည်သံဝေဇန်ဒီရှိကောင်း၏ဟာကုသလတိတ်ကတရားစဟောတယ်နောက်သိတင်တဲ့တိတ်တွေအဲသုံးဘုတ်သုံးဘုတ်တရားအားလုံး20နဲ့ခုရှိတယ်နှစ်ပုတ်နှစ်ပုတ်တွဲရကတရားရှိတယ်သူကဒါကောင်းစဉ်ဟောတာအဲဒီကောင်းစဉ်ပြီးတော့မှအသေးစိတ်အကျယ်တွေအများကြီးပါပဲအဲဒီကဗိဓမာတရားတွေဟောတယ်အဲဒီဗိဓမာတရားတွေဘယ်လောက်ဟောရတော့ဆိုဝါဆိုလာပြည့်ကနေပြီးတော့ ဟောလိုက်တာခုသတင်းညွှန်လာပြည့်တိုင်အောင်ဟောရတာဒီတရားအခြေကြီးဒီနေ့ပဲဟိုဓမ္မတရားပါသောရဏတဲ့ဒီတရားပြီးရမှာတရားဗျာအနတ်ဒီဘာလို့တက်ဟောရအောင်လူကြီးဘာလို့မဟောရဲဒီလိုမေးတယ်မေးတဲ့ဥစ္စာပါပဲမေးတဲ့ဥစ္စာပြီးတော့ဘုန်းကြီးကလွယ်လွယ်ပဲဖြေပါတယ်နော်ဒီတရားကလူတနာကြီးနာနာကြီးဟောလို့ပြီးတဲ့တရားမဟုတ်ဘူးလို့သူက3လဟောရတယ်3လဟောနေလူတွေပဲနားနိုင်လိမ့်မှာတော့ဥစ္စာ လူတွေနားနိုင်ပါမလားခုတကားတွေသုံးလပဲပြောနေတော့သူနှစ်နာရီလောက်တော့တော်တော်ညောင်းကုန်သုံးလမနားနိုင်ဘူးကောသာပြီးတော့လည်းခုဘုန်းကြီးဟောတာကလူတွေနားလည်အောင်လို့ဟောတဲ့ဝတ္ထုကြောင့်တို့ပါတော့ဒီလိုပါသေးတာကိုမှတ်သားပွဲလေးပါလေလွယ်လွယ်ကူပါတယ်ဟုတ်တာတရားကြီးတယ်တရားကြီးတယ်ဟောနာနာနိုင်မှုကတော်တော်မလွယ်ပါဘူးအဲနတ်တွေမို့တာနတ်တွေကတော့သူနတ်တွေကနတ်တဲ့နဲ့တွေ့ကြည့်လို့ရှိရင်ဒါရိန်သားနဲ့တွေ့ရမှာဒါရိန်သားဟောတာလူပြေကအနှစ်ပေါင်း100နဲ့ဒါရိန်သားပြေကတည့်ရနဲ့ညီမျှတယ်တဲ့ တော့လူပြေကရဲ့နဲ့နတ်ပြေကအဲလူပြေကနှစ်တင်နဲ့နတ်ပြေကရဲ့ကွာလာပါလားလို့ဆိုတာဒီလိုလဲအောင်းမေ့ကြတယ်အခုဟိုတဲ့ကသိပ္ပံပညာတွေနဲ့ဟိုဒုံးညာနေပါတယ်လွတ်ပြီးလာကိုဟိုကြောက်အောင်လဲသူတို့လွတ်ပြီးတော့စုံစမ်းတယ်သိပြင်လည်းပဲအတိုင်းအတာတွေနဲ့စုံစမ်းတယ်အဲဒီကသူတို့ပြောတာပဲသူတို့ပြောလို့ရမှာပဲလားလာညမှာသူကနေ့က14ရက်ညက14ရက်ရှိတယ်ဆိုပါတော့လို့လားလာ အလုံး28ရက်မှာလူပြေက28ရက်မှာသူတို့မှာနေ့တစ်ပတ်လည်းပဲတရက်ဆိုပါဘောဗျာသူတို့ဆိုတယ်အဲလူပြေနဲ့ကြွားနေပါဟောမှာနေ့နေ့က14ရက်ညက14ရက်အလုံး24အန်28ရက်အဲ့တော့လူပြေနဲ့လနဲ့28ရက်ကြွားနေတယ်ဆိုရင်နာပြေတွေကလည်းဒီလိုကြွားသွားမှာပါပဲလို့ကြွားရမှာပဲအဲ့တော့ နှစ်ပေါင်းလူပြေကနှစ်ပေါင်း100နဲ့နားပြေကတရက်နဲ့ညီမျှတယ်တရက်ဆိုတာဘယ်လောက်ရှိတော့လဲဒီကလူပြေကအတွက်နဲ့24နာရီပဲထားပြီးတွေ့ရမှာပေါ့သူက24နာရီနဲ့24နာရီနဲ့ဟုတ်လားအဲနားပြေကနားပြေက24နာရီနဲ့လူပြေကနှစ်ပေါင်း100နဲ့တွေ့လိုက်ရင်ဘုန်းကြီးကလွယ်တကူပဲအားလုံးလွယ်လွယ်ကူတွေ့ရအောင်လို့25ထားပြီးတွေ့လိုက်မှနေရကြမယ်အဲဒါ25ဆိုတော့အနှစ်ပေါင်း100ကို တရားကို25ဆိုတော့တဏှာကြီးကဒါတိတိကျကျမဟုတ်ဒါလွယ်တူတယ်တရားတွေ့ရင်ကနားနဲ့လွယ်ပါတယ်ဒါအခုကပါးစပ်နဲ့တွေ့တဲ့ဥစ္စာ25ဆိုတော့၄ပုံ25 25လေးလီဆိုတော့တရားဖြစ်တာကိုဟုတ်လား25လေးလီဆိုတော့တရားဖြစ်တယ်တရားဖြစ်တော့တဏှာကြီးမှာ၄နှစ်ကြာတာပေါ့သူကဟုတ်လားနတ်ပြည်ကတဏှာကြီးကလူကြီးက၄နှစ်ကြာဒါဒါအကျမ်းတွေ့တာကသေးသေးတွေ့လို့အဲ့ဒီလိုလျှောက်ပြီးတွေ့လို့ရှိရင်၄မိနစ်ကျော်ကျော်လောက်ပဲရှိပါတယ် အဲ့ဒါနတ်ပြည်ကနာရီနဲ့ဒီလို24နာရီထားပြီးတော့ရင်4မိနစ်ကျော်လောက်ပဲရတယ်ဘုန်းကြီးပြောတာအဲ့ဒါသေချာလည်းတွေ့ကြည့်ကြပါခဏသူ့အတွက်လွယ်လွယ်လွယ်ပါပဲအချိန်တွေ့တယ်ဘာမှမကြဘူး3လကလည်း3လကဒီဥစားမိနစ်ပိုင်းပဲရှိတယ်4မိနစ်5မိနစ်လောက်ပဲရှိတယ်5မိနစ်တော့မပြည့်ဘူးလို့ဒီလိုအောင်းမိတာပါပဲအဲ့ဒါကြာတွေ့အရင်ကတော့ကြာတွေ့ဘူးဘုန်းကြီးအခုတော့မတွေ့ခဲ့ဘူးခုနကလာကနီးမှာတွေ့လိုက်တော့ဂျုံနဲ့ဆိုတာမှန်ညီမမှန်မယ်လားငါ4မိနစ်ကျော်ကျော်ရှိတယ်လို့လိုပဲရအဲ့ဒါ3လ အခု၄မိနစ်လောက်တရားလေးဟောရင်ခဏလေးနေမှာပေါ့လူတွေအခုရေဒီယိုကနေပြီး15မိနစ်တရားဟောရင်လူတွေကပြောကြတရားနာတယ်လူတွေကရှင်ပြတရားတိုးကြီးတာလူပြောတာကိုဆို15မိနစ်ဆိုတော့ရေဒီယိုအနေနဲ့ကတော့သူ့မှာသိချင်းဟာတွေအလုပ်တွေရှိတယ်တဲ့ဟောလို့မဖြစ်ဘူးသူကတလောက်ပဲရတာအဲ့ဒါ15မိနစ်လောက်တော့တိုးတယ်လို့ပြောတာကိုဒါတော့နာကျင်အနေနဲ့ဒီ၄မိနစ်9မိနစ်လောက်ကလေးဟာလူပြေကတော့ဝါရင်း3လဆိုတော့အနာကြတဲ့တရားကြီးပဲနာရှိတဲ့တရားကြီးမနာနိုင်ဘူးလို့ဖြစ်ရမှာနာကျင်အနေနဲ့ဒီ5မိနစ်လောက်ကတော့ ခဏလေးနေမှာပေါ့တောင်းလေးနေမှာပြီးတော့ဒါမှမဟုတ်မြတ်စွာဘုရားငါ့ပြည်ဟောပြီးတော့လူပြည်ဆိုတော့လေဒီလောက်နည်းနည်းတဲ့တရားတွေကိုဟောဖို့ရသိပြီသင်ပြနတ်ပြည်နဲ့ဗြဟ္မာတွေကလည်းပါတယ်ဒါကြောင့်အဲ့ဒီမှာသွားပြီးတော့ဟောတယ်အဲ့ဒါဟောတဲ့သုံးလပါလုံးဟောတယ်တဲ့ဒါပေမဲ့လို့မြတ်စွာဘုရားကတော့လူပြည်လောကကလူသားဆိုတော့သူ့ချိန်နဲ့သူဆွမ်းလို့ပါတော့ခုံးမရရကြောင်အဲမနေ့ပိုင်းဆိုလို့ရှိရင်နတ်ပြည်ကနေပြီးပြန်ကြွလာအာယုန်တက်ပြီးပြန်ကြွလူပြည်ကိုပြန်ကြွလာဟိုမှာ တရားအဆက်မပြအောင်လို့နေမိတာဘုရားဖန်ဆင်းထားခဲ့ရတယ်တဲ့ကိုယ်စလဲအဲနေမိတာဘုရားကဖန်ဆင်းပြီးတော့ထားခဲ့တယ်ဒီကနေဒီဒီတည်းဟောဖို့ရတာတဲ့စိတ်နဲ့ညှုပ်ပြီးတော့ဖန်ဆင်းလိုက်တော့အဲ့ဒီနေမိတာဘုရားကဆက်ပြီးတော့ဟောတယ်တကောတကောကြီးတဲ့နတ်ပြမာတွေတချို့လောက်ပဲသိတယ်များအချင်းမသိကြဘူးဆိုရင်ဘုရားဘုရားအစင်မှာဘုရားတူမှမသိဘူးဒီလိုဘုရားတခုတည်းအမြဲဟောနေအောင်မယ်ဒီဘုရားကြွသွားတာလည်းမသိဘူးပြန်လာတာလည်းမသိဘူးတဲ့သူကအဲ့ဒါဆက်ပြီးတော့ဟောတယ်အဲလူပြေကြွလာတဲ့အခါမှာဟိမွန်တာ အနဝရအိုင်အနီးမှာဇာထဲမှာဆိုတော့သံတကူတော်တို့ဘာလို့ဆိုတာပေါ့လေဒါသင်သင်လျော်တဲ့နေရာတနေရာပြရမှာအဲ့ဒါမြတ်စွာဘုရားသတင်းသုံးတဲ့ကရှင်သာရိပုတ္တရာသွားပြီးတော့ဝေကျိုးငယ်ပြုတော့ရှင်သာရိပုတ္တရာကမြတ်စွာဘုရားကတဆင့်ဟောကြားတယ်တဲ့အတူချုပ်ငါဘုရားကနေ့ကုသလာဓမ္မကနေပြီးတော့ဘယ်ထီအောင်ဘယ်ပိုင်းထီအောင်ဟောခဲ့တယ်ဆိုတော့ရှင်သာရိပုတ္တရာတော့တူတူပြောတယ်ပြီးတော့ဒါကိုသာဒီဒီလိုဒီလိုသွားရမှာပဲဆိုပြီးအဲ့ဒါနေ့စဉ်နေ့စဉ် ရှင်သာရိပုတ္တရာလာစိကတဲ့နေ့စဉ်နေ့စဉ်မြတ်စွာဘုရားဟောခဲ့တဲ့တရားတွေကိုအတူတူအတူတူရှင်သာရိပုတ္တရာဟောတာအကျဉ်းဆုံးပြီးတော့မှဟောတယ်အကျယ်ဆုံးပြီးတော့မှကဒီတာဝိနာမှာဟောတယ်အကျဉ်းဆုံးပြီးတော့မှရှင်သာရိပုတ္တရာဟောတယ်ရှင်သာရိပုတ္တရာတစ်ဆင့်သူ့တပည့်900အဲဒီမြတ်စွာဘုရားတကောပြာကြီးဟာပြာတုံးကကြီးညိုတာနဲ့သာသနာပေါင်းဝင်လာတဲ့အဲပုဂ္ဂိုလ်900ရဟန်း900ပေါ့ရဟန်းတက်ကလေးတွေပါပဲအဲဒီပုဂ္ဂိုလ်900ကိုရှင်သာရိပုတ္တရာကဒီပြီးတယ်မှာကို ကုသလဓမ္မအကုသလဓမ္မဗျာကရဓမ္မဒုက္ခဝေဒနာသံယုတ်တာဓမ္မဒုက္ခဝေဒနာသံယုတ်တာဓမ္မအတုကမဒုက္ခဝေဒနာသံယုတ်တာဓမ္မစသည်ဖြင့်မာတိကာစာပြီးတော့အခုခုအခုဒီစာစာဥတွေမှာရှိတဲ့တရားစဉ်တွေကသာရှင်သာရိပုတ္တရာဟောထားတဲ့အစဉ်တွေဟောမြတ်စွာဘုရားဟောတဲ့အစဉ်တွေဆိုရင်တော့တော့မကသေးဘူးလို့ဟောမှာကျယ်သေးတယ်အဲဒီတရားတွေဟောတယ်တဲ့အဲဒီ900တော့ယဟန်တွေကလည်းတာမန်ပုဂ္ဂိုလ်တွေမဟုတ်ဘူးတဲ့သူတို့ကာသဝမြတ်စွာဘုရားလက်ထက်တုန်းက အဲဂူကြီးတစ်ခုထဲမှာလင်းတော်တွေဖြစ်နေကြတယ်တဲ့လင်းတော်တွေအဲ့ဒီမှာယဟနာပါကပြီးဓမ္မတွေရုပ်ဖတ်သေးတယ်တော့အဲ့ဒီပြီးဓမ္မတရားသာနေသူတို့ကြီးညိုခဲ့ဘူးတဲ့တဲ့တရားတော့နားမလည်ပါဘူးတဲ့ကုသလာဓမ္မကုသိုလ်တရားအကုသလာဓမ္မအကုသိုလ်တရားဆိုရင်ဘာမှသိတာမဟုတ်ဘူးအဲနားလည်လိမ့်ပါတော့လင်းတို့မပြောနဲ့လူတောင်မှတကယ်တည်းမှပဲဒီပါဠိကသင်ထားမှနားလည်တာမသင်နားလည်တာမဟုတ်ဘူးလူစကားတစ်ခုကိုဗမာစကားကိုဗမာသာနားလည်တဲ့ပြင်းပုဂ္ဂိုလ်တွေကသင်မထနားမလဲဘူးဟိုကအင်္ဂလိပ်စကားတို့ ကလားစကားတော့သူတို့ဟာသူတို့ကနားလဲတာဒီပုဂ္ဂိုလ်တွေကသင်ထားမှမသင်နားလဲတာမဟုတ်ဘူးဒါတော့မြတ်စွာဘုရားတရားတွေဒီပါဠိတွေဘယ်နားလဲဒီမှာလင်းတို့ကဘယ်နားမလဲနိုင်ပါဘူးသူကနားမလဲပဲမဲ့လို့သူတို့ဒါတရားတွေပဲဆိုပြီးတော့အာယုပြုကြီးညိုခဲ့ဘူးတဲ့အဲ့ဒီကြီးညိုခဲ့ဘူးတဲ့ဥပနိဒယတဲ့ဒါအကြောင်းပဲတဲ့မေဖို့ရာချင်းအကြောင်းဖြစ်တယ်တဲ့တော်တော်အားကိုးကြကောင်းတယ်ကုသိုလ်များအဲ့ဒါကြောင့်မို့သူတို့မြတ်စွာဘုရားသာသနာတော်ကြီးညိုပြီးတော့ရဟန်းပြုနိုင်ကြတာတဲ့ရဟန်းပြုပြီးတော့လည်းပြီးတော့မှသင်တော့သူတို့ပဲပူနားလဲပဲနားလဲလွယ်တယ်ဆိုတော့ သင်ပုဂ္ဂိုလ်သင်ရင်ဒီလောက်နားမလဲလို့ဟိုတုန်းကတရားတော်တွေကြားဘူးလို့ဆိုတာကိုပြီးတော့အခုဒီမှာတရားတွေခဏခဏနားနေတဲ့ပုဂ္ဂိုလ်တွေအခုတရားသူတွေမရတော့နောက်ဘုရားသာသနာရောက်ရင်ဒီပုဂ္ဂိုလ်တွေဟာနာပုဂ္ဂိုလ်တွေဖြစ်မှာပဲလို့နာထူးတဲ့ပုဂ္ဂိုလ်တွေဖြစ်မှာအဲ့ဒါဝရင်သုံးလပါလို့မြတ်စွာဘုရားလည်းနေ့စဉ်နေ့တိုင်းလူပြည်လောကကြွလာပြီးတော့ဥတ္တရကုရုရလို့ဆိုတာပဲဒီမှာမြတ်စွာဘုရားဆုံးခံပြီးဖုံးပေးညနေကြကြလို့ရှိရင်ဒါဝိန္ဒနာပြည်ပြန်တက်သွား မနေ့ပိုင်းဆိုလို့ရှိရင်ဆင်းလာဟိုမှာနေမိတာတရားကတရားဟောအဲစိတ္တာရိပုတ္တရာကိုတဆင့်အချင်းချင်းဟောစိတ္တာရိပုတ္တရာသူတပည့်တွေဟောနေဝါရင်သုံးလပါလို့ဟောတာဝါဆိုလားပြည့်ကြတော့တရားကုန်းရောဒါရဏလားပြည့်ဟောတဲ့တရားအကျယ်လဲကုန်းရောစိတ္တာရိပုတ္တရာဟောတဲ့အချင်းမမကျင်းမကျယ်ပေါ်တယ်လဲလားတရားလဲကုန်းရောဝရဟန်း900တွေဟာလည်းပဲရဟန်း900တွေဟာလည်းပဲသူတို့ အဘိဓမ္မာပိဋကကိုသူတို့စပြီးတော့ဆောင်းတာအဘိဓမ္မာအာဘိဓမိကပုဂ္ဂိုလ်တွေပေါ့လေအဘိဓမ္မာသာပုဂ္ဂိုလ်တွေပထမဆုံးဖြစ်တာမြတ်စွာဘုရားအာရိအာဘိဓမိကမှာပထမဆုံးဆိုရမှာပေါ့အဲလူပြည်လောကမှာဆိုရင်ဒုတိယကသန္တာရိပုတ္တရာကအဘိဓမိကဒုတိယတတိယကတော့အဲ့ဒီရဟန်း900ကတတိယလင်းတို့ကဖြစ်လာတယ်ရဟန်း900ဒါကြောင့်ဘုန်းကြီးကအင်ဒိုနီးရှားသွားတော့ဟိုမှာလင်းတို့တွေနေဘူးဟိုမှာဂူကြီးလင်းတို့ဂူကြီးဆိုတယ်ဟာကြောက်စရာကောင်းတယ်ရွံစရာလည်းကောင်းတယ်လင်းတို့တွေနေဘူးကောင်းနေထောင်မုန်း ထောင်ပုံတောင်းပုံဘယ်လောက်ရှိမှမသိပါဘူးလဲတာရမဟုတ်ဘူးကျွန်တော်ကြည့်လို့ပဲအဲ့ဒီဟာကြီးပြတော့ဟောရှင်းတော့သာသနာ့ညဆရာလက်ထက်တုန်းကရဟန်း900တွေကိုကြီးတဲ့နေကြဒီလိုဟာတွေနဲ့တူတယ်ဒီကောင်းနေလည်းပဲอืมကုသိုလ်ကောင်းမှုရှိရင်တော့နောက်တစ်နေ့ကျရင်ဒီလိုကောင်းတဲ့ပုဂ္ဂိုလ်တွေရှင်းလာလို့ဆိုဘယ်တင်ကဒီဘုကအရိယဝန္တာဆိုတဲ့မထေရကြီးဘုန်းကြီးများတဲ့ကြီးပါတယ်อืมသာသနာ့ညဆရာလက်ထက်ကနင်းတို့တွေကို ကုသိုလ်ဥပါနေတရားဖြစ်အောင်ဥပါဥပါနေတရားဖြစ်တယ်လို့ပဲသူတို့လည်းကုသိုလ်ဥပါနေတရားဖြစ်အောင်ဆိုပြီးတော့သူကအပြီးတော့မှတရားပေါ့ရည်တာကိုရွတ်လိုက်တယ်ဆရာကြီးကအဲ့ဆရာကောင်းတယ်လို့သူကပြီးတော့မှတရားတွေရွတ်တယ်နင်းတို့ဒီကတော့သီလပသီလပဲပြောတာသိဖို့တော့မပေါ်ပါဘူးခွင့်ကြည့်ရတာတော့အဲ့ဒီဒိဋ္ဌသာ900တွေပြီးတော့မှဆောင်ဖြစ်ကြမြတ်စွာဘုရားဝါသောအဲတရင်ညလာပြေကဏီ9ရက်လောက်ကြာတော့လူပြေလောကကမြတ်စွာဘုရားပဲကြွမယ်ဆိုတာ ရှင်မမောဂလံပါပြီးကလာစုံစမ်းတယ်စုံစမ်းတော့ရှင်မမောဂလံမြတ်စွာဘုရားကပါဠိဗုဒ္ဓရာဘယ်မှာရှိသလဲလို့သာရိပုတ္တရာအရှင်သာရိပုတ္တရာဟာကိုသင်္ကသမြို့မှာရှိပါတယ်ဗျာဆိုအဲသင်္ကသမြို့မှာငါပြဆင်းမယ်အဲဒီနေကြတော့ရှင်ဘာဝတိကခုမြင်နေတဲ့ပုံကိုယ်တွေကအဲဒီလာကြပြီတော့လာတဲ့ခါလည်းပဲခကြီးကသူကယူနာ30ရှိတယ်ဆိုပါတယ်ဒါပေမဲ့လို့ခကြီးစိတ်တွေပါတယ်ဆောင်းကြမလို့ပါဘူးတဲ့အဲမျိုးရဲရွာတွေက အိမ်မြို့မြို့ရွာဦးကျောင်းကျောင်းကိုစားတော့ပြီးတော့တရားနာသွားသလိုပဲဒီလိုပဲသဘောထားပြီးတော့စားတော့ပြီးမှပဲအဲလာကြရုံပါပဲတကူနဲ့ဟိုမှာဒီအဝေးအဝေးကိုအနီးပြောင်းလို့ဖန်ဆင်းထားတာအဲတော့အဲဒီမှာဘာရင်သုံးလပါလို့တစ်ဆက်နေယူဇနာရှိတဲ့လူတွေဟာနေကြတာဒီမှာစာရေးတောက်ရေးတွေလည်းပဲသုလနာတပင်တစ်ထေးကြီးကနာတပင်တစ်ထေးရဲ့ညီဆိုသုလနာတပင်တစ်ထေးကရှိတယ်သူကနေပြီးစာရေးတောက်ရေးတွေအကုန်လုံးပြည့်စုံအောင်ဆောင်ရွက်ပေးတယ်တဲ့အဲဒီကနေပြီးတော့သူတို့ တရင်ညိုလာပြည့်နေကြတော့စားတော့ပြီးမှဟိုမှာတရားနာသွားတယ်လို့ပဲအေးသက်သာနဲ့သွားတော့ဟိုမှာမြတ်စွာဘုရားအဲကြွလာတာဖူးရတာကိုကောင်းငင်ကနေပြီးတော့တရားမင်းကလေကားကြီးဖန်ဆင်းလိုက်တယ်လေကားမဖန်ဆင်းမဲတဲ့တိုင်းဆင်းလဲပြီးတာပါပဲဒါကြီးညိုရအောင်လို့နဲ့တူပါတယ်ဒါပေမဲ့နတ်ပြည်ကနေပြီးတခြားလုံးလေကားအထစ်တွေအထစ်တွေဆင်းလာရမယ်ဆိုရင်တော့ဒီလိုဆိုရင်တော့ညောင်းနေမယ်တဲ့ဥစ္စာကတော့ဒီလိုတော့မဟုတ်ပြီဘူးလေတဲ့ဘုန်းကြီးကစဉ်းစားကြည့် ဒါပရင်သားကနေပြီးတော့လူပြေရောက်ဆင်းရမယ်တော်တော်နဲ့ရောက်မှာမဟုတ်ဘူးလို့ဒီအစ်စ်အစ်စ်နေသလောက်များနေဒါတော့ကြီးညိုယုံတော့လူတွေမြင်လောက်တဲ့နေရာနေပြီးသလောက်နေပါလိမ့်မယ်သူကနေအလံပေါင်း50-60လောက်ရှိမလား80လောက်100လောက်ရှိမလားမသိပါဘူးတဲ့တော့များစရာပြီတဲ့များလို့ရှိရင်တော်တော်ညောင်းတယ်အခုမျိုးတွေကတိုက်ကြီးတွေတောင်မှ၄လောက်ဆိုတော်တော်ညောင်းတာပဲသူစားနင်းရတယ်ဟိုငငယ်တုန်းကခွန်ကြီးကဟိုတင်းမှာကျက်ဘူးတယ်မန္တလေးကတောင်းတာမန္တလေးတောင်မှာအဆင့်တွေကများတာကို အတက်လည်းပဲညောင်းတာပဲအဆင်းလည်းညောင်းတာပဲတခါပဲတက်ဘူးတယ်နောက်တော့ဘုညာနဲ့စတဲ့ဆွေဆွေညာတီတွေကနေဒီဖျားဘူးလာကြဖျားဘူးလာတော့မတော်မကင်းတာလိုက်ပို့ရတာပေါ့ဒီမလေးတောင်လိုက်ပို့တော့ဘုညာအဲဒီဒီကအောက်ဆုံးအောက်ဆုံးကနေပြီးတော့ဒီကဟိုတောင်ချီရင်ကနေပြီးတော့ဟောဒီကနေပြီးတော့ဒီလိုဒီလိုတက်သွားပြီးတော့ပဲပဲဆင်းခဲ့ကြတော့ဒီကတော့မလိုက်တော့ဘူးအမှန်ညောင်းတယ်လို့ဒီပေါ်မှာတကွရောက်တယ်စဒီလိုပို့ရတယ်ဒါပြီးတော့ဖျားအခုဆင်းတာလည်းပဲဒါရင်တနာပြေကတဲ့လူပြေရအောင်လှေကားတွေနဲ့ဆိုရင်တော့အကုန်လုံးဒီကတက်တယ်ဆိုရင်တော့ ဟိုဒုံးမြန်နေတောင်မှအမနာသွားမှရောက်တာပဲရောက်မှမဟုတ်ဘူးဒီနည်းနဲ့တောင်မရောက်ဘူးသူကတိုးတိုးနေပါလိမ့်မယ်တိုးတိုးပဲအခုကြီးညိုပဲဖြစ်ရုံလူရဲ့မျက်စိတစ်ဆုံးလောက်မြင်သာလောက်တဲ့နေရာကနေပြီးတော့ဒီလိုနေမှာပါပဲဒီကအဖြစ်ပေါင်းငင်း60တရားတဲ့များမယ်မဟုတ်ပါဘူးနဲ့တူပါတယ်အဲ့ဒါလောက်နေပါလိမ့်မယ်အဲ့ဒါရွှေရွှေရွှေဆောင်းနှန်းနဲ့ရွှေဆောင်းနှန်းဆိုတာရွှေရွှေလေးကားပါပဲဗရဏျာဆောင်းနှန်းနဲ့အလဲကဗရဏျာဆောင်းနှန်းအဲလဲဝဲဘက်ကငွေဆောင်းနှန်းနဲ့ငွေအဲ့ဒီဟာ လက်ရဘက်ကကြာမင်းနဲ့တကွာနတ်တွေအချွေရံနေဆင်းတယ်လက်ဝဲဘက်ကမြမာတွေအချွေရံနေဆင်းတယ်အလဲကတော့မြတ်စွာဘုရားဗရမယသောင်းတန်းကနေဆင်းလာတာအခုလည်းအာယုံပြုပြီးဒီမျိုးနိုင်တာပဲရွှေသောင်းတန်းငွေသောင်းတန်းအဲဗရမယသောင်းတန်းနဲ့ဆင်းလာတာပဲမော်မြိုင်တုန်းကဒေဝမာကြီးတယောက်ကရှိတယ်ဘုံညာဒီစီလေးပါဒုတာနေတယ်မနာယဉ်ကြီးတဲ့ကဘာကြီးပါသူကသရာတရားတဲကောင်းတယ် သူကဘုရားတွေဘာတွေဖွင့်တဲ့အခါကျရင်သူကသူကလို့ပဲမြတ်စွာဘုရားဘုရားကြီးရောကောင်းတော်ဘောကြွတော်မူပါဘုရားသခင်သုံးတော်မူပါဘုရားရွှေဆောင်းတန်းဝေဆောင်းတန်းဗရမယဆောင်းတန်းဖန်ဆင်း၍ထိုရွှေဆောင်းတန်းဝေဆောင်းတန်းဗရမယဆောင်းတန်းတော်မှတဆင်ဘုရားကြီးတော်ဤကောင်းဘောသောကြွရောက်သခင်သုံးတော်မူပါဘုရားသူကလည်းလျှောက်တာဒါတော့သူ့မောင်သူ့မောင်တခါကြီးကပြောတယ် အဲသူမှတကနာမည်တော့ထုတ်ပြီးပြောပါဘူးခင်ဗျอืมနင့်ဥစ္စာနေရာမကြတာပဲနင့်ခေါင်းပေါ်ကြွပေါ်ရခရတော်တော်တောင်းလေးတာရွှေစောင်းတန်းကိုစောက်တာတွေဖန်ဆင်းရအောင်ဆိုတော့နင့်ဥစ္စာတရားကြတာတကယ်တော့ငါလိုဖျားဆိုရင်ဖဲကြွတာဘုလို့နင့်ဥစ္စာရွှေစောင်းတန်းကိုစောက်တာတွေဖန်ဆင်းရအောင်ဆိုတော့သူမောင်ကပြောတယ်သူစားအဲဒီလိုပဲလူတွေစားကိုယ်တရာကြတဲ့ကိုကိုသူစားကိုယ်တရာကြတဲ့ကိုပြစ်တာမရှိပါဘူးအခုဒကာမကြီးတွေလည်းအဲဒီလိုပြင်ရင်ပြင်နိုင်ပါပြစ်တာမရှိပါဘူး မြတ်စွာဘုရားကြွရင်ကြွမကြွရင်နေပေါ့တူတာကိုကကြီးညိုတာဟုတ်သလားပြတဲ့သူသောင်းနဲ့ငွေသောင်းနဲ့ဗတိယသောင်းနဲ့ကြွတော်မှာဗျာအဲမြတ်စွာဘုရားကြွလာတာအမနာကြီးညိုစရာကောင်းပါပါဘုရားကနတ်ဒူရိယာလေးလည်းကြီးလို့လေအဲနတ်တွေရွှေထီးတွေငွေထီးတွေရတနာထီးတွေနဲ့ပေါ့လေမိုးကာလို့တခါလဲအမနာတစ်ခါတနာကြီးကြွလာတာကိုအဲ့ဒါအကြောင်းပြုပြီးတော့ခု လူတွေကဒီနေ့ဒီရက်မှာဆိုရင်မိထုံပူဇော်ကြတယ်အဲ့ဒီမိထုံပူဇော်တဲ့ကံနဲ့သွားပြအဲဒါရဏပြေကတရားဟောပြီးကြွလာဖို့ဒါတွေလည်းအာရုံပြုပြီးညှို့နိုင်ပါလေအဲကြွလို့သင်္ဃသမြို့ရောက်တဲ့အခါအဲဒီမှာကိုအထိမ်းမကလေးလောက်ထားတာလည်းရှိတယ်လို့ဆိုပါတယ်အဲဒီမှာလေကားလေကားလေးအုပ်လေကားလေးဒါဘောကမင်းကြီးကလောက်ခဲ့တယ်လို့ဆိုတာအဲဒီအဲဒီရောက်တော့မြတ်စွာဘုရားတရားနေရာသတင်းသုံးပြီးတဲ့အခါရှင်မရှင်သာရိပုတ္တရာခေါင်းကတည်းကကြောက်တာကို လူတွေကမြတ်စွာဘုရားအမှန်အောင်ပြုကြပါတယ်ဆရာမြတ်စွာဘုရားဒါဝိနာကြွသွားတဲ့ကလူတွေဟာဘုရားလာပြီးတော့ဖူးကြတဲ့ပုဂ္ဂိုလ်တွေဟာမပြန်ကြပါဘူးဘုရားဝါရင်သုံးလပါလုံးတခါတည်းဆင်းရဲဒုက္ခခံပြီးဘုရားကြွလာမှဘုရားဖူးပြီးမှတို့အိမ်ပြန်မယ်ဆိုပြီးတော့ဒီလိုပဲနေကြပါတယ်အမှန်ကြီးညိုပါတယ်ဆိုတော့မြတ်စွာဘုရားလူတွေကမဟုတ်ဘူးနတ်တွေကလည်းကြီးညိုတဲ့အကြောင်းရေဇာနာပတုတာဒီရာနိခမုပသမေရတာ ေသနာပတုတာဒီရာနိကမုပသမေရတာဒေဝာပိတေတံပိယံတိသံဗုဒ္ဓနံတတိမတံဒီရာသဗ္ဗညုတာညာတော်စရှိသောဉာဏ်ပညာတော်တို့နှင့်ပြည့်စုံတော်မူကုန်သောေသံဗုဒ္ဓရှင်သစ္စာလေးပါးတရားသိမြင်ဘုရားရှင်ကိုတော်မြတ်တော်သည်ဇာနာပတုတာအာရမဏုပနိဇံလက္ခဏုပနိဇံ၌ မွေလျောနှစ်ကြိုက်ကြော်ပိုက်တော်မူကြလေကုန်၏ဇာနာဇာနာဇာနာဘတုတာအာယုံ၌သုဇရေကခြင်းဤဟူသောအာရုံဥပအိဋ္ဌံနိစ္စဒုက္ခအနတ္တလက္ခဏာဤဟူသောလက္ခဏာ၃ပါး၌ကရွေရှုခြင်းဤဟူသောလက္ခဏာလက္ခဏုပအိဋ္ဌံအပြင်နပါသောဇန်တရားတို့၌ပွားများလေလာမွေလျောနှိမ့်ချိုက်ပြောပိုက်တော်မူကြလေကုန်၏နိကမှုပါသမေ အလုံးစုံသောကိလေသာဆင်းရဲသန္တရာဝဆင်းရဲတို့ဤလုံးစုံသောကိလေသာဆင်းရဲသန္တရာဝဆင်းရဲတို့မှထွက်မြောက်၍ငြိမ်းအေးသောနိဗ္ဗာန်၌သတ္တမွေလျောနေချက်ကြော်ပိုက်တော်မူကြလေကုန်၏ဒေသံတို့သစ္စာလေးပါးတရားသိမြင်ဘုရားရှင်ကိုတော်မြတ်တို့ကိုသတိမတံသတိနဲ့ပြည့်စုံတော်မူကြကုန်သောသတိမတံလွန်ကဲထူးမြတ်သောအမှားရမှုသတိတရားနဲ့ပြည့်စုံတော်မူကြကုန်သော ဒေသံသမုဒ္ဒနာတို့သစ္စာလေးပါးတရားသိမြင်ဖျားရှင်ကိုရောမြတ်တို့ကိုဒေဝာပိနတ်တို့သည်တော်လီဒေဝာပိလူတို့သာမဟုတ်နတ်တို့သည်တော်လီပိယံတိချစ်ခင်မြတ်နိုးကြကြီးညိုကြလေကုန်တော်သတည်းအဲဒီဂါထာတရားဟောတဲ့အခါမှာခဏပြောတဲ့အတိုင်းပုဂ္ဂိုလ်ပေါင်း ဂရေ30တဲ့တရားတို့ကိုရပါတယ်တဲ့လူတွေရောအဲ့ဒီအဲ့ဒီပရိသတ်စည်းဝေးလာတဲ့နတ်တွေရောမြမာတွေရောဖြစ်မှာပေါ့ဒါရင်သာနာပြည်ဟောတုန်းကလည်းပဲဂရေ8000တဲ့ပုံမှာတော့အပိတိကောတိသဟသဆိုအဲကောတိသဟသကဂရေ1000အပိတိက80ဆိုတော့ဂရေ1000ပေါင်း80ဆိုဂရေ8000ဂရေ8000တရားတို့ရရသွားကြပါတယ်တဲ့အဲ့ဒါအကြောင်းပြုပြီးတော့သတင်းညွှန်လာကြည့်နေတယ်လာကြည့်နေတယ်မြတ်စွာဘုရား အဲဒါရဏတရားလူတွေရှင်းသက်တယ်လို့အိမ်မှပြုပြီးတော့မိထွန်းညပူဇော်ကြဝနာတင်လာကြောက်ပြီးတော့ကြောင်းလေးလေးထွန်းညထွန်းတဲ့အခါမှာအမှုမဲ့မမဲ့မထွန်းရဘူးဘုရားအာရုံပြုပြီးတော့ကောင်းငါကြွားလာတယ်များစွာဘုရားပူဇော်တယ်လို့အာရုံပြုပြီးတော့ထွန်းအဲ့ဒါပါပဲအဲ့ဒါအဘိဓမ္မာခါတော်နေ့ဆိုပြီးတော့အခုတတိတကအသင်ဖွဲ့တွေကလောက်ကြတာလည်းပဲအဲ့ဒီအထိမ်းမှပါပဲအဲ့ဒါလည်းတရား၃ပါးကြီးတရားလည်းတော့ကြာတာနှစ်နာရီကျော်ကျော်လည်းကြာပါတရားသိညာလည်း အဘိဓမ္မာဒေသနာတရားဟောတော်မူခြင်းနဲ့စာရှင်း၍၎င်းအဘိဓမ္မာခါတော်နဲ့စာလင်း၍၎င်းမြတ်စွာဘုရားဟောကြားတော်မူအပ်သောဒေသနာတရားတော်များကိုယူသည်စွာနာဂမသားကြသောဓမ္မတော်နာကုသကစေတနာ၏အစွမ်းအနုဘောကြောင့်ဒီကျမ်းနာပရိဒါပတိတော်ကောင်းတို့သည်ဘေးရန်အန္တရာယ်ဟူသည်များတို့မှခါခါသိကလုံးညညဝေကွာကြ၍ပဲရှိခြင်းနာကင်းခြင်းစသဖြင့်သော ကောင်းကျိုးချမ်းသာမင်္ဂလာအပေါင်းတို့နဲ့ပြည့်စုံကြ၍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 dgoggala erigglarima mifasidma adwjilegor uzojro ou arariaroyarị zụye iwarna

ဘိဝါရဏသီလိတာနိစ္စဥဒ္ဓပသာယိနောနိစ္စအမြဥဒ္ဓပသာယိနောအသက်အပြည့်ကြီးသောသူဂုဏ်သိက္ခာအပြည့်ကြီးသောသူတို့အားအယောသေးပြုလည်းရှိသည်ဖြစ်၍ဘိဝါရဏသီလိတာရှိခိုးလေရှိသောပုဂ္ဂိုလ်အားသတ္တတော်၄ပါးကုန်သောဓမ္မကောင်းကျိုးတရားတို့သည်ဟောရန်ဒီပွားများလေကုန်၏မြတ်စွာဘုရားဟောတာဘုဒ္ဓ ဂုဏဝုဒ္ဒအာဂုဏဝုဒ္ဓိဝရဝုဒ္ဓိဂုဏဝုဒ္ဒဝရဝုဒ္ဒဂုဏဝုဒ္ဓိကုံအားဖြင့်ကြည်ခြင်းဝရဝုဒ္ဓိအရွယ်အားဖြင့်ကြည်ခြင်းနှမျိုးရှိပါတယ်အမိအဖတို့ဦးကြီးဦးလေးအစရှိသည်အဲဒီလိုပုံကိုယ်တွေကတော့အရွယ်အားဖြင့်ကိုကြီးနေပါတယ်သူကအရွယ်အားဖြင့်ကြီးတာနဲ့လည်းပဲငယ်တဲ့ပုံကိုယ်တွေကယူသေးတိုက်ရဟန်းတန်ဃာတော်တွေမှာဆိုရင်တော့ ယဟန်ဖြစ်သည့်အချိန်ခါကာလကစပြီးတော့ယဟန်သိက္ခာဆိုတာရှိအဲဒါကိုတဲ့ယဟန်သိက္ခာဝါကြီးတဲ့ပုဂ္ဂိုလ်တွေဟာအယုဒေပြုရတယ်။တနေ့တရက်ဖြစ်စေတနာရီဖြစ်စေအောက်ထစ်ဆုံး10မိနစ်ဖြစ်စေအရင်ကြပြီးတော့ယဟန်ဖြစ်တဲ့ပုဂ္ဂိုလ်ကိုနောက်ကြမှယဟန်ဖြစ်တဲ့ပုဂ္ဂိုလ်ကအယုဒေပေးရတယ်။ဘာဖြစ်လို့ယုဒေပေးရတော့ဆိုလို့ ဒါကသူကပထမရဟန်းပြည့်တဲ့ပုဂ္ဂိုလ်ကရှင်းဥစွာမြတ်စွာဘုရား၏အဆုံးအမတော်အတိုင်းအောက်တစ်ဆုံးအားဖြင့်သီလသိက္ခာတွေသူကပြည့်စုံနေတယ်သီလကုံသီလကုံတွေနဲ့ပြည့်စုံပြီးတော့နေတယ်ဒါကြောင့်ယဟန်တဲ့အားဖြင့်သူကအဲတဏှာကြီးရှင်းကြရင်တဏှာကြီးကြီးနေတာပဲဓမ္မနစ်ရှင်းကြရင်ဓမ္မနစ်ကြီးနေတာပဲဒါကြောင့်အဲ့ဒီကြီးတဲ့ပုဂ္ဂိုလ်တွေအယူတွေကျူးကြကျူးရ ပရိသေကမွေးဖွားလာသည်ကစပြီးအသက်ရည်တော်အားဖြင့်အသက်မကြီးညာတော့လည်းပဲအသက်ဟာကိုယ်နဲ့တန်းတူလည်းဖြစ်ခြင်းဖြစ်မယ်ကိုယ်နဲ့ငယ်တဲ့ပုဂ္ဂိုလ်လည်းဖြစ်ခြင်းဖြစ်မယ်အဲသာသနာတော်ဝင်ပြီးတော့ရှင်ဟန်ပြုနေတဲ့ပုဂ္ဂိုလ်ကသူဟာရှင်ဟန်မဟုတ်တဲ့ပုဂ္ဂိုလ်တွေကအယူသေးပေးရလူအကြောင်းဖြစ်တဲ့ပုဂ္ဂိုလ်တွေကကိုယ်ရင်ကလေးပဲဖြစ်ဖြစ်ညာကလေးပဲဖြစ်ဖြစ်အယူသေးပေးရဒါကတော့ဂုံသိက္ခာအားဖြင့်ကြီးလို့တဲ့ဂုံသိက္ခာအားဖြင့် မြတ်စွာဘုရားရဲ့ဆုံးမတိုင်းသူကသီလသိက္ခာတွေကျင့်ပြီးတော့နေတော့အဲဒီသီလသိက္ခာတွေကကျင့်ကျင့်ပြီးတော့နေတာနဲ့လူအကြောင်းဖြစ်တဲ့ပုဂ္ဂိုလ်တွေအယူသေးပြုရရှိကိုရအမိအဖကတောင်းမှကိုသားကိုသားကိုရှိကိုရအဖိုးအဖွားတွေကလည်းကိုမြင်းကိုရှိခိုးရရှင်သာမေပြုရဟန်းကျွနေလို့ရှိရင်အဲဒါကဝရောက်ကုဏဝုဒိခေါ်ပါတယ်ကောင်အားဖြင့်ကြီးနေတာ ဂုံအားဖြင့်ကြီးမြင့်တဲ့ပုဂ္ဂိုလ်၊တရားဖြင့်ကြီးမြင့်တဲ့ပုဂ္ဂိုလ်တွေအယုဒေပြုပြီးတော့ရှိခိုးလေးရှိတဲ့ပုဂ္ဂိုလ်မှာ၄ပါးသောကောင်းကျိုးတရားတွေကိုရတယ်။ဘာတွေတော့ဆိုရင်အာယုအသက်ရှင်ခြင်းလည်းရတယ်။ဟွန်တော့အသင်းလာခြင်းလည်းရတယ်။ဒုက္ခချမ်းသာခြင်းလည်းရတယ်။ဗလံခွန်အားနဲ့ပြည့်စုံတယ်။အဲဒီထဲမှာ သရဏယင်္ဂါကတော့အသက်ရှိခြင်းကပရဏယင်္ဂါမှာပဲအသက်ရှိခြင်းကိုရအသက်ရှိခြင်းရတယ်ဆိုတာဘယ်လိုအသက်ရှိတာတော့ဆိုရင်ပရိသေကအကျိုးပေးလိုက်တဲ့ကံအားလျော်စွာအသက်ရှိခြင်းရှိလိုက်တဲ့အသက်တန်းကာလအဲဒီအသက်တန်းကာလပတ်လုံးရှိနိုင်အောင်ကျေးဇူးပြုပါတယ်အဲအသက်က အသက်80ဖြစ်စေ90ဖြစ်စေအဲဒီလိုအသက်ရှင်နိုင်အောင်ယေရှုပြုယေရှုပြုတယ်ဆိုတာဘယ်နဲ့ဘယ်နဲ့လုပ်ပြီးယေရှုပြုတယ်လဲဆိုတော့ဒီကုသိုလ်ကောင်းမှုကြီးအထောက်ပံ့ကြောင့်အသက်အန္တရာယ်ဖြစ်တဲ့ဘေးရအန္တရာယ်တွေကင်းရှင်းစေနိုင်ပါတယ်တဲ့သိပါလဲပါထတဲ့သံသာနဲ့အယုသေးပြုရှိခိုးခြင်းဤဟူသောပဏာမစေတနာအဲ ဘေးရန်အန္တရာယ်တွေကိုကင်းစင်နိုင်တယ်။ကျမ်းရေးသားတဲ့ပုဂ္ဂိုလ်တွေကျမ်းဂန်ပြုတော်ကိုရှေးဥစွာကျမ်းမပြုခင်ယရဏတရားပနာမဆိုတာပြုကြတယ်။ယရဏသုံးပါးအရှိခိုးခြင်းပနာမပြုကြ။အဲဒီပနာမကုသိုလ်ဖြင့်ဘေးရန်အန္တရာယ်တွေကိုပယ်ဖြောက်နိုင်တယ်။အဲဒီလိုဘေးရန်အန္တရာယ်ပယ်ဖြောက်သောအားဖြင့်အသက်တန်းဟာရှင်မြဲတိုင်းရှည်ပြီးတော့သွားတာကိုလည်းအသက်ရှည်တယ်လို့ခေါ်ပါတယ်။အဲဒီအသက်ရှည်ခြင်းဤဟူသောအကျိုးကိုလည်းရနိုင်တယ်။အသက်ရှည်သမျှကာလပါလုံးဝန်တော့အစင်းလာခြင်းဆိုတာ အသက်ရှင်တဲ့များကာလပါတော့မိမိရုပ်ရည်ဆင်းဟာတည်မြဲတည်ပြီးဒီကာလနေခြင်းအဲဒီအကျိုးတွေရပါတယ်။ခွန်အားလည်းပဲမဆုတ်ယုတ်ခြင်းဤဟူသောအကျိုးတွေကိုရပါတယ်။ကိုယ်ဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းဆိုတဲ့ကျမ်းမာရေးတွေရပြီးတော့ကိုယ်ဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းတွေလည်းပြည့်စုံပြီးတော့သွားပါတယ်တဲ့ဒါကဒေသနာတော်ရအကျိုးတရားတွေလို့ခေါ်ပါတယ်။လောကလိုအားဖြင့်လည်းအကျိုးတရားတွေရပါတယ်လောကလိုအားဖြင့် အယိုသေးပြုလိုက်တဲ့ပုဂ္ဂိုလ်အယိုသေးပြုခြင်းကြောင့်ချင်းမုံဘွယ်ကုန်နေရကဲရဲ့ဘွယ်ကုန်နေပြောက်အယိုသေးပြုတဲ့ပုဂ္ဂိုလ်မယိုသေးဘူးဆိုရင်ဩဒီပုဂ္ဂိုလ်ကမယိုသေးဘူးယိုသေးမပြုဘူးရှိခိုးရမယ့်ပုဂ္ဂိုလ်သူရှင်းမကိုဘူးမရင်ကျေးဘူးဆိုပြီးတော့ဘေးကမြင်တဲ့ပုဂ္ဂိုလ်တွေကကဲရဲ့ရှုပ်ချပြစ်တင်တတ်ပါတယ်အဲယုတ်တဲ့တဲ့ပုဂ္ဂိုလ်ယုတ်သေးလို့ရှိရင်ဟောဒီပုဂ္ဂိုလ်ကတော်တဲ့ကလေးဖြစ်ဖြစ်ပေါ်တယ်အဲယုတ်ရမှသိတတ်တယ်ဆိုပြီးတော့ရှင်ဝံဘွယ်ကုန်နဲ့ပြည့်စုံပြီးတော့လာတယ် အဲဒီလိုရှင်မုံဘွယ်ကုံနဲ့ပြည့်စုံသောအားဖြင့်ပါဝန်းကျင်ကရှိတဲ့ပုဂ္ဂိုလ်တွေကကြီးညိုခြင်းမေတ္တာဘာဝနာပွားများခြင်းတွေခံရချစ်ခင်တဲ့ပုဂ္ဂိုလ်တွေပေါ်များအဲဒီလိုချစ်ခင်ကြီးညိုတဲ့ပုဂ္ဂိုလ်တွေပေါ်များသောအားဖြင့်မိမိလိုလားတဲ့ကောင်းကျိုးချမ်းသာတွေကိုရပြီးတော့သွားရပါတယ်တဲ့ဒါလောကဘက်ကနေပြီးတော့အဲအယုဒိပြုခြင်းရဲ့အကျိုးတွေပေါ့အဲဒီလိုအကျိုးတွေရပါတယ် အခုသာသနာ့ရိပ်သာမှာတော့နေစဉ်နေတိုင်းဒီလိုပဲကြောနေကြတာပါပဲอืมသူအားဖြင့်တော့ဝါကျုပ်ကာလဝါစုဦးလည်းကြောတဲ့ကကြီးဝါကျုပ်ကာလကြောအဲဒီလိုကြောတာဒီမှာတရားအားထုတ်ပြီးသားယောဂီပုဂ္ဂိုလ်အဟောင်းနေကြရှိတယ်အာရုကာသယောဂီအသစ်တွေလည်းရှိတယ်ယောဂီအဟောင်းနေဖို့ကတော့သူပြောစရာမလိုမိမိတို့အားထုတ်ထားတဲ့တရားတွေအကြောင်းပြုပြီးတော့ ကျေးဇူးပကာရစတဲ့နေအားဖြင့်ကြောကြတာပါပဲ။อืมဒီဆရာသမားတွေကိုအကြောင်းပြုပြီးတော့မသိတဲ့တရားတွေသိရပေတယ်။ညစွာရသုံးမဩဝါဒတွေကိုရပေတယ်။ဒီသုံးမဩဝါဒနဲ့ကျင့်သောအပြင်တို့မှာသီလအထူးသဖြင့်စင်ကြယ်ခြင်းတွေဟူသောအကျိုးတွေရတယ်။သမာဓိတွေပညာတွေလည်းထိုက်ပြရလို့သာတိုးတက်မှုတွေရတယ်။တချို့မျက်မှောက်တင်မဲ့တရားအားထုတ်ခြင်းအားဖြင့်ကောင်းကျိုးချမ်းသာတွေရနိုင်ကြည့်။ အဲ့ဒါတွေရတယ်လို့ဒီဆရာသမားတွေအကြောင်းပြုပြီးတော့ဒီအကျိုးတွေရပါပြီတယ်လို့ကျေးဇူးတင်တော့အားဖြင့်အဲဒီညိုလေးစားပြီးတော့ဆရာသမားတွေကိုပူဇော်ကြတော့ကြတယ်တရားအာရုခါသပုဂ္ဂိုလ်တွေကလည်းအာရုခါသအလျောက်သူတို့လည်းပဲမရသေးတဲ့တရားနိလာနေကိုရပြီးတော့အားထုတ်ရတယ်မဖြစ်သေးတဲ့ကုသိုလ်တရားတွေပွားများရတယ်ဒါနဲ့လည်းပဲဒီညိုလေးစားပြီးတော့ပူဇော်ကြတော့ကြရတယ် ပြီးတော့တရားကျင့်သုံးအားထုတ်ပြီးသားပုဂ္ဂိုလ်တွေကတော့မိမိတို့ကျင့်သုံးအားထုတ်ထားတဲ့တရားနဲ့ဆရာသမားတွေအဆုံးမဩဝါဒအတိုင်းတတိတော်တို့ဟာဒီသီလသိက္ခာပုဒ်တွေရိုးသေးသေးစောင့်ရှောက်ပါတယ်။သမာဓိပညာလုံငန်းတွေလည်းရိုးသေးသေးကျင့်ပါတယ်။အဲဒီကျင့်တဲ့အကျင့်တွေနဲ့ဆရာသမားတွေကိုပူဇော်ကြောပါတယ်လို့ဒီလိုယူပဲပြီးတော့ပူဇော်ကြောရ။မြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကဝါကျွတ်တဲ့ခါကာလညာတော်တွေကမြတ်စွာဘုရားလာပြီးတော့ဖူးမြော်ကြောကြ။ မိမိတို့တဝါတွင်ကာလပါလုံးကျင့်သုံးထားတဲ့ပြိပာနဲ့လာပြီးတော့ကြောကြကျုပ်ပုဂ္ဂိုလ်တွေကအများအားဖြင့်ပါလေကျုပ်ပုဂ္ဂိုလ်ဆိုပေမဲ့အများအားဖြင့်ဝါဇဝုကညဇောပြတာကမ္မထတရားတွေယူသွားတော့ကြောင့်တောင်ကြောင့်နေသိလျော်ရသွားပြီးတော့တရားအထုတ်ကြကျင့်ကြတရားထုတ်ကျင့်ပြီးတော့မိမိတို့လိုလားတဲ့အတိုင်းညှို့လင်းတဲ့အတိုင်းပဲယ ahanan ဖြစ်လာကြများသောဖြင့်ယ ahanan ဖြစ်တာများတကယ်အထုတ်တဲ့ပုဂ္ဂိုလ်အဲဒီလိုပုဂ္ဂိုလ်တွေက မိမိတို့ကျင့်သုံးထားတဲ့တရားနဲ့မြတ်စွာဘုရားလားပူဇော်တာပဲလျှောက်လဲလျှောက်ပါတယ်အဲအခုကမ္မထာဆရာတွေယောဂီပုဂ္ဂိုလ်တွေအစ်စ်ခံတယ်လို့ပဲတတိတော်ဘယ်လိုဘယ်လိုအားထုတ်လို့ဘယ်လိုတရားတွေတွေ့လာပါတယ်ဗျာလို့လျှောက်ကြတယ်အဲဒီလိုလျှောက်တဲ့ပုဂ္ဂိုလ်တွေဟာဒါမိမိတို့ကျင့်သုံးတဲ့တရားနဲ့မြတ်စွာဘုရားပူဇော်ကြောကြတာပဲအဲဒါလိုပဲအခုမကြွတဲ့အခါကာလမှာဒီယောဂီအဟောင်းတွေယောဂီအဟောင်းတွေတော့သူပြောကြမှာယောဂီအသစ်တွေရောပဲအဲဒီပုဂ္ဂိုလ်တွေကမိမိတို့ကျင့်သုံးထားတဲ့သီလရိုးရိုးစင်စင်ကျင့်သုံးခြင်း သမာဓိပညာကျင့်တွေကိုဒါအမြဲမြဲအားထုတ်နေရအဲဒီလိုအားထုတ်နေတဲ့သမာဓိပညာအကျင့်တွေရိုးသေးသေးကျင့်သုံးခြင်းအဲဒီကျင့်သုံးခြင်းအကျင့်ပฏิပတ်ဖြင့်အခုဆရာသမားတွေကိုပူဇော်ကြောတယ်အဲဒီပူဇော်ကြောတဲ့သနာမကုသိုလ်တွေကအမှန်တမြင့်မြတ်ပါတယ်ယူဒါနလက်အုပ်ချီုံနဲ့မဟုတ်ဘဲနဲ့မိမိတို့ကိုယ်တိုင်ကျင့်သုံးထားတဲ့အကျင့်လေးများလည်းနှလုံးသွင်းလို့ပူဇော်လိုက်တာနာကောင်းပါတယ်။နောက်လည်းပဲ ဒီကျင်လေးတွေဆက်ပြီးတော့ကျင်သွားအဖြစ်နောက်တစ်ချိန်ကျတော့လည်းအကြောင်းညွှန်တဲ့ခါဒီလိုပဲအဲဆက်ပြီးတော့ကျင့်တဲ့အကျင့်နဲ့တခါထပြီးတခါလာပူဇော်ကြတော့ရအဲဒီတော့အာရုံပြုပြီးတော့ဒီလိုဒီလေးလေးစားစားမိမိတို့ကိုယ်ကျင်တရားတွေကျင့်သုံးပွားများပြီးတော့သွားကြအခုဒီနေ့ဝါထဲမှာဆိုရင်ညာတန်ဃာတော်ဘက်ကရောလူတရားဓမ္မယောဂီတွေဘက်ကရောတော်တော်ပဲကောင်းပါလေအခြေအနေဒီနေ့ဘာမှအရှုပ်သွေးသိပ်ပြီးတော့ မရှိဘူးလို့ဆိုရမှာပါပဲပြောပါလားဘာမှမရှိပါဘူးအဲဆရာသမားတွေလည်းချင်းချင်းသာရှိတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းအချင်းချင်းရှုပ်ထွေးမရှိတော့သူတို့လည်းပဲတရားတွေတိုးတက်သလောက်တိုးတက်သလောက်တိုးတက်သွားယောဂီအသစ်တွေကျေးဇူးများပြီးတော့သွားအဲနာကျေးဇူးများပြီးတော့သွားပါတယ်အဲဒါရှေးလျှောက်လည်းပဲဒီယောဂီအဟောင်းတွေရောအသစ်တွေရောအဲချင်းမွန်ဘွယ်ကုံနဲ့သာပြည့်စုံအောင်တို့ကျင့်ပြီးတော့သွားမယ်တို့အတွက်နဲ့စပ်ပြီးတော့ကဲရစရာပြည့်တင်စရာတော့မဖြစ်စေရဘူး အဲတို့အကြောင်းပြုပြီးတော့သူများတွေရဲ့စိတ်မချမ်းသာတာမဖြစ်စေရဘူးသူများစိတ်ချမ်းသာအောင်သာလဲတတ်နိုင်တဲ့များစောင့်ရှောက်ပြီးတော့သွားမယ်လို့ဒီလိုနှလုံးသွင်းပြီးတော့မိမိတို့ဤကိုရှင်တရားလေးတွေလဲတို့တဲ့ပွားများပြီးတော့ကျင့်ကြအားထုတ်ကြတို့တဲ့ပွားများခြင်းလုံးအားထုတ်သောအဖြစ်မိမိတို့လိုရှိရသောမဉ္ဇဉ်ဘုံညာတို့ဖြင့်အိဗံချမ်းသာမြတ်ကိုလင်ညာစွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။